နိဝရဏဓမ္မ ानु ပါဒနာဆက်ပြီးတော့ဟောရဒီနေ့ကပထမရက်ကကာမေသန္တပြီးတော့ဒုတိယကဗျာပါဒနဲ့သီနာမိတ်နဲ့နှစ်ခုပြီးတော့ဒီကနေ့ဥဒိစ္စကုကုစနဲ့ဝိသိကိစ္စနိဝရဏနှစ်ပါးကြောင့်ဟောရမန္တဝါဣဇာတံ ဥဒေသာကုတ်ကိုသံအာတိမေဇာတံဥဒေသာကုတ်ကိုသံတိပဇာနာတိအာတန္တဝဣဇတံကိုဥဒေသာကုတ်ကိုသံနာတိမေဣဇတံဥဒေသာကုတ်ကိုသံတိပဇာနာတိဣဇဒာမိမိကိုယ်ရဲ့တဏ္ဍာ၌တဏ္ဍာတင်ကြရှိသောဥဒေသာကုတ်ကိုသံဝါသိပြန်လွယ်မှု

ဟိုရှိကပြောခဲ့တဲ့ကာမိသနာလူချင်းနှိမ့်တဲ့ဓာမျိုးလည်းမဟုတ်ဘူး။ဇာဘာရစိတ်ပြတာမျိုးလည်းမဟုတ်ဘူး။ဒီနာမိတာပြင်းကြီးပြီးတော့ရင်းလို့ကြားစီနေတဲ့စိတ်ကူးတွေလည်းမဟုတ်ဘူး။စိတ်တွေမငြိမ်တဲ့ဘဲနဲ့ဟိုရောက်လိုက်ပြီးရောက်လိုက်ရောက်ဘယ်လိုခါမှသူတင်ကြတော့ဆိုရင်ဝိရိယလွန်နေတဲ့ခါကာလမှာသူကထင်ရှားရတယ်ဝိရိယလွန်တဲ့ခါမှာ ဝိရိယအကြောင်းကြဆိုင်မှုတွေအားကြီးနေတဲ့ကတရားကများများပြည့်စုံခြင်းอืมတရားလူတွေများများကြောက်ကျင်ရကျင်နေတာနဲ့များများအထုံးမဲ့ဆိုပြီးတော့အလွန်ကျွန်ကြောင်းကြဆိုင်ပြီးအထုံးတဲ့အခါကြောင်းကြဆိုင်များနေတော့အဲစိတ်ကြံလွန်တော့ဝိရိယလွန်ရင်ဥဒိစ္စဖြစ်တယ်ဘုလိုမှားလိုက်မယ်ဒီလိုမှားလိုက်မယ် အဲဒီဒီခါဒီအားတော့လွတ်သွားရင်လွတ်သွားပြီစီနောက်တစ်ခါတော့မလွတ်စေရဘူးစသည်ဖြင့်ပေါ့လေအဲဒီလိုစိတ်ကူးတွေများပြီးတော့နေတာဒါအပြန်လွင်လာပါပဲမယုံလေးမှတ်နေရမှာလွတ်သွားတယ်မတတ်နိုင်ဘူးမနိုင်သေးရင်တော့လွတ်မှာပဲမယုံလေးကမှတ်ပြီးတော့သွားနေရမယ်ပေါင်းနေပိန်နေတိုင်းနေထိရစသည်ဖြင့်ဇင်တိုင်းမယုံတာမှတ်ပြီးတော့သွားနေရအဲလွတ်တဲ့ခါလည်းရှိမှာပဲလွတ်သွားလည်းပဲ တို့ကောင်းမှပြီးရင်လည်းပြီးတာကိုမှတ်လိုက်ရုံပါပဲမမနိုင်လည်းကောင်းတာပြီးတာဆက်ပြီးမှတ်သွားရုံပါပဲဒါပါပဲအဲဒီလိုလှုပ်သွားခြင်းကြောင့်ဒီတစ်ခါလှုပ်ပစ္စည်းအောင်နောက်တစ်ခါမလှုပ်ကြရဘူးနောက်တစ်ခါဘယ်လိုမှတ်မယ်ဘယ်လိုလုပ်မယ်စသည်ဖြင့်အဲဒီစိတ်ကူးတွေဝင်လို့ရှိရင်ဒါကသူကပြောင်းလဲတာလေကျွမတာမဟုတ်ဘူးသာဝိရိယလုံးလို့ဥဒိစ္စဖြစ်တယ်အဲဒီလိုကမှာဥဒိစ္စကထင်ရှားတယ် ကိုယ်ကိုယ်စားဆိုတာကတော့စိတ်နှလုံးပူပါမှုစိတ်ပူစရာရှိတဲ့ပုဂ္ဂိုလ်ကပူရကိုယ်ကိုယ်စားကုကတပါဠိရင်ကုကတကုကသက်ဆုပ်ပွဲယွန်းပွဲမကောင်းဘူးလို့ဆိုတာပါကတကပြုအပ်တဲ့အမှုငကူပေါင်းလိုက်တော့မကောင်းသောပြုမှုသက်ဆုပ်ပွဲယွန်းပွဲကောင်းတဲ့အမှုလို့ဆိုတာအဲ့ဒါဘာလို့ဆိုရင် ူပန်မှုပါပဲမာရီတာဥစ္စာတွေမှားလေခြင်းမှားလေခြင်းလို့စိတ်ပူနေတာပူယုံကြည့်တာပဲမာရီတာကတော့ပြန်ပြီးတော့အကောင်းမဖြစ်တော့မပြုမိတော့ကုသိုလ်တွေမပြုမိတဲ့အတွက်စိတ်ပူတယ်ပြုမိတဲ့ကုသိုလ်တွေပြုအဲပြုမိတဲ့အကုသိုလ်တွေပြုမိတဲ့အတွက်မှားတယ်ဆိုပြီးတော့စိတ်ပူတဲ့ငွေရှိတယ် လောကဘက်မှာလည်းဒီလိုနှစ်မျိုးပဲတရားဘက်မှာလည်းနှစ်မျိုးပဲလောကဘက်မှာလည်းဒီဝါဥစ္စာဒီကြောင်းအလုတ်ကိုင်းနေသင့်တော်တဲ့အလုတ်တွေမလုံးပြီလို့ရှိရင်อืมငါဟိုတုန်းကဒီလိုဝိလေလို့လိုက်ရင်ခုနေဘယ်လောက်ကြိုးစီးကျေးဇူးရှိမှာပဲမလုံးပြီတော့ငါမှားတာပဲအဲอืมသစ်ပင်တို့မျိုးစေ့တို့ရာဆိုင်ပြိုးလိုက်လို့ရှိရင်ခုနေဆိုရင်ပင်ကြီးဖြစ်နေပြီ အသေးပွင့်နေရနေပြီဟိုတုန်းကမဆိုင်ပြီတော့မှားတာပဲအယောင်းဝယ်ဆိုလဲဒီလိုပစ္စည်းလေးငါဟိုတုန်းကလွယ်ကူရတာဝယ်မထားမိလို့ခုနေဝယ်ထားမိလို့ရှင်တရားอืมဈေးကောင်းကောင်းနဲ့ရောင်းရမှာပဲဒါပြင်လောကကြီးဘက်ကလည်းလုံးတဲ့အလုတ်ကိစ္စလေးတွေချွေချွန်းသွားရင်အဲ့ဒါမလုံးမိတာလေးပြန်ပြီးစဉ်းစားပြီးစိတ်ပူပါတယ်လို့ဒါနည်းနည်းပါးပါးရမယ်ဟာ ချွေရင်လို့ရှိရင်နည်းနည်းတော့ပူပန်တာပေါ့များများပါများများကြီးရမယ်ဥစ္စာချွေရင်တော့များများပူပန်တာပေါ့သူကများများပူပန်တယ်ဒီကရွယ်ကုန်ပြီနှစ်ဦးဘုရားလောင်ရွယ်ကုန်ပြီနဲ့ဒီကဒေဝလလောင်ရွယ်ကုန်ပြီနှစ်ဦးဘုရားလောင်ရွယ်ကုန်ပြီဆိုတာ လွယ်ကြီးပါလေးနဲ့ထည့်ပြီးတော့ထဲဝတဲ့သားလေးတွေလူငယ်လူငယ်ကြိုက်တဲ့ပစ္စည်းလေးတွေအဲဒါလေးတွေလိုက်ရောင်းတာပါပဲအဲဒါကိုကျွဲကုန်ပြီဆိုပြီးရှိပါလာပြန်ထားကြကလေးလူငယ်တွေအသုံးဆောင်တဲ့ဗရီနေတော်လက်ကောက်စားတွေအဲလိုပစ္စည်းလေးတွေအတူထွာလေးတွေရောင်းတာအဲဒါကိုနေနေဦးပါ ဒေယဝမြို့ပင်ကမြေတစ်ဖက်ကူးပြီးတော့ရောင်းညရောင်းတဲ့အခါမှာနဝကိုမီနဝအပြိုင်ဖြစ်နေတော့တလားနဲ့ဆုံပြီးရောင်းလို့ရှိရင်ရောင်းအောင်မဟုတ်ဘူးအဲတော့ခွဲကြဆိုရဲဆိုရင်မြို့တစ်ပိုင်းကြီးခွဲတစ်ပိုင်းကြီးခွဲပြီးတော့ရောင်းညအဲတစ်ပိုင်းကြီးခွဲရောင်းပြီးတော့ ကိုယ်ပိုင်းကကုန်တဲ့အခါသူများပိုင်းလည်းပဲရောင်းမိတာနယ်ပယ်တွေဆိုရင်ပြင်လိုက်ရောင်းနိုင်တယ်သူတို့ဒုနဲ့တူသဘောတူပြီးရောင်းကြတာရောင်းကြတော့ဒေဝရလောက်ညွယ်ကုန်ပြီးအပိုင်းမှာလျှောက်ပြီးတော့ရောင်းတော့ရှိကရည်စည်းဥစ္စာပုံများကျွယ်ဝတဲ့တထေးကတော်ကြီးတယောက်ရည်စည်းဥစ္စာတွေပြည့်စည်ပြီးတော့ရည်စည်းမဲ့ဖြစ်နေတာပေါ့နော် ညီကြီးတယောက်ရှိတယ်ညာတိပြသနာဘောဂပြသနာရောဂပြသနာတွေပြသနာတရားတွေဆိုတာလောကထဲတွေ့တဲ့ဂျုံနာပါတယ်ညာတိပြသနာဆွေမျိုးတွေပြည့်စည်တယ်ဆိုတာလည်းပဲအရှင်မင်းဆွေမျိုးတွေပြည့်စည်ကြုံတော့ကိုယ်တယောက်တည်းဘုံဘုံနှစ်ယောက်တည်းအနည်းငယ်ဒီလိုဉာဏ်သာတာဘောဂပြသနာလည်းစိစဉ်ဥစ္စာတွေရရှိတဲ့အခါရှိအကြောင်းမမြင်လို့ရှိရင်အဲယေမီမင်းခိုးသူအစရှိတဲ့ ရံမျိုးတွေပစ္စည်းရပစ္စည်းကြောင့်နေရတယ်နီးနီးနဲ့သူကပစ္စည်းသွားလို့ရှိရင်ဘာမှမရှိဘဲနဲ့ကျန်အကုန်လုံးပစ္စည်းပြီးတော့သွားတာယောဂဆိုနှိမ့်ဆက်လို့ရှိရင်လည်းပဲယောဂနှိမ့်ဆက်ခြင်းအကြောင်းပြုပြီးတော့ကိုယ်စင်းစိတ်ခြင်းတွေအများကြီးရှိရယသနာတရားတွေဆိုတာရှိတယ်အဲဒီယသနာတွေကဒီတည်းကတော့ကြည်ရတာညီးနဲ့အပွားနဲ့မြောက်တဲ့ကြည်ရဆိုတော့ညာတိယသနာလည်းပဲမကင်းလို့နေမှာပေါ့လို့ ဒီစည်းဥစ္စာတွေကလည်းသူဘာမှမရှိဘူးသုံးကြဆွဲကြမရှိဘူးအဲဒီဘဝနေပြီးဆင်းရဲတာဘဝရောက်အဲဒီမှာယောဂုတိကနာလျှောက်ပြီးတော့ဟိဩတာပေါ့လေပရိကလေးတွေနှလုံးလေးတွေလက်ကောက်ကလေးတွေနာနာလှတယ်အင်းငယ်ငယ်ရွယ်ပုဂ္ဂိုလ်နဲ့တော်တယ်ကျွေရွယ်ပုဂ္ဂိုလ်နဲ့တော်တယ်ဟိုလိုရှိရင် လှတယ်တင်းတယ်စသည်ဖြင့်ကြောက်ပြီးတော့ကျင်းကြတာကိုဒီဈေးရောက်နေလို့ဆိုတာဝယ်ကျင်အောင်လို့ဒီလိုဩဝါဒပဲကြောက်ပြီးတော့ပြည့်ပြီးတော့ဂုံလူကြီးရင်ဂုံလူကြီးတယ်လိုက်သူဂုံလူတွေပေါ်ပြီးတော့ဈေးရောက်လာတာဂုံလူမရှိတဲ့ဥစ္စာတော့လည်းဂုံလူမပေါ်ရပါဘူးဟွန်းဒီလိုပဲကိုယ်ပါတဲ့ပစ္စည်းကိုပစ္စည်းလေးပေါ်ပြရုံတော့ပဲဂုံလူကြီးတဲ့ဥစ္စာတွေလည်းဂုံလူတွေပေါ်ပြအဲ့ဒါဒီလှပါတဲ့ ရီနှလုံးလက်ကောက်စင်စာလေးတွေဟာဖိုက်စာနဲ့သာမဟုတ်ဘူးအဟောင်းမြင်းအိုးခွက်တွေနဲ့လည်းလဲနိုင်တယ်ဂျီအိုဂျီအိုဟောင်းဂျီအိုစုပ်ဂျီအိုပြက်တွေနဲ့လည်းပဲလဲနိုင်တယ်ဆောက်ပြီးတော့ပြင်ညာတော့အဲဒီတတိကတော့ဒီရဲ့မြည်လေးကဒီလို7နှစ်7နှစ်7နှစ်နဲ့ဒူပါတိုင်းနိုင်ငံ အဖွားကဟိုကဒီနှလုံးလက်ကောက်တွေလဲလို့ရတယ်လို့ပြောတယ်ဟိုကတခုလောက်ကိုလဲပေးပါဦးဆိုတော့ဟိုကြီးဟဲ့သူ့မှာလဲကြံငွေမရှိဘူးอืมအမီးလဲကြံငွေမရှိဘူးတော့ဘာမှရှိတာမဟုတ်ဘူးအဖွားကမိဖို့ကြောင့်ထဲမှာအိုးကြီးတစ်ခုရှိတယ်ဒီအိုးကြီးတစ်ခုအဲ့ဒါကြီးဘာမှလည်းသုံးမကြဘူးဒါကြီးလဲရသေးတယ်အေးအဲဆိုရင်တော့ကြိုက်သေးတာပေါ့ကွမင်းသဘောပဲဆိုပြီးတော့အဲရွယ်ကုန်ပြီးခေါ်ခေါ်ပြီးတော့ ဘွားဘွားကျက်ရွယ်ကုန်နေပြရတယ်။ကိုင်ဆရာလေးဟောတယ်မှာဦးကြီးရောရှိတာပဲအဲဒါကြည့်ပြီးတော့တာယာတာမိုးကြည့်ပြီးတော့ဟောဒူမာလေးအဲသင်တော်တဲ့ဒီလေးလဲပြီးပါကွယ်သူ့ပူဇော်နေလို့ဆိုပြီးတော့ဘွားကြီးကပြောဆိုဘာမှမသိဘူး။အဲတော့ကုံနေရဆိုကိုင်ကြည့်လိုက်တယ်ကုံနေစွာသိတယ်ကွာ။ကိုင်ကြည့်လိုက်တယ်ကကြီးက ဒါတော့မလေးနိုင်ဘူးရွှေမို့လေးတယ်ရွှေအိုးကြီးဆိုတာကိုရွှေအိုးကြီးကောင်းစားတုန်းကတော့ရွှေအိုးတွေရွှေခွဲတွေနဲ့ကင်ပြီးတော့သုံးဆွဲလာတာဘူးဒါနဲ့သူကသူ့ပါတဲ့အကလေးနဲ့သူကချစ်ချစ်ကြည့်လိုက်တော့အကြောင်းလေးထဲမှာရွှေလက္ခဏာမြင်ရတယ်ရွှေမန်းသိတာပေါ့လေကိုမြေဆိုတော့ဘုံလည်းမဟုတ်လို့ရှိရင်လည်းသိမသိဘူးဘုံလည်းကသူကသိတယ်အကုန်လုံးသိတယ်သူကရွှေတို့စင်တို့ကြောက်တို့သူကဒါကောင်းတာမကောင်းတာသူတို့အကုန်သိတာ အဲဒီတော့ကိုယ်ငယ်ကသူကစဉ်းစားတယ်ချွေးပဲတဲ့ဒါကြီးကဒီဟိုကဖိုးတသိမ့်ထိုက်တာနဲ့ဘွားကြီးတွေနဲ့သူဘာမှမသိဘူးတဲ့သူဘာမှဘုဒ္ဓမှမသိဘူးအဲတော့ငါချွေပြောလိုက်လို့ရှိရင်ငါတာယာတာမှုပေးကြတယ်မရှိဘူးမပေးနိုင်ဘူးဒါကြီးရမှာမဟုတ်ဘူးဒါတော့ချောင်းချောင်းနဲ့အလကားလိုရအောင်လုံးမှာပဲဆိုပြီးတော့ ဒေဝရရွယ်ကောဒေဝရဆိုတာကသူကသူလည်းကောင်းတဲ့ခါတော့ကြည်တော်ကြီးမှာပါပဲသူကဘုရားလုံးနဲ့သာဝတ္ထုတွေနဲ့သူကမကောင်းတဲ့ဘက်ကနေရတာဘူးသူပွဲထဲမှာဝင်ပွဲပြတော့လူကြားဘက်ကနေရတယ်လို့သာဝတ္ထုတွေနဲ့သူမကောင်းတဲ့ဘက်ကကြည်တော်ရှိတယ်ဒါနဲ့သူကောင်းတဲ့ဘက်တော့ကြည်တော်ရှိတယ်ဘာလို့လဲတော့ဆိုသူလည်းတစ်ခါတစ်ခါမင်းနေရပြင့်နေအောင်ဝင်ကြည်ကြတယ်သူလည်းကောင်းတဲ့အလုပ်ကလေးတွေလုပ်လို့ကုသိုလ်ကအကျိုးပေးလို့သူကြီးပွားတယ်အဲဒါကောင်းတဲ့ဘက်လည်းကြီးပါလိမ့်မယ်အဲဒီဘဝတော့ဒီခါကတော့သူမကောင်းတဲ့ဘက်ကဖြစ်တယ် ဟွာကြီးအာမမပေးရဘဲနဲ့ခြောင်နေရအောင်ငါယူမပဲဆိုပြီးတော့အဲသူကမထိုင်းမတန်တဲ့ပစ္စည်းကိုသူပြရမလားဆိုပြီးသိဆိုးကြင်အောင်ဆောင်ပြီးခင်ဗျားတို့ကတပည့်တော်မတန်ဘူးအလကားပဲဆိုပြီးတော့သိဆိုးကြင်အောင်ဆောင်ပြီးဦးကြီးအဲပြစ်ချပြီးတော့ဖွဲ့သွားတာပေါ့အဲဒါတော့ဟွာကြီးတွေကဒီတိုင်းနေရာသားမလို့သူပြီးမှမသိတဲ့ဟာအဲဒီတော့သွားပြီးတော့နောက်တစ်ခါ ဘုရားအလောင်းကလည်းသူ့နယ်ပယ်တွေသူရောက်လို့ပြီးလာတဲ့ခါကလည်းအဲ့ဒီရက်ွက်ရောက်လာတာကိုလမ်းအဲပရိနေတော်လက်ကောက်တွေသုံးပါတယ်လူငယ်လေးတွေနဲ့တော်တယ်သူရရပုဂ္ဂိုလ်တော်တဲ့မျိုးသမီးတွေနဲ့တော်တဲ့ဘယ်လိုလှပါတယ်ဘာညာစသည်ဖြင့်ပုံလေးတွေကလည်းဒါကတော့ကုံတွေသူတို့မှကိုသူသူပြောတာလေကိုကြီးကမပြောတာဘူးသူကအဲ့လိုပြောပြီးတော့လာတော့ခုန လေးမတွေတခါသူဖွာကြီးတွေလည်းဖွာဟောသူတယောက်လာကြဟင်းပရင်းတောင်းလက်ကောက်တွေပါတယ်ဆိုတော့လဲကြောင်တွေဟဲ့ငါမြည်ခုနကရွယ်ကုန်နေရတို့ဟာဘာမှတပည့်တော်မတန်ဘူးလို့ပြောသွားတယ်အချက်တခါကွဲပြီဒီတခါတခါခေါ်လို့ရှိရင်ချက်နှစ်ခါကွဲလိမ့်မယ်တို့ဆိုတာဘာမှဘုံမတန်ဘူးဆိုတော့နေခဲ့ဆိုတော့ဟောရဒီလိုမဟုတ်ဘူးခုနကခုနကသွားတဲ့ကုံတွေကသူက ရုပ်လက္ခဏာကလည်းကြမ်းတယ်ပြောဖို့ဆိုကုန်လည်းကြမ်းတယ်အခုလူကအမှချူချူသားသားပဲကြက်ကြဘူးဆိုရဲ့ဒါနဲ့ဖွဲ့ကြည့်ရတယ်သူကြီးလိုလိုက်ကြက်ကွယ်မင်းသဘောပဲတရားသေးတာဘောဆိုခေါ်ကြည့်ခေါ်ကြတော့ဘုရားလုံးကလည်းကြင်ကြည့်ပြီးလားသူကရွှေပဲဆိုတာဒါနဲ့ချစ်ပြီးရွှေမှန်းပြီးတော့ဘုရားလုံးဆိုတာကတော့သူကဖြောက်မှပါတယ်သူကမဖြောက်မှရင်လည်းဘုရားမဖြစ်ဘူးဖြောက်မှရမှာ ဘုရားလုံးဆိုရင်လုံးပါမှာအခုဒီပြိဿတဲ့လည်းဘုရားလုံးနေပါခြင်းလည်းပါမယ်နော်ဘုရားလုံးဆိုတော့ဖြောင်းဝိုင်းဘုန်းကြီးတွေကဆိုလို့ရှိရင်တော့ဒီမှာတရားထုံရင်တရားထုံရင်ဘုရားစုပါတော့တယ်ဆိုပြီးတော့ဒီလိုပြနေမှုတွေတော်တော်များများရှိတယ်ဒါကြတွေကလည်းနည်းနည်းပေါ်ပေါ်ရှိတာပဲဘုရားလုံးဆိုတော့ဖြောင်းဝိုင်းရဘုရားလုံးကဖြောင်းမှတော့မှန်တိုင်းပဲပြောပါတယ်သူကတော့ဘွားကြီး ဘွားကြီးကကြီးိုးမဟုတ်ဘူးရွှေအိုးကြီးပဲဒါဒါတာမိုးဆိုလို့ရှိရင်ခုခေတ်တာမိုးဆိုလို့ရှိရင်တသိန်းတောင်တန်းနေတာကျွန်တော်စီပါတာကအဲဒီတသိန်းမတန်ဘူးသူပါအများဆုံးများလာရင်လည်းပဲရာထောင်တောင်မှရှိချင်မှရှိမှာပါသူစီပါတာကအများများမတန်ဘူးဒီတဲ့ဘာမှတန်တာမပါဘူးကျွန်တော်ပေးကြတော့မပါဘူးဆိုတော့ဘွားကြီး ဒီကွယ်ခုနကရွက်ကုန်ကြီးကတော့တပည့်တော်မတန်ဘူးလို့ပြောတော့ပါတယ်ကွယ်အဲအခုမင်းခုနကဘာမှဖုံးတန်တဲ့ဟာကြီးလို့ပြောတော့ပါတယ်ပြီးတော့မင်းမင်းလက်ထဲရောက်တော့မှအခုအဖိုးတသိန်းတန်တယ်ဆိုရင်မင်းကုသိုလ်ပဲနေမှာပါပဲကွယ်မင်းကကြောင်ဖြစ်တာနေမှာပါရှိပြီးတော့တော့ဘုတော်တော်ပေးတော့ပါတော့ဖွာကြီးရလဲပြောတယ်ပြောတော့တခါတည်းဘုရားလောင်းက ပါရညာတွေအကုန်လုံးရောင်းလာတဲ့ရောင်းလို့ရလာတဲ့ငွေတွေရောဟိုရောင်းမှုရပစ္စည်းတွေရောအကုန်လုံးစုပုံပြီးတော့ချပြီးတော့ဟောတာကျွန်တော်ပါရခြင်းပစ္စည်းသားအကုန်ပဲဒါဒီအိုးကြီးတော့မတန်သေးဘူးအဲ့ဒါပဲကျွန်တော်ပေးကြည့်တယ်အဲဒါပဲယူပါတော့ဒါပေမဲ့လို့ကျွန်တော်လမ်းစိတ်လည်းပဲစစ်ကြလို့တော့လိုပါသေးတယ်မြစ်ကူအောင်ပါအောင်ပါအဲလမ်းစိတ်တော့ကျွန်တော်ပြန်ပေးပါအောင်စစ်ကြပြန်တောင်း ပြီးတော့ဒီချင်းဝင်လေးကလည်းနောက်ရောက်ကြရအောင်ပါဗျာကျွန်တော်လှုပ်လို့အောင်ပါဒါလေးလည်းချင်းဝင်ချင်းဝင်လေးလည်းပဲပြေးပါဦးသူကပြန်တောင်းပြီးတော့နာနာသုံးတာပဲသူကပုံပင်ချင်းဆိုတာသိတာကိုဟိုပုံတွေကတော့ကြာဒီပြန်လာလိမ့်မယ်ငါကြံကြံဖြစ်နေရမယ်ဆိုသိတယ်သူကအဲကြောင့်ကြရားကြီးကသွားတာကြရားကြီးကသွားတော့သင်္မောစိတ်ရောက်အဲလေစိတ်ရောက်ဒီစိတ်ရောက်တော့လေသမားခေါ်အေးလေသမားလာကွာမင်း မင်းဘယ်သူခေါ်လို့မှမလိုက်နဲ့ငါရှိကြပေးမယ်တခါလေအပြီးတိုင်းမယ်ဘယ်သူမှမစောင့်မနေနဲ့တခါလေထွက်ရမယ်မယ်ဘယ်သူခေါ်ခေါ်မလိုက်ရဘူးဆိုပြီးတခါလေဟိုကကုံရလာဆိုရင်လူညာပြည့်နေမှာအဲ့ဒါနဲ့သူကပြေးထွက်သွားဟိုကနေဝရရဲကုံကြီးကလည်းဟိုကရောင်းပြီးတဲ့ခါတော့သူပြန်လာတယ်ဟိုဘွားကြီးကငါသွားပြီးတော့အလွယ်တကူအချောင်းတော့ရအောင်ကောင်းပါပဲဆိုပြီးသွားတာသွားတဲ့ခါကျတော့အင်းရောက်တဲ့ခါကျတော့ တော်ကြီးတော်ကြီးကိုကြီးယူရဲ့သင့်တော်တယ်လို့ကျွန်တော်ကြည့်ပြီးတော့ပေးမယ်လို့ပြောတာဖွာကြီးကသူ့ဇာနေရမကြတော့သူကစိတ်ကလည်းကောက်မယ်စိတ်ဆိုးနေဟဲ့နည်းဘယ်လိုကောင်းလဲမသိဘူးနည်းတပည့်တော်မတမ်းဘူးလို့ပြောသွားတယ်ငါအိုးကြီးကဟိုနင်းဆရာလာတဲ့ဟိုမှာကုံတယ်တယောက်လာတယ်နင်းဆရာတသိန်းတောင်တန်ဆိုပါဟောဟဲ့တဲ့မင်းမဟုတ်တာတွေပြောမရှိတော့ဘူးယူသွားပြီဆိုတော့မှတခါတည်း စိတ်စိတ်ထဲမှာစိတ်ပူလာတာကငါဟိုတုန်းကလိုလေကူကူနဲ့တုံတန်ပေးရလောက်ဒီသားနဲ့อืมငါမပေးမိလို့ပေါ့အဲသင်တော်တဲ့အဖိုးလေးတော်တောင်ပင်းရမယ်လို့ဆိုတာဒီဒီသိန်းနာတသိန်းနာအိုးကြီးရမယ်ဆိုတာငါမရလိုက်ဘူးဆိုပြီးတော့စိတ်ထဲမှာစိတ်ပူလောင်ဖြစ်တာကိုကိုကိုစားဖြစ်တာခေါ်တယ်ကကုသိုလ်ဘက်ကမဟုတ်သေးဘူးဒီဥစ္စာစီးပွားရေးဘက်ကကိုကိုစားစိတ်ပူပါမှုဖြစ်တာအဲလိုစိတ်ပူပါမှုဖြစ်လိုက်တာဟာ ဘာလို့အောင်ဘာပြောအောင်မသိဘူးတွေ့ကြရတယ်ပြောတွေ့ကြရတယ်လောက်ပြီးတော့သူငါလည်းခါယူးယူးဖြစ်သွားတယ်နဲ့တူပါလေသူစားอืมဒါလည်းသူပါတဲ့ပစ္စည်းတွေပါလေလေအဲ့ဒီမှာချန့်ကျဲပြီးတော့ပြည့်ဟိုပစ္စည်းမရတာလည်းတစ်ကြောင်းအဲသူ့ဟာသူလည်းပဲစိတ်နာပါလိမ့်မယ်သူ့ကိုယ်သူဟိုတုန်းကငါမိုက်လို့ပဲဆိုပြီးတော့ဒီလိုလည်းပဲစိတ်စိတ်နာပါလိမ့်မယ်သူဒါနဲ့ကိုယ်ကတခါတည်းပစ္စည်းတွေပြိုပြဲကျဲပြီးတော့ပြည့်တာ အဲ့ဒါအဲ့ဒီဘွားကြီးတော့ဟိုရွက်ကုန်ပြီတူကတော့ကောင်းကောင်းမပေးဘူးလေတူကတော့ကျဲထားတယ်လို့အဲ့ဒါသူတို့အိမ်မှာရရင်မှာပါပဲလို့သာအဲ့ဒီကနေပြီးတော့ညစ်စိတ်လိုက်သွားတယ်ဒီကောင်တော့ငါငါရမယ်ဥစ္စာသူယူသွားတယ်ဆိုပြီးတော့တရားလောင်းတွေ့ရမှာတခါလဲဒိဋ္ဌမယ်ဆိုပြီးတော့တခါလဲသူချင်းဟိုလည်းနဲ့အချင်းဝင်ပေါင်းယူနေတယ် ရဲချင်းဝင်အောင်ယူရလည်းတည်းမသေးဘူးနဲ့တူပါတယ်သူကလိုက်သွားတာလည်းမြေကမ်းရောက်တော့အစ်စ်ရောက်တော့ဟိုလေကထွက်နေတယ်ဟွန်းလမ်းခေါ်တော့ကြားတော့တဲ့နေရာရောက်တော့ဟေးကြားလိုက်ပဲပါဦးကြားလိုက်ပါဦးငါငွေဘယ်တော့ပြေးမယ်စတယ်ပြောဟိုကပြန်တော့ဟိမပြန်နဲ့မင်းငါမင်းစဉ်လုံးမှားတာကဒီမပြန်နဲ့မပြန်ဘူးမပြန်တော့အဲ့ဒီမှာသိတွေပူပန်နေတွေးတွေပဲအာမီသေးတယ်လို့ဆိုတာပဲသူကကုက္ကုစတယ်လို့ဆိုတာသူကအဲ့ဒါကုက္ကုစတယ် စီးပွားရေးဘက်ကနေပြီးသောသောပိုင်းကသင့်တော်တဲ့အလုပ်ကိုလုပ်ပါမယ်ဆိုတာမလုံးမီလို့ငါမှားတယ်ဆိုပြီးတော့စိတ်ပူပန်အောင်ဖြစ်တာအဲဒါကုကတမကောင်းသောပြုရင်ဆက်ဆက်ဝယ်ပြုရင်အမှုပဲကုကတတာဘာဝပုဂ္ဂိုလ်စမကောင်းသောအမှုရဲ့ဖြစ်ကြောင်းမကောင်းသောအမှုဖြစ်ဖို့ရအဲဒါကုကုစလို့ခေါ်တဲ့စိတ်ပူပန်တာပါပဲအဲဒီစိတ်ပူပန်တာဟာ ပြီးပြီးသားဥစ္စာတော့ပြုပြင်လို့မရဘူး။နောင်တာမျိုးမပြုတော့ဘူးဆိုပြီးသောက်တည်သွားပြီးတော့သေလေရေးထားမှပဲကောင်းတယ်။ဒါကလောကဘက်ကစီးပွားရေးမလုံးတဲ့ဥစ္စာမလုံးမိလို့မလုံးတဲ့ဥစ္စာလုံးမိတာလည်းရှိတယ်။မလုံးတဲ့ဥစ္စာလုံးမိတာအကြောင်းဝယ်လို့တဲ့ပုဂ္ဂိုလ်မှအဖို့မတန်တဲ့ဥစ္စာသွားပြီးတော့ဝယ်မိလို့ဝယ်ထားမိလို့ နောက်တစ်ဖြည်းဖြည်း ဈေးတွေပါလေကြပြီးအရှုံးတွေပေါ်နေတာလေရှိတာပေါ့လေတချို့တော့အရှုံးတော်တယ်ရှိတာပေါ့ဒါပေမဲ့လို့ကုန်းတယ်ဆိုတော့သူကနင်းတော့အတ္တိတော့ကောင်းတယ်တောင်းတောင်းနဲ့ကတော့သိမပြည့်ဘူးอืมတဲမကြီးอยู่သူကဒီကအရှုံးနေနောက်တကရမှာပဲဆိုပြီးဒီလိုသဘောထားတာဒါပေမဲ့တချို့ဂုံဒီအပားမွားသေးတဲ့ပုဂ္ဂိုလ်တွေအဲဒီလိုဟာမှာသင်လုံးပူပါမှုတွေသိဖြစ်တယ်ငါမတော်တဲ့ပစ္စည်းသွားဝယ်မိမှားရတာဆိုပြီးတော့အဲလိုရှိတယ်ပြီးတော့တချို့လည်းပဲလူလိမ်နေပါတယ်ကြည်တာပေါ့လေ သူရင်းပါလေလိမ့်တဲ့ညာတဲ့ဥစ္စာကိုယုံပြီးတော့သွားလုံးပြီးတော့မှားရွေးပြီးတော့ပစ္စည်းတွေပါလေဆုံးရှုံးကုန်တာရှိတာပါအဲဒါတွေကအဲဒါတွေကမပြုသင့်တဲ့ဥစ္စာပြုမိတယ်ဆိုပြီးလောကဘက်ကအဲလောကဘက်ကနေပြီးအာမဂန်တို့ဘာလို့ဆိုတာတည်းရှိတယ်အဲဒါတွေကအာမဂန်တို့ဘာလို့အာမခံပြီးဟိုကိုယ်နဲ့အစာတုန်းကတော့ယုံကြည်ပြီးတော့အာမခံပြီးတာနောက်တနေ့ကျတော့ကိုအဲသူ့တောင်းကမကြည့်တော့ကိုယ့်ကိုအာမခံနေပါလေတောင်းကြတယ်ရှိတယ် အဲဒီလိုဟာတွေလည်းစိတ်မချမ်းသာတာတွေအများကြီးရှိရမှာပါပဲဒီလိုဟာတွေရှိပါတယ်အဲဒါကြီးကမပြုသင့်တဲ့မှုကိုပြုမိလို့อืมဒါကလောကဘက်ကအဲကုသိုလ်တရားဘက်ကလည်းဒီလိုပဲပြုသင့်တဲ့ကုသိုလ်မှုတွေမပြုမိတာကိုပြန်တွေးပြီးဟိုတုန်းကကုသိုလ်ကောင်းမှုတွေမပြုလိုက်ရင်ပြုလိုက်မိစိတ်ကူမှန်းတာอืมအကုသိုလ်တွေပြုမှားပါတယ်မကောင်းမှုတွေငါပြုခဲ့ပြီးတယ်မှားခဲ့ပြီမှားခဲ့ပြီဆိုရင်စိတ်ကူမှန်းအဲဒါ စိတ်ပူပန်ရုံတော့ဘာမှအကျိုးမရတော့ဘူးအဲဒီလိုပူပန်မှုပယ်ဖြောက်ပြီးတော့နောင်ဒီလိုမှုငါမပြုတော့ဘူးမကောင်းမှုအကုသိုလ်တွေမပြုတော့ဘူးလို့ဆုံးဖြတ်ပြီးတော့ပြင်ဆောင်သွားတာကအကျိုးရှိတယ်ကောင်းမှုကုသိုလ်တွေလည်းပဲဒီလိုပဲမပြုမိတာဘယ်နဲ့မှမတတ်နိုင်တော့ဘူးအဲ့ဒါကတော့စောစောကတည်းကပြုမိအောင်လို့ပြုဆက်ရတယ်ဒါနသီလဘာဝနာအရေးကြီးပါတယ်သူက ဒါနာကုသိုလ်မရှိတဲ့ပုဂ္ဂိုလ်တွေမှာလူပင်ဖြစ်ရပါတယ်လူလူချင်းမတူဘူးတဦးနဲ့တဦးနဲ့ဟာယူပေးခြင်းကကွာနေတယ်သူကအမေတွေကမွေးလာတဲ့ညီကောင်မောင်တို့ကဖြစ်စေကမူကွာနေတာပဲဒါနာကုသိုလ်နေတဲ့ပုဂ္ဂိုလ်နဲ့ဒါနာကုသိုလ်ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးယူပေးခြင်းကကွာနေတယ်ဒါနာကုသိုလ်ပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာဘယ်ရာမဆိုလောလောကူကူနဲ့ချမ်းချမ်းသာသာနဲ့ပြည့်စုံတယ်ဒါနာကုသိုလ်မပြည့်စုံတဲ့ပုဂ္ဂိုလ်အမှန်တရားကျိုးပါမလုံးနေပေမဲ့လို့ ဟွာကပြည့်တရားကပြည့်နေနေရာကိုမကြပါဘူးอืมအစဉ်သင်းအစဉ်အစဉ်သင်းအောင်ကိုမဖြစ်ပါဘူးလို့ဆိုတာအဲဒီတော့ဒါနကုသိုလ်လည်းပဲပြုခြင်းကံသင်လျော်သလောက်မိမိတတ်နိုင်သလောက်မိမိအားနဲ့ချင်းချင်းပြီးတော့ပြုရအရေးကြီးပါတယ်သီလကုသိုလ်တွေဆိုရလဲ၅ပါးသီလအဲ7ပါးသီလ10ပါးသီလ၅ပါးသီလဆိုတော့အမြဲဆောက်တည်နေရတာအဲဒါအမြဲတမ်းဆောက်တည်တာကိုအရေးကြီးပါတယ် သရဏသုံးပါးနဲ့တော့၅ပါးသီလနာထောက်ရကြည့်အာကိုရာကြီးပဲဒီသရဏသုံးပါးနဲ့၅ပါးသီလရှိနေလို့ချင်းဘယ်လေးပါးတွေယုံညံ့တဲ့ဘဝတွေမဖြစ်ဘူးကောင်းတဲ့ဘဝတွေဖြစ်နိုင်တယ်ထထမ်းကြတဲ့ဘဝတွေဖြစ်နိုင်တယ်အဲဒါကအရေးကြီးတယ်ဘဝတစ်ဘဝကတစ်ဘဝကူးတဲ့အခါမှာသီလလောက်တော့ပြည့်စုံပြီးတော့နေမှစိတ်ချရတယ်ပရိသေတွေကလည်းယုံညံ့တဲ့ဘဝအကျိုးပေးလိုက်ရင်လည်းမထူနိုင်တော့ဘူး အဲဒိဋ္ဌံဘဝတွေရောက်နေရင်သိတာဘဝတွေရောက်နေရင်ငရဲရောက်နေရင်ဘယ်နဲ့မှဒီဘဝချမ်းသာဘဝမပြည့်နိုင်တော့ဘူးလူဘဝရောက်တော့မှလူဘဝမှာလည်းပဲကုသကံကောင်းတဲ့ပုဂ္ဂိုလ်တွေမှာမိကောင်းဖကောင်းတွေအစဉ်တမ်းမြင့်တဲ့ပုဂ္ဂိုလ်တွေပြည့်ပြည့်စုံစုံကြွယ်ကြွယ်ဝဝဆွမျိုးတွေအဲဒီလိုနေရာတွေမှာတတိုက်တဝိုက်ကြီးပြည့်စုံနေတဲ့နေရာမှာသွားပြီးတော့ဖြစ်တာကုသကရှိတဲ့ပုဂ္ဂိုလ်ကကုသကမရှိတဲ့ပုဂ္ဂိုလ်ကဒီမှာဆင်းရဲတဲ့ အဲမိဘတွေအမိပြုပြီးတော့ကြည့်ရတာဒါရီရလည်းပဲဝတ္ထုကြောင့်နေမနာရှိပါတယ်မနာကိုရှိပါတယ်ဒါမကောင်းဘူးဆိုတော့อืมဒီကံမကောင်းတဲ့ပုဂ္ဂိုလ်ပရိသေနေရစမိဘတွေလည်းပဲဒုက္ခရောက်သေးတယ်သူဥစ္စာကတော့မိဘတွေမှီပြီးအာမကွဲရုံနဲ့မဟုတ်ဘူးသူ့မှီပြီးတော့မိဘတွေလည်းဒုက္ခရောက်လော လောကတိဒါတွေဆိုတာများမကောင်းမှုအကုသိုလ်ကနေမြင်ရတာတော့ အဲငရဲကလို့သိတာဘဝဖြစ်သိတာကလို့လူဘဝရောက်လာတော့လဲနောက်ဆုံးညာနာဖြစ်မဲ့ဘဝပါပဲတာမင်ညဘဝမဟုတ်ပါဘူးညာနာတော့ဖြစ်တော့ပါရမီကတော့ရှိတော့ရှိခဲ့တာပဲအဲဒီပါရမီရှိတာကတခြားအကုသိုလ်ကအကျိုးပေးတာကတခြားအကုသိုလ်ရှိတော့အကုသိုလ်ကလည်းအကျိုးပေးတာပဲအကုသိုလ်အကုသိုလ်ဆိုတာကသူကမျက်နှာလိုက်တာမဟုတ်ဘူးအခုလောကမှာလူလူချင်းဆိုတော့အာဘသူပဲဟာဘယ်ပါပဲဟာဘယ်လဲကပဲသူမျိုး စကြီးမျိုးကြီးတွေပဲသူအပေါင်းဖော်ရဘယ်လိုရှိတယ်စသည်ဖြင့်လူတယောက်မျက်နှာကြည့်ပြီးတော့သက်သာခွင့်တွေပါလေကောင်းတဲ့ခွင့်တွေပါလေပေးလို့ပေးတာတွေလည်းရှိတတ်ပါတယ်အဲကုသိုလ်အကုသိုလ်တွေဆိုတာဒီလိုမဟုတ်ဘူးကုသိုလ်ကရှိမှပဲကုသိုလ်ကအကျိုးပေးနိုင်တာအကုသိုလ်ကရှိနေလို့ရှိရင်ဘယ်သူမျက်နှာမှာထောက်တာမဟုတ်ဘူးကျိုးပေးတာပဲအဲပါရမီတွေဖြည့်ထားတဲ့ပုဂ္ဂိုလ်ရဲ့လို့လည်းသူငဲညာတာမဟုတ်ဘူးသူခွင့်နဲ့ကျိုးပေးတာပဲ ဘုရားဘုရားတောင်မှနောက်ဆုံးဘဝလိုက်ပြီးမကောင်းကျိုးတွေပေးသေးတာပဲအကုသိုလ်ကသူကကြောင်းညွတ်တဲ့ကအကျိုးကပေးအဲဒါကြောင့်လောကဒိဋ္ဌာကမကောင်းမှုအကုသိုလ်ကပြုလာတော့ပြုလာလည်းတခြားမဟုတ်ပါဘူးအဲသတ္တဝါဘုရားလေးတွေကယန္တာပုဂ္ဂိုလ်တွေကလလာပါအန္တရာယ်ပြုခဲ့တာဒါလည်းပဲအများကြီးမဟုတ်ကြပါဘူးဒီချိန်တစ်ခါပါပဲဒီနေ့ပဲဆွန်းစားဖို့ရအဲဒီဆွန်းမစားရအောင်တရားလူလိုက်တဲ့ဆွန်းလည်းလမ်းနေတုံပြပြီးတော့ အဲပြန်သွားတော့ဟိုကရဟနာလည်းမရှိတော့ပါဘူးသူပြမယုံသူအကုသိုလ်ဖြစ်ရင်တက်တက်ပဲဟိုမှာရဟနာပုဂ္ဂိုလ်အဲဒါကြောင့်ငရေကြပြိဋ္ဌာဖြစ်ငါငါပြပြနဲ့အဲနောက်ဆုံးဘဝဟိုဘုရားလက်ထက်မှာလူဖြစ်တော့ဒုဇာနာမျိုးမှာဖြစ်တယ်တဲ့ဒုဇာနာမျိုးမှာသူပြိဋ္ဌိတွေနေတဲ့ကသူ့ရွာတော့မေးတင်တာပဲလို့ဆိုတာမိသေးတဲ့ တကူရမြဘေးဖြင့်မင်းဆိုရသာဒါမင်းတာမင်းတာတတာမင်းတာတခံရတဲ့ဒါဘေးဖြင့်ဒီလိုသိမှာဆိုတာကိုအလုံးလုံးသားတွေလည်းပဲမအောင်မြင်ဒီလိုစင်စင်ရဲရဲနဲ့လုပ်ရတဲ့အလုပ်တွေလည်းပဲအကျိုးကျေးဇူးမရဆုံးရှုံးပြည့်စည်ဘယ်လိုဖြစ်တော့တခါလဲဘယ်နဲ့လုပ်လို့ဆိုရတော့သူကံကောင်းတဲ့ပုဂ္ဂိုလ်တို့ရွာရောက်နေပြီကံစိုးကံစိုးမိုးမောင်ပုဂ္ဂိုလ်ရောက်နေတယ်ဒီမှာအဲတော့ တို့ခွဲကြပြီရဲ့ဒီဟာနှစ်ပိုင်းခွဲလိုက်ပိုင်းခွဲလိုက်တော့သူမပါတဲ့အပိုင်းကတော့ကိုအဲလူရိတ်ကင်စာရွက်တော်တွေနေထိုင်အဆင်ပြေသွားတယ်သူပါတဲ့အပိုင်းဒါကဒီလိုပဲဒုက္ခတွေတွေ့တာပဲဒါတော့ဒီပိုင်းကလည်းဒါကခွဲလိုက်အဲသူမပါတဲ့ဘိုင်းကသက်တာကိုရသူပါတဲ့ကိုင်းမှဒုက္ခရောက်တဖြည်းဖြည်းခွဲတာနောက်ဆုံးကြတော့သူ့အမေဖေတအိမ်နဲ့ရှိတော့ဆိုတာကို ဒီတဲ့လူတွေကနေသားထိုင်တာဖြစ်သွားသူ့မိဖေအိမ်နဲ့ဒုက္ခရောက်တော့တာပဲစာရည်တော်ရင်မြေးထိုင်ရင်မပြည့်မစုံဘူးဒုက္ခတွေရောက်အဲဒီကဆက်ခဲခဲနဲ့မွေးဒါကလေးတွေမွေးလာမွေးလာတော့လည်းပဲအဲဒီမှာသူတို့စာရည်တော်ရဲ့တောင်းကြံလို့အဲရှားဝေလို့အမှန်ခဲခဲရင်းနဲ့မသေးုံနဲ့စားတောင်းနေရဆိုတော့ဟိုဒုက္ခတွေရောက်อืมအဲဒီဒုက္ခတွေရောက်ပြီးတော့နောက်တော်တော်လေး ကြီးပြင်းလာတဲ့ခါကျတော့မိဘကလည်းသားသမီးမကဲနိုင်တော့ဘူးအဖေကလည်းပဲစွန့်သွားမေရကြမ်းနေမေပြီးတော့သားလေးခင်ရသေးတာကိုသူကဟုတ်တယ်ကိုသားလေးဆိုတော့ဘယ်လိုပဲနေနေသူကမစွန့်နိုင်ဘူးအဲရွယ်ရောက်လာတော့ပြေဘူးဒီကလေးနဲ့ငါလည်းပဲစားတော့ကနေရထိုင်ကြတဲ့လာပြီဆိုပြီးတော့မေကလည်းပဲခွက်ကလေးတစ်လုံးနဲ့ကဲကွယ်ဒီနာမေနေုံဟဲ့မပြီးရောငါမေလာခဲ့မယ်ဆိုပြီးတော့အမေကတနေရာမှာခွက်ကလေးတစ်လုံးနဲ့ပြည့်ပြီးတော့ မျက်ခြေဖြတ်ပြီးတော့သွားတာလို့ဆိုတာอืมအဲဒီလိုကစပြီးတော့သူမှအမေမရှိအဖေမရှိအာကိုစရာမရှိတောင်းရပြီးစားနေရတာလေသူကอืมအဲမတနေ့မှဘောပါတယ်လေစားတာမရှိဘူးနောက်ကြီးပြင်းလာတဲ့ခါကျတော့အရှင်သာရိပုတ္တရာနဲ့တွေ့လို့ရှင်သာရိပုတ္တရာကသနာတာနဲ့မင်းငါဝတ်မလားတယ်မင်းငါနဲ့ဝတ်ချင်တာလေဘယ်သူမှဝတ်ပေးမဲ့ပုဂ္ဂိုလ်မရှိဘူးအာငါဝတ်ပေးမဲ့ဆိုရှင်သာရိပုတ္တရာသနာတာ ဒါနဲ့သူသင်္ကန်းဝုတ်ပေးသင်္ကန်းဝုတ်ပေးပြီးတော့သူနဲ့အတူတူသွားလို့ရှိရင်အတူတူသွားတဲ့ကိုယ်တော်တွေဖုံးမရဘူးလေဆိုတာအကုသိုလ်ကဒီလောက်ကြောင်တိုက်ကျိုးပေးတယ်ကြောက်ကြတယ်တော့ကောင်းတယ်လို့နောက်ဆုံးညာနာဖြစ်ပြီးတော့လည်းဒီတိုင်းပဲသူမှာဝါဝလင်းနေတတိမှမစားရဘူးရှင်သာရိပုတ္တရာသူနဲ့အတူတူဆုံးမသွားလို့ချင်းရှင်သာရိပုတ္တရာတော့ဆုံးမရဘူးဆိုတာကိုသူကကျိုးပေးရတယ် စီရင်လိုက်ဒုက္ခကျိုးပွေးနောက်ဆုံးပရိနိဗ္ဗာန်သံမဲနေဒီကနေ့တော့လောကဒိဋ္ဌညာနာငါလည်းဒီပရိနိဗ္ဗာန်သံတော့မှာပဲဒီကနေ့တော့ဒီကနေ့တော့ငါနဲ့အတူတူခေါ်သွားအောင်ပါပဲဆိုဆုံးကခေါ်သွားဆုံးမရဘူးလေဆိုဆုံးမရတယ်လည်းပြစ်ပါဘူးဆိုပြီးတော့ရှင်သာရိပုတ္တရာသူ့အကြောင်းပြန်တော့အကြောင်းပြန်နေပြီကွာမယ်ငါဆုံးပို့လိုက်မယ်ဆိုပြီးတော့ရာထဲဆုံးအဲဒီသွားတော့မှ ဒီမာရီဗုဒ္ဓရာလာပြီဆိုပြီးတော့ဆွန့်ပင့်ပြီးတော့ကောင်းကောင်းမွန်မွန်ကကြကျွေးကြကျွေးပြီးတော့သူကအဲ့ဒီကနေပြီးဆွန့်ပို့ခိုင်းနေတာကိုကိုခိုင်းနေတဲ့ပုဂ္ဂိုလ်တွေကလည်းပဲသူကအကြောင်းမကောင်းရင်တော့လမ်းနေမရီမေ့ပြီးတော့သူ့စီမရောက်ဘူးတဲ့သူကလမ်းနေစားတော့ဖြောက်ပြက်ပြီးတော့ပြီးသွားဟိုကတောင်းကနေပြီးသူစောင့်နေရသုံးမစားရဘူးလည်းဒီမာရီဗုဒ္ဓရာနေမွန်းလွဲတဲ့ချိန်လောက်မှပြန်ရောက်လာတော့ သောတာဒိဋ္ဌဆုံးမြတ်စပြီလားဆိုမစရဘူးဟာငါဆုံးကိုယ်ကိုင်းနေတာဒီကိုလို့ပယ်သွားကုန်ကြတော့မေ့ညာကြည့်တော့ဘုရားတွေကလာနေသူကသူကမကောင်းလို့ပါပဲကိုတော်တွေဆိုးလို့တော့မဟုတ်ဘူးသူကကမကောင်းတော့ဟုတ်တယ်ကမကောင်းလို့အကြောင်းမသိရင်အဲ့ဒါဆင်းစဉ်းစားရတယ်ကိုလိုရှိတဲ့အတိုင်းမကြည့်ဘူးသူများကြောင့်ကြီးတဲ့ဖြစ်တယ်လို့ဖြစ်ဘူးကမကောင်းလို့ဖြစ်တယ်အဲ့တော့အဲ့ဒါမှရှင်သာရိပုတ္တရာကသံဝေကဖြစ်ပြီးတော့ ငါပိုးလေးတွေဆုံးလည်းမစားဘူးဆုံးမဆုံးဘူးတဲ့ဘာမစားသေးဘူးဆိုတော့ဆယ်ပါနေတော့နေကြည့်လိုက်တော့လည်းနေရမုန်းလွဲနေပြည့်ဘူးလေအဲကဲမင်းဒီမှာနေအောင်ငါတခါမျိုးရဲသွားပြီးတော့ဖေးလူကန်သွားအောင်မှပဲဆိုပြီးနာရီပုဗ္ဗရာဖေးလူကန်သွားတာသူအဲဒီကမျိုးရဲနေပြီးတော့သူဝရင်းရတယ်သတုမလူရတယ်သတုမလူညနေပိုင်းဆိုတော့သတုမလူရသတုမလူရပြီးတော့ပြန်လာတော့မှသောတာဒိဋ္ဌကျွေးရတာကို ကျွေးတော့လက်ထဲတခါတည်းအပြီးပိုင်ပေးလိုက်ရင်ပျောက်မြန်သွားအောင်မဆိုလို့စိုးရင်လို့မပြောလို့မဖြစ်ဘူးသူကကြောက်ချင်ကြောက်သွားမှသူသူ့လက်ထဲရောက်သွားလို့ရှိရင်အဲကာကျိုးပေးဆိုတာနာဆန်းကျင်တယ်အဲတော့သူ့လက်ထဲပေးလိုက်လို့ရှိရင်ပျောက်သွားမှဆိုရင်လို့ရှင်သာရိပုတ္တရာအကဲမင်းငါလည်းဘာမှအာနာမနေနဲ့ရဟန္တာဆိုတော့လည်းပဲသိကြတော့မရှိပါဘူးသူอืมခွင့်ပြုထားလို့ရှိရင်သူကစားနေတော့နိုင်လာပါပဲအဲငါလက်ထဲကပဲမင်းနှိုက်ပြီးတော့စားပြီးတော့သုံးလုံးပြီးတော့ဒီမှာကိုယ်အောင်စားပြီးတော့ အဲဒီမှာသုတ္တမှုတို့သင်္သာရိပုတ္တရာလက်ထက်ကသပိတ်ထဲကနေပြီးနိုင်ပြီးတော့ဖုံးမရပါတယ်လို့ဆိုတာအဲ့ဒီတနေ့ပဲဝါဝါလည်းနဲ့ဖုံးမရတယ်ဆုံးတော့မဟုတ်ဘူးသာတောင်းသုတ္တမှုတို့ဖုံးမရအဲ့ဒီနေ့ပဲပြိဋိနိဗ္ဗာန်ဆံသွားရတယ်ကိလေသာကုန်ခါညာနာဖြစ်နေပြီမယ်လို့အကုသိုလ်ကဆက်လိုက်ပြီးတော့ကျိုးပေးတာပဲပြီးတော့အကုသိုလ်ကဆိုတာမပြုမိတာအကောင်းဆုံးပဲပြုမိလို့ချင်း ပြုမိလို့ချင်းသူကကြောက်ကြရကောင်းတယ်။ဒါကြောင့်စောစောကတည်းကမပြုမိအောင်လို့ပြင်ဆင်ရတယ်အကုသိုလ်က။သီလရေးကြည့်တာကသီလအဲ့ဒါသီလဟာအများအားဆင်ကြအောင်။ဒါနိုင်လို့ရှိရင်တော့အခုလိုသတင်းတွေမှာစေပါသီလတော့စေပါသီလတော့စေပါသီလလို့ဆိုရင်လည်းပြည့်စုံနေပါပြီ။စေပါသီလကတော့တူတလီပေါ်လက်တနိုင်တဲ့ပုဂ္ဂိုလ်ချင်းပေါ်တာရှိတယ်။ ကိုးပါးသီလဆိုတာကတော့7ပါးသီလပါပဲမေတ္တာဘာဝနာထည့်ပြီးပွားများတာ7ပါးဆောက်တည်ပြီးတော့မေတ္တာပွားနေရင်လည်းကိုးပါးဖြစ်တာပါပဲမေတ္တာကမေတ္တာဘာဝနာပါပဲသူကတော့သီလသီလရဲ့လို့မဟုတ်ပါဘူးဒါပေမဲ့သူ့ကိုထည့်ပြီးတော့ကိုးပါးတွက်တယ်အဲဒီသီလကုသိုလ်တွေနဲ့ပြည့်စုံနေဖို့ရည်ကြီးပါတယ်ဘာဝနာကုသိုလ်ကပိုပြီးရည်ကြီးတယ်ဘာဝနာကုသိုလ် ဘာဝနာမှာလည်းသမထနဲ့ဝိပဿနာမှာဆိုဝိပဿနာကိုအရေးကြီးတာပေါ့အဲဝိပဿနာဘာဝနာကုသိုလ်မပြည့်စုံလို့ရှိရင်နောက်ဆုံးတနေ့ကြလို့ရှိရင်စိတ်ပူပန်တာတဲ့တဲ့ဒီကနေ့မှအရေးကြီးတယ်ဒီကနေ့ကြတော့ယဟန်များမှာဆိုလို့ရှိရင်သီလကိုသီလမစင်ကြဲလို့ရှိရင်စိတ်ပူပန်ခြင်းတွေဖြစ်တတ်သည်ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ် မြတ်စွာဘုရားဤသာသနာတော်မှာရသင်ရတဲ့ဝိပဿနာတရားတွေပြည့်ပြည့်စုံစုံအာမထုတ်ခဲ့ရဘူးအပယ်လေးပါးကလုံးမြောက်လုံးမြောက်ကြောင်းဖြစ်တဲ့တရားတူလေးမှမရလိုက်ဘူးဆိုရင်သိပြီးဘယ်တော့မှမပြီးဘူးသိမချရဘူးကုသိုလ်ကံဆိုတာအားတော့ကိုးရပါတယ်ဒါပဲမဲ့လို့ကိန်းနေတော့မဆိုနိုင်ဘူးသူကအကုသိုလ်ကလည်းကိုယ်ဘယ်လောက်ချင်မှမသိဘူးအဲတော့တကူကအကုသိုလ်ကတော့ကိုယ်တိုင်တွေ့နေလို့ သိသိနေကြအကြောင်းရှိပါတယ်ဒါပေမဲ့ရှင်းဘုရားတွေကဘယ်လိုအကုသိုလ်တွေရှိတော့ဘာကကျိုးပေးမယ်မသိဘူးအဲဒါတွေဆိုရင်လည်းအဲတော့ဒီကနေ့ကြလို့ရှိရင်ရာသင်ရလိုက်တဲ့တရားလေးရအောင်အာမထုတ်လိုက်ရဘူးဟိုတုန်းကကျမ်းစာမှာရှိစဉ်ခါကာလတုန်းကအသက်ရွယ်နုနေစဉ်ခါကာလတုန်းကအဲအာထုတ်ဖို့အချိန်လေးရှိတဲ့နဲ့အာမထုတ်ခဲ့ရဘူးအာမေထုံညာတော့လည်းပဲอืมဘယ်ကိစ္စဘယ်ကိစ္စအတွက်နဲ့ အာထုံမှုပြည့်သွားတယ်ဆိုပြီးတော့နောက်ပြန်စဉ်းစားရင်စိတ်နှလုံးပူပန်မှုကိုယ်ကိုယ်စာဖြစ်တတ်တယ်အဲဒီလိုကိုယ်ကိုယ်စာမဖြစ်အောင်နာသောသောတွေကတရားထုတ်ရတယ်အခုတရားထုတ်ရတာအဲ့ဒါတွေပဲကြီးကြီးတယ်အခုတရားထုတ်ရတာတွေဟာအခုတရားပြည့်စုံအားထုတ်တာရင်ဒီကိုယ်ကိုယ်စာတွေမဖြစ်ဘူးဟုတ်သားမနာနေရကြတယ်မြတ်စွာဘုရားတဲ့တော်ကယဟန်ယဟန်တော်ကအကြမ်းမှာဖြစ် ဒီလိုညာနေကတော့အများကြီးပေါ့လေမကြမ်းမှာဖြစ်တာကြီးအများကြီးပါပဲဒါမှမဟုတ်ညာတစ်ပါးအခုပြောမဲ့ညာတစ်ပါးကကုထုကြောင့်တခုပေါ့လေသူသူတစ်ပါးပေါ့အဲဒီတော့ဒီလာနာပြုစုရဟန်းတွေကမြတ်စွာဘုရားထံသွားပြီးတော့လျှောက်ကြတယ်အဲဒီဒီလာနာပုဂ္ဂိုလ်ရဲ့တောင်းပန်ရဲ့ရဟန်းဘုရားမြတ်စွာဘုရားရဟန်းငယ်လေးပါဘုရားမကြမ်းမှာဖြစ်နေပါပဲညှော်လင်းကြမရှိဘူးပေါ့လေ ဘုရားလာပြောတဲ့အတိုင်းသမရိညာမရှိမြတ်စွာဘုရားစရောက်ပြီးတော့ချီးမြှောက်တော်မူပါဗျာတဲ့ကျောက်တော့မြတ်စွာဘုရားရဟန်းငယ်လေးဆိုတာလည်းအကြောင်းတစ်ခုအကြောင်းမှဖြစ်နေတယ်ဆိုတာလည်းအကြောင်းတစ်ခုကြောင့်ဒီလည်းပြီးပြီးသားပေါ့လေဒီညာနဲ့အခြေအနေတွေမြတ်စွာဘုရားနဲ့ဆင်ញင်လိုက်ပြီးနေတာပဲမြင်နေတာပဲအဲ့ဒါနဲ့တနာတယ်ဆရာကိုတော်လည်းကြွလာမြတ်စွာဘုရားကညှိုးစက်သိကောင်းတယ်ဆိုတာ ဒီဗီလာနာပုဂ္ဂိုလ်လေးဘာမဟုတ်တဲ့ပုဂ္ဂိုလ်လေးကြွတာနော်ဆရာအသေးနကူလေးကြွတာအဲဒီမှာကြွလာပြီးရောက်လာတဲ့ခါကျတော့ရသော်ပြတဲ့ခင်းတဲ့နေရာမှာထိုင်ထိုင်ပြီးတော့ရဟန်းကိုမေ့ပဲနဲ့လဲဒီစေတယဟန်အဲယောဂဝေဒနာများသက်သာမှုရပါရဲ့လားလို့ မသက်တာပါဗျာတဲ့ယောဂဝေဒနာတွေတိုးတက်နေပါတယ်ဗျာမခံပါပါဘူးအမှန်တော့ခံထည့်ပြီးတော့နေပါတယ်ဆိုတဲ့အကြောင်းလျှောက်ဒါတော့ယောဂဝေဒနာဟာမပြောင်းနိုင်တဲ့ဥစ္စာပြောင်းအောင်ဘုရားလည်းမတတ်နိုင်ဘူးသိကုကိုလာတာမဟုတ်ဘူးလာတာတရားဟောကိုလာတရားလည်းမတတ်နိုင်ဘူးသူကရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးရှိနေရင်အဲဒီခန္ဓာ၅ပါး အကြောင်းမညွှန်တဲ့အခါယောဂဝေဒနာဆိုတာဖြစ်တယ်အဲဒါသိလဲသိနိုင်တာပဲသိလို့လည်းပဲသိနိုင်လို့လည်းပဲခုသိနေကြတာဘယ်နဲ့မှမတတ်နိုင်ဘူးဘယ်သူမှတတ်နိုင်တာမဟုတ်ဘူးအဲဒီတော့သစ္စာဘုရားကမေးတယ်จิตသားရာပုဂ္ဂုစညာဖြစ်ပါသလားလို့မေးတော့မြတ်စွာဘုရားပုဂ္ဂုစတွေတတိတော့အများကြီးဖြစ်နေပါတယ်ဗျာလျှောက်ထားတယ် စိတ်ပူပါနေတယ်ပေါ့အများကြီးတွေတော့စိတ်ပူပါနေစိတ္တရာအပြင်မှာသီလနဲ့စပ်ပြီးတော့များဘယ်လိုနေသလဲသီလမစင်ကြယ်မှုများရှိပါသလားမေတော့ညစွာပြရတယ်ပြီးတော့မှသီလကတော့စင်ကြယ်ပါတယ်ဗျာတဲ့သီလနဲ့စပ်ပြီးတော့ဘာမှစိတ်စံလို့စနောက်ဖြစ်ကြမရှိပါဘူးသီလတော့စင်ကြယ်ပါတယ်လို့ဆိုနေပါဗျာ จิตตาယဗီလာသင်ခြင်းလျင်ဘာပူဇာရှိတယ်လဲဘာပုဂ္ဂိုလ်စဖြစ်ကြရှိတယ်လဲဗီလာသင်ခြင်းပြီးတာပဲမဟုတ်လားတဲ့ဆက်ဆံကြမေးအမှုပေါ်လို့မရတာလို့ဆိုတာဘုရားပြီးတော့ဒီဒီသားပေါ်လေပြီးပြီးမြို့ဘုရားပြီးတော့မေးပြီးမှဟောရတယ်မမေးဘဲနဲ့ကိုသိတာရှောက်ဟောဘေးကပုဂ္ဂိုလ်တွေကဘာဟောနေမှလဲဖြစ်နေမှလို့ဆိုတာအဲတော့အဲဒီတော့ဒီရဟန်းငယ်ကပြန်ပြီးတော့ကြောက်မြတ်စွာဘုရားတတိတော့ တရားဟောတာကိုပြီးနားလည်ထားတာကတော့သီလစင်ကြယ်ဖို့ရသာသနာတော်မှာယဟန်ပြုကကျင့်ရတာသီလစင်ကြယ်ဖို့ရအတွက်မဟုတ်ဘူးလို့တတိတော်နားလည်ထားပါတယ်။နှုတ်ဘာအတွက်သီလစင်ကြယ်ဖို့ရအတွက်မဟုတ်ရင်ဘာအတွက်တို့မြတ်စွာဘုရားအမေးအနုပါဒပြိနိဗ္ဗာန်ထအစွဲလားမကြည့်ပဲနဲ့ကိလေသာတွေငြိမ်းဖို့ရာဂဝိရာကရံတတ်မဲ့ခြင်းတွေ ရာဂတွေကင်းတဲ့အရာတခုရောက်ဖို့လို့တပည့်တော်ကဒီလိုနားလည်ထားပါတယ်ဗျာသစ္စာဗျာဘာလို့ခေါ်ရဟုတ်တယ်တဲ့ဒါအဲဒီရာဂကင်းတဲ့အရာတခုရောက်တာလို့အစွဲလားမရှိပဲကိလေသာငြိမ်းတာလို့ဆိုရတရားတို့တရားနဲ့တပည့်တော်ကမရသေးဘူးဗျာတဲ့ဒါကြောင့်အားထုတ်နေတာအခုယောဂဝေဒနာတွေအပြင်းထန်ဖြစ်ပြီးတော့နေတော့အဲဒါကြောင့်မို့သူမှာ ပုဂ္ဂိုလ်စားတွေဖြစ်နေတယ်ဆိုတဲ့အကြောင်းကိုရောက်ပါတယ်ဆိုတာအင်းကြီးရဲ့ဒါအစဉ်တန်းမြင့်တဲ့ပုဂ္ဂိုလ်တွေကဒီလိုပုဂ္ဂိုလ်စားဖြစ်တာဟိုညာမှာဗီလာပြည့်စုံနေတော့လူဘဝဖြစ်ခြင်းလည်းပဲဘဝမျိုးစုဖြစ်နေတာပေါ့နာဘဝတွေဆိုလို့ရှိရင်လည်းပဲဘယ်နာပြည်မျိုးစုအဲအချွေရန်ဒီပရိသတ်တွေဘုံဝိမာန်နေနဲ့ဒါတွေဖြစ်နေတာပေါ့ဒီဥစ္စာကတော့အဲ့ဒါတွေကို သူကမမျှော်လင့်ဘူးမမျှော်လင့်တောင်းတာကအရာတခုရောက်ဖို့ဣရိတာငြိမ်းမှုနိဗ္ဗာန်မျက်မှောက်ပြုဖို့ကသူကရည်ရွယ်တယ်အဲဒါကြောင့်အဲဒီတရားမပြည့်စုံရင်လည်းသူကိုယ်ကိုယ်စားဖြစ်နေပါလေဆိုတဲ့အကြောင်းလျှောက်တော့မြတ်စွာဘုရားကတရားဟောပါတယ်အဲရုပ်ဝေဒနာဉာဏ်သင်္ခါရနေသာဒုက္ခအနတ္တဖြစ်တဲ့အကြောင်းတွေကြောက်ပြီးတော့ဟောတော့အဲဒီမှာဟောရင်ဟောရင်နဲ့သူတရားနှလုံးသွင်းပြီးတော့တရားလူတရားနာတွေပြည့်စုံပြီးတော့သွားပါတယ်ပြိဋိနိဗ္ဗာန်ဆံပြီးတော့သွားပါတယ်အမှန်ကောင်းပါတယ် နာရီကြအဲ့ဒီမှာနေရာနီးကိုကုသဖြစ်တဲ့စိတ်ပူပန်ရှင်ကြီးတုံးကတရားပြည့်စုံအောင်အမထုတ်ရဘူးတို့အာကိုလုံးလုံးမထုတ်ရဘူးဒီလိုလည်းပဲကိုကုသဖြစ်တဲ့အာရင်ထိုးရညဆိုလည်းတော့ပြည့်စုံအောင်အမထုတ်ရဘူးဘာကြောင့်ညကြောင့်ဘယ်သူကြောင့်တရားကထွက်ရတယ်ပါဖြစ်ရတယ်ညာဖြစ်ရတယ်စသည်ဖြင့်ဒီကိုကုသတွေဖြစ်တတ်တယ်အဲ့ဒီကိုကုသမဖြစ်အောင်လို့တရားတွေသွားထုတ်တာရည်ကြီးတယ်လို့အဲ့ဒါကိုကုသဆိုတာစိတ်ပူပါမှု ဒီလိုပူပန်းနေုံနဲ့ဘာမှအကျိုးမရှိလို့ကုက္ကတမကောင်းသောပြုခြင်းပဲအဲဒီလိုပူပါမယ်အစာပူပါမှုတွေဖြောက်ပြီးတော့အဲဒီအချိန်ကကလည်းနှလုံးသွင်းနေတာချင်းနှလုံးသွင်းသွားရုံဒါပါပဲဟွန်းသောသောဘိုင်းကတရားအားထုတ်ရမပြည့်စုံမှုဆိုဒီကနေ့ခါကာလပဲမယ်လို့ဘယ်တော့ပဲယောဂဝေဒနာပြင်းထန်နေပေမယ်လို့ကိုရရတဲ့ပြည်ပညာလေးနှလုံးသွင်းဖို့ဒါရှိတာပေါ့ဒီအာကိုစရာလေးဒါအာကိုရတာလေဟွန်းကျ အာထုတ်ခဲမိတာတွေရှိရင်အာထုတ်ခဲမိတာတွေအာကိုးစရာတွေဖြစ်ပါတယ်။အဲဒီခါကာလမှာနှလုံးသွင်းလည်းပဲအကျဉ်းလည်းပဲတရားဆိုရပါတယ်ချို့နောက်ဆုံးချိန်ကာလလေးမိကမှာဇာနေပါရီတောင်ရသွားသေးတာပဲ။အရာတခုတန်အောင်လည်းရောက်သွားသေးတာပဲ။ဒီတော့အားတော်ငယ်ကြံကြည့်ပါဦးတရားထူလာတဲ့ပုဂ္ဂိုလ်ကတော့ကိုတရားလေးနဲ့ကိုနှလုံးသွင်းပြီးပါရင်လည်းနေရာကြပါလေ။ဒါပေမဲ့လို့အခုတရားထုတ်နေတဲ့အခါမှာတရားထုတ်ဆဲမှလည်းဒီပုပ္ပုဆဆဖြစ်တတ်တယ်။ အဲဒီဥဒိစ္စပုဂ္ဂုစ္စဒါနနဲ့မပြည့်စုံလို့သီလနဲ့မပြည့်စုံလို့ဘာဝနာနဲ့မပြည့်စုံလို့ကိုရကျင်တဲ့တရားမရလို့စိတ်ပူပါမှုမသိမတင်သာပြုမိလို့အဲဒီမှားယွင်းမှုတွေအကြောင်းပြုပြီးတော့စိတ်ပူပါမှုဒါတွေဖြစ်ရင်ပယ်ပြီးတော့အလုံးသွင်းရမှာပေါ့အဲဒီပုဂ္ဂိုလ်စဖြစ်လာလို့ရှိရင်တဲ့ပြင်မှန်းသိရမယ်စိတ်ပူရင်ပူတယ်ဟွန်းဒီနှလုံးပူပန်းရင်ပူပန်းတယ်

အတန္တံထင်ရှားမရှိသောဥရိဇာကုကုဇာဝဥရိဇာကုကုဇာကိုလည်းမင်းကဣဇာတံကိုရင်းသဏ္ဍာန်၌ဥရိဇာကုကုသံစိတ်ပြန့်လွယ်မှုစိတ်ပူပါမှုသည်နတ္တိမရှိဣတိသောကဇာနာတိသိအဲစိတ်ပူပါနာပူပါနဲ့ပူပါနဲ့တစ်ချက်တစ်ချက်မှလိုက်ရင် ကြောက်တာပါပဲနှစ်ချက်မကြောက်သုံးချက်လေးချက်ငါးချက်မှဘောမပြောင်းမရှင်းမှကြောက်သွားတယ်ကြောက်သွားရင်ကြောက်သွားမှပြီးရဲ့ ယထာသာနုပါဏသာဥရဇကုကုသသာဥပါရောဟောတိသင်္ဇပဇာနာတိယထာသချင်းချမ်းကြောင့်လည်းနုပါဏသာရှိကမဖြစ်သေးသောဥရဇကုကုသသာဥရဇကုကုသ၏ဥပါရောယခုသည်ဖြစ်ပေါ်လာခြင်းသည်ဟောတိဖြစ်သင်္ဇထိုအကြောင်းကိုလည်းပဇာနာတိသိ၏ဥရဇကုကုသဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းလေးလည်းသိရဲ့ဘာကြောင့်ဖြစ်တာသုံးဆိုစေတသောအဥပါဒမှာစိတ်မငြိမ့်တဲ့ခြင်းဆိုတဲ့သဘောတရားလေးရှိတယ်အဲဒီစိတ်မငြိမ့်တဲ့ခြင်းဖြစ်ဖို့ရာ အားပေးနှလုံးသွင်းလို့ဖြစ်တာတဲ့စိတ်မငြိမ်သက်အောင်စိတ်ကြံလဲအောင်နှလုံးသွင်းလို့ဖြစ်တာပဲတရားထုတ်နေတဲ့ပုဂ္ဂိုလ်ဆိုတော့သိပညာမစင်စားပဲနဲ့ကိုရှုနေကြအာယုံလေးပဲစိုက်ပြီးရှုနေတာသိပညာတွေဘာမှမပြုမဆိုင်မစင်စားနဲ့ဟုတ်လေလားမဟုတ်လေလားဘာပြီးတော့စဉ်းစားမနေနဲ့အဲဘယ်လိုလုပ်မလဲဘယ်လိုမှမလဲဘယ်လိုအားထုတ်မလဲသွားစဉ်းစားမနေနဲ့ပေါ်တိုင်းပေါ်တိုင်းနားလိုက်ပြီးတော့မှတ်ရုံလေးသာမှတ်နေအောင် ရာထုတ်တဲ့ပုဂ္ဂိုလ်မှအလောက်ကအဲ့ဒီကျွတ်မှနေတဲ့အလောက်ကသူ့အလုပ်ပဲသူသဘောတည်းသူကသူဖြစ်ပြနေတာတွေကသဘောတရားတွေရုပ်ဖြစ်ခြင်းနာမ်ဖြစ်တယ်သူကသူဖြစ်ပြနေတဲ့တရားတွေပဲဒါကကလုံးပြမလို့ဘယ်လိုပါလဲဖြစ်အောင်လို့လုံးပြမလို့ဖြစ်ခြင်းသာဖြစ်ကောင်းတာဖြစ်ခြင်းဖြစ်မကောင်းတာဖြစ်ခြင်းဖြစ်ဖြစ်လာတဲ့တရားလေးကိုသာလည်းပြီးအောင်လိုက်ပြီးမှတ်နေမယ်ဘာမှသူမရှိရင်ဖောင်းတယ်ပြင်းတယ်ဒါလေးမှတ်နေလူကြီးပေါ်လာတယ်ဖြစ်ပေါ်လာတာကောင်းကောင်းဆူဆူလိုက်မှမှလို့ရှိရင် မကောင်းတာတွေလည်းပျောက်သွားမှာပါပဲအဲဒီလိုနောက်ကသင်လိုက်ပြီးတော့မှတ်နေလို့အဲဒီလိုမှတ်နေဖို့ရဒီလိုမဟုတ်ဘဲနဲ့စိတ်မငြင်းတဲ့ကြောင့်ဖြစ်တဲ့နှလုံးသွင်းမှုလေးပေါ်လာလိမ့်မယ်တဲ့ဟိုလိုမှတ်လိုက်မယ်ဒီလိုလုံးမှတ်လိုက်မယ်ငါဥစ္စာတိုးတက်ရလားမတိုးတက်ဘူးလားသုတ်ယူများသွားလေသလားတရားကကြာသွားသလားသူများတွေတော့ဘာတွေဖြစ်ကုန်ပြီငါမဖြစ်သေးဘူးစသည်ဖြင့်ပေါ်တယ်အဲဒီအလွတ်သိကူးတွေရှိတယ် ကောင်းတယ်လို့လို့နဲ့သူကမကောင်းတာတွေဖြစ်နေတာလေအားပေးတာလို့လို့ဘာလို့လို့နဲ့ဟောတာပြည့်နေတယ်သမာဓိပြည့်သိကြတယ်အဲစေတသာအဝုဒ္ဒစိတ်စိတ်စိတ်မငြိမ်သက်ဖို့ရနှလုံးသွင်းမှုလေးရှိတယ်အဲ့ဒီနှလုံးသွင်းမှုလေးကိုပယ်ရမှာအဲ့ဒီနှလုံးသွင်းမှုလေးကိုရှုမှတ်ပြီးတော့ပယ်ရမှာပဲဒီလိုစိတ်ကူးလေးပေါ်လာရင်ရှုလိုက်မှားလိုက်တာစေတသောအဝုဘာသမှာစိတ်မငြိမ်သက်မှုမှာယောနိတော်မနတိကာရအသိဉာဏ်စွာနှလုံးသွင်းတယ်ဆိုတာရှုမှတ်မှုပါပဲဝိပဿနာရှုမှတ်မှု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 အဲစိတ်ကြံ့လွင်ကြောင်းဖြစ်တဲ့အာယောနိတော်မသိကာရလည်းဖြစ်လာရတယ်စိတ်စိတ်မငြိမ်သက်မှုလည်းဖြစ်လာလို့ရှိရင်အဲစိတ်အပြင်ထွက်လာလို့ရှိရင်ပေါ့လေမှမှမှုမှာတော့အပြင်ထွက်လာရင်ဖမ်းပြီးမှလိုက်ဖမ်းပြီးမှလိုက်ယောနိတော်မသိကာရဖြစ်သွားတယ်ဒီလိုရပါအဲဒီအာယောနိတော်မသိကာရကြောင့်စိတ်ကြံ့လွင်အောင်လို့အပေါ်လို့နှလုံးသွင်းခြင်းကြံခြင်းစိတ်ကူးခြင်းကြောင့် စိတ်ပြန်လုံမှုဖြစ်တယ်စိတ်ပူပါမှုနှလုံးမသာမှုဖြစ်လာသည်တဲ့ဒီအကြောင်းလေးလည်းသိရတယ်မှားလိုက်တဲ့အခါဟွန်းငါဟိုဟာလေးသွားစိတ်ကူးမှုလို့ဒီစိတ်ပြန်လွန်သွားတာပဲဟိုအကြောင်းလေးသွားစိတ်ကူးမှုလို့ငါစိတ်ပူပါလာတာပဲဆိုတာအာသိပါတယ်အရင်ကသွားတဲ့လမ်းလေးလူစားထက်ကထက်ကသွားနေလမ်းကတော်တော်ဖုံးနေတတ်တယ်ပြင်စိတ်ပူပါစရာလေးတွေနဲ့ထက်ကထက်ကဒါကြီးတွေပြန်လာပြီးခလုတ်တိုက်နေတာပဲသူကအမှန်သင်ကြတယ်အဲ့ဒါလေးမှတ်ပြီးတော့ပြရတယ်တော့ အာယောနိတမသိကာရကြောင့်အကျဉ်းကြောင်းကြောင့်ဆိုတာအာယောနိတမသိကာရပဲစိတ်ကြံလင်အောင်စိတ်ကူပါအောင်လို့ဖန်တီးပေးတဲ့စိတ်ကူးလေးအပေါ်လို့စိတ်ကူးလေးအဲဒီစိတ်ကူးလေးကြောင့်စိတ်ကြံလွန်မှုစိတ်ကူပါမှုဖြစ်လာတယ်အဲဒီကြောင့်လေးကိုလည်းယောဂီပုဂ္ဂိုလ်ကသိတယ်သိပါတယ်ကြားလို့တဲ့ပုဂ္ဂိုလ်ကသိတာပေါ့သူကသူကတွေ့နေလားတရားသာခြင်းကြောင့်လည်းဥပ္ပန္နတာတရားသာခြင်းကြောင့်လည်းဥပ္ပန္နတာဖြစ်ပေါ်ပြီးတော့ ဩရိဇာကိုကိုစားတာသိပြန်လို့မစိတ်ကူပါမှုကိုဘာနာပဲပြောက်ခြင်းနေဟောတိတိသင်္သာတို့ကြောင့်မလို့သာနာတိပြီအဲဩရိဇာကိုစားပယ်တောက်နိုင်တဲ့အကြောင်းလေးရှိတယ်အဲ့ဒီအကြောင်းလေးလည်းပြီးတယ်အဲ့ဒီအကြောင်းကခုနကျောင်းနေသမသိကာရပဲစိတ်ပြန်လွင်မှုရအာမပေပဲနဲ့ယောနိသမသိကာရလည်းစိတ်အပိုးလို့ကလေးဖြစ်လာရင်မှတ်ပြီးပဲလဲမှတ်ပြီးပဲလဲကြောက်သွားတာပဲ ပေါ်တိုင်းပေါ်တိုင်းမှတ်ပြီးတော့ပယ်လိုက်ရုံမှာပဲစိတ်ကြံနေတာကြည်ကြံနေတာပယ်လိုက်စိတ်ပူပန်တာကြည်ပူပန်တာတွေမှတ်ပြီးတော့ပယ်လိုက်အဲကျွမ်းမှုကြောင့်ကင်းကျင်းသွားတယ်ကြောက်သွားတယ်ဆိုတာကိုယ်တိုင်တွေ့ရအဲဒါကိုရဆောင်မှုရေးထားတယ်ကြံလွန်ပွဲမြတ်ရှုစင်းစားဖြစ်ပွားပြန့်ပူပါတဲ့ကြံလွန်ပွဲအပြင်မဲ့ထွက်ပြီးတော့စိတ်ကူးလေးမှတ်ယုံမှာမဟုတ်ဘဲနဲ့အပြင်မဲ့ထွက်တဲ့စိတ်ကူးလေးပေါ်လာလို့ရှိရင် အဲဒါပြန်လွင်ခြင်းနဲ့ဖြစ်တတ်တဲ့စိတ်ကူမှခြင်းနဲ့ဖြစ်တတ်သည်အဲဆိုရမယ်ပြန်လွင်ပွဲများကျုစင်စာဖြစ်ပွားပြန့်ပူပံပြန်ကဥဒေသပူပံကပုဂ္ဂိုလ်သတ္တဝါနှစ်ပုဒ်ဖြစ်နေလို့ဒီမှာတူတူလေးပြန်ကပြန်လွင်တာပေါ့ပူပံကကတော့ပူပံကလုံလောက်ပါတယ်ပြန်လွင်ပွဲများ ရှုစင်စားဖြစ်ပွားကြပူပံကြံလွင့်ပွဲများရှုစင်စားဖြစ်ပွားကြပူပံဖြစ်ပွား မ်းလွန်ွယ်တွေရှုစဉ်းစားလို့ရှိရင်ကျမ်းလွန်စရာအကြောင်းလေးတွေရှုမှတ်မှုကပြင်မဲ့ထွက်ပြီးတော့ဘုလိုရှုမယ်ဒီလိုရှုမယ်ဟုံမဟုတ်ပဲလားဗာဖြစ်လားညာဖြစ်လားစသည်ဖြင့်ပေါ်တယ်ဘယ်သူတွေကဗာဖြစ်ကုန်ပြီငါဥစ္စာသင်မမဟုတ်ကြလားပြည့်စုံမမဟုတ်ကြလားစသည်ဖြင့်စဉ်းစားနေဒါစိတ်ကြံလွင်နေတာပဲအဲဒီပေါ်လာတဲ့စိတ်ကူးလေးတွေလိုက်ပြီးရှုမှတ်လိုက်လို့ရှိရင်ကြံလွင်မှုပြောက်သွားတယ်စိတ်ပူပန်စရာလေးတွေ သွားပြီးအစာပေါ်ပေးတယ်စိတ်ပူပန်လာတယ်အဲဒါပြန်ပြန်လို့ကိုယ်တွေသွားစဉ်းစားမိတယ်အဲဒီပူပန်မှုလေးဖြစ်လာတဲ့မှတ်လိုက်လို့ရှိရင်တစ်ချက်မှပြောက်တာလည်းရှိတယ်နှစ်ချက်မှလို့ပြောတာရှိတယ်သုံးချက်လေးချင်းစသည်ဆက်မှမှတော်တော်များများမှမှပြောက်တာလည်းရှိတယ်မှတ်တော့ပြောက်တာကိုတွေ့ရတယ်အဲယောနိတော်မသိကာရရှုမှတ်မှုကြောင့်ပြောက်တာပဲမှတ်ရင်ပြောက်တာကြီးတယ်ပဲလို့ယောဂီပုဂ္ဂိုလ်ကဒါကိုယ်တိုင်သိပါပဲဟွန်းငြိမ်းအေးတရားရှုပွားများစေတသောဝိပဿနာ စေတသောစိတ်ဝိပဿနာငြိတဲ့တရားမှာယောနိတော်မနိကာကသိနေတာလုံးသွင်းလို့ငြိတဲ့သမာဓိဖြစ်အောင်ပေါ်လာတာတွေမှတ်ပြီးကြောက်လိုက်မှတ်ပြီးကြောက်လိုက်ဆိုရင်စိတ်ကလေးငြိမ်တယ်ဒီငြိမ်သွားတော့ပြန်ပြီးတော့စိတ်လည်းမပြန်လွယ်ဘူးစိတ်ပူပါမှုတွေလည်းမဖြစ်ဘူးငြိမ်သွားတဲ့တကားလဲမနာကောင်းပါလေသူကအဲဒါတော့သူ့ဒီပုဂ္ဂိုလ်တွေမှာဖြစ်ဘူးတဲ့ပုဂ္ဂိုလ်တွေကမှတ်ရင်တဲ့တွေ့ပဲတယ်သူရော ငြိအေးတရားရှုပွားများပယ်ချပြန့်ပူပံငြိအေးတရားရှုပွားများပယ်ချပြန့်ပူပံငြိအေးတရားရှုပွားများပယ်ချပြန့်ပူပံ မာဓိဖြစ်ကြောင်းတရားတွေရှုပြီးတော့သမာဓိဖြစ်သွားရင်အခုတော့ရှုမှတ်တာနဲ့လည်းရပါတယ်အဲပြန်လွန်တဲ့စိတ်ပူပန်တဲ့စိတ်ကလေးရှင်းမှဖတ်ပြီးတော့ပယ်လိုက်တစ်ချက်နဲ့မပြောက်သေးနှစ်ချက်မှသုံးချက်မှလေးချက်မှငါးချက်မှဆယ်ချက်မှဒီတရားလည်းမှရမှာပဲအာကြည့်နေလို့ရှိရင်သူကသာသာသာဖြစ်တယ်မပြောက်ပါဘူးလို့လည်းမပြောရဘူးဘုရင်လိုပဲယောဂဝရဏသိကူရတာလို့ပဲ ဆေးရတစ်ချိန်တစ်ခါနဲ့ပြောက်တာလည်းရှိတယ်နှစ်ချိန်မှပြောက်တာလည်းရှိတယ်၄၅၀ချိန်မှပြောက်တာလည်းရှိတယ်မပြောင်းမချင်းအဲဆေးစရာနဲ့ယောဂဝိညာဉ်ရှိတဲ့ပုဂ္ဂိုလ်ကတော့ဓမ္မချောပဲနဲ့ယောဂဝိညာဉ်ပြောက်အောင်လို့ဆေးကိုသုံးဆောင်မြှွဲအဲဒါပြုလုပ်နေရတာပဲအဲလုံးနေလို့ရှင်တော့သုံးတနေ့ကျယောဂကပြောက်သွားတယ်အဲဒါလိုပဲဒီမှာဒီမှာမပြောင်းမချင်းမှလာတယ်စိတ်ပူမှမှုကတော့စိတ်ပြောင်းလွင်တယ်စိတ်ပူပါနာသာပြီးဆိုတယ်စိတ်ပူပါနာချင်းမှားရခက်တယ်လို့ ဒါပေမဲ့လည်းသူပြေးပြီးတော့မှပြောက်ပါလိမ့်မယ်တို့ပြောက်သွားတာပါပဲဒါကြောင့်အဲဒီလိုပေါ်တိုင်းပေါ်တိုင်းမှတ်နေတာငြင်းအေးတရားငြင်းစီရတဲ့တရားတွေရှုပြီးတော့ပွားများနေတာတဲ့ဝိပဿနာတရားယောနိသမတိကာရတွေရှုပြီးတော့ပွားများနေနောက်ဆုံးတစ်နေ့ကျရင်ပြောက်သွားလိမ့်မည်အပြောင်းလဲမှုတွေပူအောင်မှုတွေပြောက်သွားအဲဒါထားရတာဆရာကတော့ဒါအကူပါဠိတော်နေနှစ်ပိုက်က နာရဆရာကတော့6ပါးပြရတယ်6ပါးပြရတယ်ဉာဏ်လည်းမှုသိပူပါမှုငြင်းကြောင်းတရား6ပါးပြရတယ်အကြမြင်များခြင်းဘုသူဒ္ဒဘုသူဒ္ဒကအဲအကြမြင်များခြင်းများစွာကြားမြင် ပြီးတော့ဝိနည်းနဲ့ကြွမ်းကျင်ခြင်းညာစွာကြားနေမေးမြန်းပရိပုစ္စကတာမေးမြန်းခြင်းဝိနည်းနဲ့ကြွမ်းကျင်ခြင်းပြီးတော့ဤသူကိုမြှဝဲခြင်းကလျာဏမိတ်တမိကောင်းဆွေကောင်းရှိခြင်းသင်လျော်တဲ့စကားကိုပြောခြင်းလို့တော့6ခု ပေါ်ပြထားပါတယ်အဲဒီသုံးခုထဲမှာများစွာကြားမြင်မင်းများနဲ့ကျွမ်းကျင်ဝိနည်းမှာသုံးခုအဲဒီသုံးခုကစရပြီးအဲဆိုရရများစွာကြားမြင်မင်းများလင်ကျွမ်းကျင်ဝိနည်းမှာများစွာကြားမြင် မေညာလင်ကျွမ်းကျင်ဝီနီမှာများစွာကြားမြင်မေညာလင်ကျွမ်းကျင်ဝီနီမှာ သုဒ္ဓတာများသောအကြံဉာဏ်ရှိခြင်းနဲ့ကြားဉာဏ်ရှိခြင်းသာဝေကျမ်းကကြီးကျွနေတဲ့ပုဂ္ဂိုလ်တွေဆိုရင်လည်းသာဝေကျမ်းကလည်းကြည့်ကိုသူနေကကြီးကျွစရာတွေများပါရဲ့ဒါပဲမလို့တခုလို့ရှိတယ်အဲ့ဒီကြည့်မဲ့ကျမ်းကအဲဘယ်လိုပုဂ္ဂိုလ်ကရေးထားတော့ အဲ့ဒါလည်းအရေးကြီးတယ်ဒါလေးတော့လည်းသင်ញအောင်ပါတချို့အခုနေခါကလည်းကြားနေရတယ်အမျိုးမျိုးထူတွေရေးကြတယ်တချို့ကစိတ်တရားစိတ်ညစ်စရာတွေကြောက်ရေးတာကြီးသေးတယ်သူကသာတရားကုသိုလ်တရားမပွားဘဲနဲ့အကုသိုလ်တရားပွားအောင်ရေးထားတဲ့စာတွေလည်းရှိတယ်။အဲဒီစာတွေသွားကြည့်မြင်တော့ဒုက္ခပဲ။အဲဒါတွေတော့မကြည့်မှတော့ရေးထားတဲ့ပုဂ္ဂိုလ်က သရာတရားနဲ့ကြီးတဲ့ပုဂ္ဂိုလ်ဖြစ်လို့ရှိရင်ဘယ်ပုဂ္ဂိုလ်ဖြစ်ပါကလူပုဂ္ဂိုလ်ရေးရေးယဟန်ပုဂ္ဂိုလ်ရေးရေးသရာတရားနဲ့သရာတရားပြည့်စုံတဲ့ပုဂ္ဂိုလ်ကရေးထားတယ်ဆိုတဲ့ဉာဏ်တွေတော့အရေးကြီးတယ်။အင်းသာသီလစသည်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေရေးထားတဲ့ဉာဏ်။အာဉာဏ်သစ်တွေအတွက်ကျောင်းနေဆိုရင်တော့ပါဠိတက္ကရာတိကာတွေရှိတယ်။အဲဒါတွေကတော့သရာတရားနဲ့ရေးထားကြတာတွေပါ။ဒါတွေကတော့อืม ပါဠိဆိုတာကတော့ဘုရားဟောတယ်ပဲညာတော်ချင်းဘုရားဟောတယ်အဲဒီပါဠိတော်တွေလည်းခုတော့ဘာသာပြန်နေရှိပါတယ်ဒါတွေလည်းကြည့်နိုင်တာပဲလို့ဘာသာပြန်နေကြည့်နားလည်ပါတယ်အကုန်လုံးနားမလည်တဲ့တဝက်မကတဝက်ကျော်ကျော်တော့နားလည်မှာပါပဲညာခင်တို့အဲ90ကျော်60စသည်တော့ဒီလောက်တော့နားလည်ပါလိမ့်မယ်အတ္တကထာတွေဒီကတွေကတော့ဘာသာပြန်အကောင်းမရှိသေးဘူးဒါတွေကတော့ မတတ်ရင်လည်းတတိတဲ့ပုဂ္ဂိုလ်မင်းမှာဖြစ်တော့မှာပဲသို့မဟုတ်နေတရားတွေပါလေရှင်ကြည့်ရလို့ရှင်ကြည့်ဖြစ်ဒါလည်းမလွယ်လောက်သာသင်္နာမကြည့်လို့ဖြစ်တယ်နေတရားကလည်းအဲဒါကောင်းတို့ရရာတွေထုတ်ပြီးတော့ရေးထားတဲ့သာဥတွေနဲ့လာတွေလည်းပဲလေးစားလောက်တဲ့ပုဂ္ဂိုလ်ယုံကြည်လောက်တဲ့ပုဂ္ဂိုလ်ကရေးထားတဲ့အဲဒီလိုစာတွေရှိပါတယ်အဲဒီစာတွေကြည့်နိုင်တာပဲအဲတရားနာနိုင်တယ်တဲ့တရားဟောလို့ရှိရင်တရားနာရအဲဒါတွေလည်းပဲ ဘုဒ္ဓရာပြောင်းလို့နားနေရတာပဲအခုလိုတရားနာနေရတာအခုလိုတရားနာနေတော့ဘုဒ္ဓရာဖြစ်တယ်မကြောက်ဘူးတာတွေကြားရတယ်မသိဘူးတာတွေသိရတယ်အဲ့ဒါတွေသိတဲ့ဖြင့်ဥဒိစ္စခုကုစ္စငြိမ့်နေတဲ့ဥဒိစ္စအဲဒီကိုမသိနားမလဲတာတွေငယ်ကြောက်စဉ်းစားပြီးတော့ပြန့်လွင့်နေပဲစိတ်တွေငြိမ့်သွားတာပေါ့လေတရားထုံးနေ ပေါင်းနေပေတယ်မှန်နေဟိုလိုလားဒီလိုလားစသည်ဖြင့်စဉ်းစားဘယ်လိုလုပ်ရင်ကောင်းမလဲပြင်ရအောင်ကောင်းမလားစသည်ဖြင့်စဉ်းစားနေဘယ်သူပဲပါတွေတော့ဖြင့်တရားတွေကောင်းကုန်ပြီငါမကောင်းတဲ့ဥစ္စာတွေစဉ်းစားနေဘယ်လိုဟာတွေအပူတွေမှန်းပြီးသွားအဲတော့သိကြလည်းမပြည့်ဘူးမှတ်ယုံလေးမှတ်ရမှာပဲအလုတ်ကတချို့လည်းပဲတရားတဲ့အောင်ဆိုပြီးတော့ကိုရထားတဲ့သုဒ္ဓမြညာနေနဲ့ဆင်ញင်တာကြည်ရတာကိုတချို့ကတရားတဲ့ရှင်တော့အဲကိုကြားဘူးသိဘူးတာတွေနဲ့ ဒါကယုတ်တရားဟောကနန္တရားယုတ်နဲ့ဒီနံဒီလိုဖြစ်ပြနေတာပဲဒီပြဖြစ်ပြဖြစ်ပြဒီလိုနှလုံးသွင်းရမလားဒီလိုနှလုံးသွင်းတာကညာပိုကောင်းနေသလားစသည်ဖြင့်ဒီလိုစိတ်ကူးတွေဖြစ်တယ်ဖြစ်လဲဖြစ်ကြတယ်ကျိုးကအဲ့ဒီလိုဟာတွေလည်းဟောထားတယ်အဲ့ဒါတွေသိကြလို့နေတာတွေပဲတကယ်ကိုဖြစ်ပြတာလည်းတွေ့တာမဟုတ်ဘဲနဲ့ကိုယ့်အကိုဖြစ်ယူကိုယ့်အကိုပြည့်ယူနေတာအဲ့ဒါတွေကိုယ့်အကိုလှုပ်ပြီးတော့ဖြစ်တာကိုလုံးလို့ဖြစ်တဲ့အဖြစ်ကိုလုံးလို့ဖြစ်တဲ့အဖြစ်အဲ့ဒါတွေကသဘာဝမကြဘူး သူ့တိုင်းဖြစ်ပြနေတဲ့တရားတွေလိုက်ယူပြီးတော့နေမှာဖြစ်ပေါ်လာတာတွေ့ရတယ်ပြည့်သွားတာတွေ့ရတယ်မလုံးမသုံးစားသာမရှိသေးတရားသိဖြစ်ပေါ်လာတယ်ပြောက်သွားတယ်ဒီလိုမှကောင်းငင်မှာလျှာစစ်လက်လျှာစစ်ရောင်လက်ပြီးတော့ပေါ်လာတာရှိတယ်အဲ့ဒါဘယ်သူမှလောက်ရတာမဟုတ်ကိုယ်ကလည်းလုံးလုံးမရှိဘူးသူလက်နေတဲ့အခါကြည့်မိလို့ရှိရင်တော့အဲ့ဒါလက်ပေါ်လာတာလည်းသိတယ်ပြောက်သွားတာလည်းသိတယ်အဲပေါ်လာအောင်လည်းကိုယ်ကလောက်တာလည်းမဟုတ်ဘူးပေါ်အောင်လို့စဉ်းစားလို့ ပေါ်လာတာလည်းမဟုတ်ဘူးသူကသူတကယ်ကိုပေါ်လာတာပဲပေါ်ပြီးပျောက်သွားတာကလည်းပဲဘယ်သူမှလှုပ်လို့ပျောက်သွားတာမဟုတ်ဘူးကိုကပျောက်တယ်ပြက်တယ်လို့ဓမင်ဖြောက်လို့ပြက်သွားတာမဟုတ်ဘူးသူကသူပျောက်သွားတာပဲအဲဒါကောင်းငယ်နှစ်ယောက်စီကြောင်လက်သွားတာကိုကြည့်မိတဲ့ပုဂ္ဂိုလ်ကအဲကြည့်မိတဲ့ပုဂ္ဂိုလ်ကလက်နေတော့ကြည့်မိလို့ရှိရင်ဖြင့်ပေါ်လာတာပျောက်သွားတာသိတယ်လို့ပဲထို့အတူပဲကိုယ်တည်းကယုံနာနေလဲပြစ်ခိုက်တာလိုက်ရှုနေ သေးတဲ့သမာဓိညာအားပြည့်လာတဲ့အခါကျဖြစ်ပေါ်လာတဲ့စာလေးလည်းတွေ့ပါလိမ့်မယ်ပြည့်သွားတာလည်းတွေ့ပါလိမ့်မယ်ပေါင်းမယ်ပိန်အဲ့ဒီကစားပြီးဖောင်းစားဖောင်းစိုးပိန်စားပိန်စိုးနောက်ဖောင်းတာအစင်းစင်းပိန်တာအစင်းစင်းနာဂကျင်နာကြဲခဲတာဝေဒနာလေးတွေလည်းပဲတစ်ခုပြီးတစ်ခုအစင်းစင်းဖြစ်ပြလာတာတွေတွေ့ရဒီကုသနာကြာစီမူတွေလည်းပဲသူကသူဖြစ်ပြီးကြောက်သွားတာတွေ့ရအဲဒီတော့မှအဖြစ်အပျက်တွေကိုယ်တိုင်သိတာဒါမှအဖြစ်အပျက်ဖြစ်တယ်အဲ့ဒါသိအောင်လည်းလုပ်ရတယ်လား ခုလိုတရားနာတော့ဒါဘုသူဒ္ဓဖြစ်တာပေါ့ဖြစ်တော့အဲ့ဒါတွေနဲ့စပြီးတရားထုတ်တာစိတ်မကူးမှားယုံလေးမှားနေဖို့လိုတာပဲအဲအဖြစ်ပြအနိစ္စဒုက္ခအနတ္တသိတယ်ဆိုတာသမာဓိညာသူ့ဟာသူအားကောင်းတဲ့ကသိမှာပဲဒုက္ခတမင်တကာတော်ရရောက်ချင်လို့ကြိုတင်ပြီးလုပ်ယူလို့ဖြစ်ဘူးဖြစ်ုံဖြစ်အဲမှားယုံမှားယုံလေးအဖြစ်ပြနောက်ကလိုက်ပြီးမှတ်နေုံပဲလိုတယ်ဆိုတာသဘောပေါက်ထားရဲ့ အဲ့ဒါတွေအဖြစ်ပြက်ပြောင်းလို့စိတ်ကူးမှုညာစီမှုညာထွင်မှုအဲဒါတွေမရှိတော့ဘူးဒါတွေမရှိတာစိတ်မပြန့်လွင့်တာပေါ့စိတ်ပြန့်လွင့်တတ်တာနေလားနောက်ပြီးတော့စိတ်ပူပန်စရာအကြောင်းတွေသွားပြီးတော့လည်းမစင်စားတော့ဘူးဟိုမှားလိုက်ပြီးတာပဲအရှိအားတွေပြီးပြီးသားတွေအဲမှားပြီးသားတွေမှားတာလည်းမှားပြီးသားတွေပဲမပြုတ်ခဲ့ပြီးသားတွေလည်းအခုမလိုဘူးအခုပြည့်စုံအားထုတ်နေတာပဲဆိုပြီးတော့ဟောစိတ်ကြလက်ကြမှာပိုင်းစိတ်ပူပါမှုတွေလည်းပဲဒါကလည်းငြိမ့်မှန်တယ်ပေါ့ ဘုသူတ္တတာများသောအကြောင်းနေရှိခြင်းတဲ့ဘယ်လောက်များရမလဲဆိုများရင်တော့များလေများလေကောင်းလေပါပဲအဲဒီကဲတစ်စောင်ဖြစ်စေနှစ်စောင်ဖြစ်စေသုံးစောင်ဖြစ်စေလေးစောင်ဖြစ်စေငါးစောင်လုံးဖြစ်စေတဲ့အဲပါဠိတက္ကရာဒီဃာတွေဘုသူတ္တရှိရမယ်ဒါကတော့ဇာတိကျမ်းကတတ်တဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်ပါတယ်လားမတတ်တဲ့ပုဂ္ဂိုလ်တွေတော့ဘယ်လောက်မလိုက်နိုင်ပါဘူးအဲကိုညာမြေဘယ်လောက်စာကူလေးတွေကြည့် တရားနာအဲဒါတော့ပဲလိုပါတယ်အဲဒါတော့ကြားမြင်တော့ကြည့်ရအခုဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်တွေတော့ကြားမြင်တာလုံလောက်ပါတယ်တရားအားထုတ်နေရင်ဆရာသမားတွေကတော့ဟောပြောပေးနေတာအဲဒါနဲ့လုံလောက်နေတာပဲနေ့စဉ်နေ့စဉ်ကမ္မထာမေစစ်မယုံတာတွေရှိနေပြင်ပေးဒါနဲ့လုံလောက်နေပါတယ်ဒါနဲ့ပဲဘုသူရထူးခြားနေဝေရမလိုပါဘူးဒါနဲ့ပြည့်စုံနေလား များစွာကြားနေမင်းများနေနဲ့မသိတာလေးမေးရမယ်မသိမေးမစင်သေးမသိရင်မေးမှာပဲမမေးပဲနဲ့နေလို့တော့ဖြစ်ဘူးမေးရဟိုလူပုဂ္ဂိုလ်တွေနေကတော့ဆရာသမားတွေကြောက်လို့ယွန်းလို့မမေးတာရှိရင်လည်းရှိမှာပေါ့လေဒါလည်းပဲကိုယ်စိတ်ထဲမှာအကံများဖြစ်နေတော့မေးတာကောင်းပါလေကြောက်နေကြမလိုပါဘူးသူသာอืมပြောရင်ပြောလိုက်တာသူပြောမှာပဲနားလည်အောင်ပြောမှာပါ အဲမေးတယ်လားမေးရယဟန်များမှာဆိုလို့ရှိရင်တော့သာဝေကျမ်းကဘုသူဒ္ဓတွေလေးလာလိုက်သားနေတဲ့ပုံကိုယ်တွေဆိုရင်အချင်းချင်းမေးရမှာလည်းဝန်လေးကြတယ်သူများမေးတယ်ဆိုရင်ကိုယ်အောက်ကြတယ်လေးပဲရှိနေတာကိုဒီတော့သူများတည်းမမေးချင်ဘူးသူကကိုယ်စားလေးနဲ့ကိုယ်စားဥစ္စာချင်းလူပုဂ္ဂိုလ်တွေကလည်းဒီလိုပုဂ္ဂိုလ်နည်းနည်းပါးပါးတော့ရှိမှာပေါ့လေဘုသူဒ္ဓတွေလေးလာနေတဲ့ပုံကိုယ်တွေက အဲပါမန်၃တောင်ပုဂ္ဂိုလ်တည်းမေးကြည့်မယ်မဟုတ်ဘူးရာပုဂ္ဂိုလ်တောင်မှ၃တောင်ရာဆိုသူကမေးကြည့်မှာမဟုတ်ဘူးသူကကိုယ်နဲ့ကိုယ်လေးကအထင်လေးကရှိနေတော့အဲသူထင်ရှိတဲ့အတိုင်းလည်းဘုသူတာလည်းများတော့လောက်လည်းများနေပါလိမ့်မယ်ဒီလိုအားလေးတွေရှိနေတယ်အဲဒီတော့မမေးပဲနေလို့ရှိရင်ပြောနိုင်တဲ့ပုဂ္ဂိုလ်ကပြောနိုင်ပါရဲ့မမေးပဲနေရင်သူ့မှာအဲဗာမရာမကင်းမဲ့နေတာပဲမကင်းမဲ့နေတော့တရားထုတ်တဲ့အခါတွေမှာပြန့်လွင့်မှုတွေဖြစ်နိုင်တယ် ပြီးတော့ကိုယ်ကိုယ်စားတွေစိတ်ပူပါမှုတွေလည်းဖြစ်နိုင်တယ်ပြီးတော့မေးတာကတော့ကောင်းတာပဲမေးကြကြည့်မေးလိုက်မေးတော့အဲဒီဆရာသမားသတိနာလည်းတဲ့ပုဂ္ဂိုလ်တွေကရှင်းပြလိုက်ဆိုတော့ဘာမှစဉ်းစားကြပြီးတော့ကြမရှိဘူး။ဒါကြောင့်များစွာကြားမြင်မင်းများလင်တဲ့များစွာကြားမြင်ခြင်းကြားမြင်ရှိခြင်းအမေအများမင်းများခြင်းတဲ့ကဥဒေသစိတ်ကြမ်းမှုငြိမ့်တယ်တရားထုတ်တဲ့ခါကလား။ ပုဂ္ဂိုလ်စစိတ်ပူပါမှုလည်းပဲငြိမ့်ရတယ်ဘုဒ္ဓဇာကိုယ်စငြိမ်းချမ်းတရားတွေပဲအခုလိုတရားနာတာဘုဒ္ဓဇာကိုယ်စငြိမ်းချမ်းနာဘုဒ္ဓတမင်းညာတာမင်းညာတဲ့ခါလည်းပဲသာသနာလည်းပဲပုဂ္ဂိုလ်ဖြစ်ချင်းပြတော့အဲဒီမှာဘုဒ္ဓဇာကိုယ်စငြိမ်းပါကျွမ်းကျင်ဝိနည်းမှာဝိနည်းဝိနည်းပကတိညုတာဝိနည်း၌ကျွမ်းကျင်သည်ဖြစ်ပါကတ္တ ပကတညူဝိနည်း၌ဟောထားတဲ့သုံးပြထားတဲ့အရာတွေကိုကောင်းကောင်းသိတယ်ကောင်းကောင်းကြီးသိတယ်အဲဝိနည်းကိုကျွမ်းကျင်တတ်ပြီးကျွမ်းကျင်ခြင်းအဲဒါကတော့ရဟန်းနေနဲ့ဘိုးဆိုင်ပါတယ်ညာများမှာဝိနည်းသိခါဘုံနားမလဲတော့သံဃာကုက္ကုစတွေရှိပြီးတော့နေစိတ်တွေကြံ့လွင့်ပါတယ်သံဃာကုက္ကုစကုက္ကုစဆိုတာ အာဘသင်္ကြီးအကြောင်းနဲ့မှသူကတစ်ခုပါပါတယ်အာဘသင်္ကြီးအကြောင်း6ပါးရှိအာဘသင်္ကြီးအကြောင်းက6ပါးနေဝိနိဒိခါဘုမယိုသေးလို့မလေးစားလို့ဒါလိုလည်းပဲသူကအာဘသင်အနာတရမြူရည်ချင်းရဲ့ အညာနာဝိနိနာမလဲခြင်းကြောင့်လည်းအဘသိနေဝိနိသိပြီတရားကလည်းမယူသေးလို့ဆိုတော့ရှင်းနေတယ်မယူသေးအဘသိတာဘောသူမဆောင်သေးဘူးမသိခြင်းကြောင့်အသိကုန်မသိလို့သိကုန်မသိလို့အဲဒီလိုလည်းပဲအာဘသိနေပုဂ္ဂုစပုဂ္ဂုစပကတ္တ အလေသလားမအလေသလားပြူကောင်းနေသလားမပြူကောင်းနေသလားလို့ကိုကိုစားဖြစ်လို့အဲဒါကိုကိုစားဖြစ်လို့ရှိရင် တာတိနာလည်းတဲ့ပုဂ္ဂိုလ်မေးရတယ်မေးပြီးတော့မှတာတိနာလည်းတဲ့ပုဂ္ဂိုလ်ကပြူကောင်းတယ်ဆိုရင်ပြူမပြူကောင်းတယ်ဆိုရင်မပြူပဲနေတာပါပဲအကြည့်ကင်းပါတယ်အခုပုဂ္ဂိုလ်ကဒီလိုမဟုတ်ဘူးတဲ့အလေသလားမအလေသလားကိုကိုစားတွေလည်းဖြစ်နေသေးရဲ့ကိုကဆရာသမားတွေနားလည်တဲ့ပုဂ္ဂိုလ်တွေမမေ့ဘူးကိုလုံးချင်တာနဲ့အဲ့ဒီမှုကိုသွားပြီးတော့ပြုရော ပြုလုပ်တော့သူအာဘသင်တယ်အဲဒါဖတ်တာလည်းပဲသိတာပဲဒီပစ္စည်းစားကောင်းနေသလားမစားကောင်းနေသလားကိုကိုစားဖြစ်အဲအဲဒီလိုကိုကိုစားဖြစ်နေရင်လည်းဒီပစ္စည်းကိုသွားစားလို့ရှိရင်သုံးဆောင်လို့ရှိရင်အာဘသင်တယ်စားကောင်းတဲ့ဥစ္စာလည်းအာဘသင်တာပဲအဲညနေဆိုပါတော့ကျော်ရည်ကောင်းမှာတကောင်းရည်လားမတကောင်းမှုနေလား ကိုယ်မှာရေကလည်းငတ်တယ်အကြောင်းကတော့ရှိဒါပေမဲ့လို့ရေငတ်ရုံနဲ့တောက်မှတောက်ကောင်းမှမလားမတောက်ကောင်းမှုလေလားယောဂဝေဒနာလည်းငါဘာမှထူးမကြည့်ဘူးတောက်မှတောက်ကောင်းမှမလားအနေကုသပြင်းနေအဲ့ဒီကျော်ကြီးသွားတော့လို့ချင်းသူဒုက္ခပါသိနေတာလေ။ဘာလို့လဲတော့ဆိုကုကုသနေတဲ့လို့ကျော်ကြီးကတော့တောက်ကောင်းနေတာသူမှရင်ငတ်ရင်ငတ်ရေသားနေတောက်ကောင်းတာ။အဲ့ဒီလိုပါလေရှိတယ်။အာယုံက တဲ့နေတဲ့အာယုံတက်မှတဲ့သေးရဲ့လေလာဗမာကိုဥစားရှင်းတယ်သွားဆွန်းစားလို့ရှိရင်အာဝသင်းတယ်နေရမုံမလွယ်သေးဘူးမုံလွယ်လေပဲလားမုံမလွယ်သေးဘူးလေလားဗမာကိုဥစားရှင်းတယ်သွားဆွန်းစားလို့ရှိရင်မုံတော့မလွယ်သေးဘူးဒါမှမဟုတ်ဗမာကိုဥစားရှင်းတယ်ဘီယိုမသေးသွားစားလို့အာဝသင်းအဲဒီလိုပုဂ္ဂိုလ်စားတွေရှိပါတယ်အဲဒီလိုပုဂ္ဂိုလ်စားအဲဒီမှာဒါပုဂ္ဂိုလ်စားအကြောင်းတစ်ပါးပါပါတယ် အဲနောက်ပြီးတော့ဖားတဲ့ဥစ္စာကိုမှာဘူးထင်ချင်းကြောင့်လဲအာဘသိနေတဲ့မှားတဲ့ဥစ္စာအဘဲထင်ချင်းကြောင့်လဲအာဘသိနေတဲ့အဲဒီအာဘသိနေကြောင့်6ပါးတဲ့မှာကုက္ကုဇာကတစ်ခုပါတယ်ဒါကြောင့်ဝီနီးမကြွကျင်လို့ရှိရင်ကုက္ကုဇနှိမ့်ဆက်ပြီးအာဘသင်နာသည်ဝီနီးကြွကျင်လို့ရှိရင်တော့ဒီကုက္ကုဇကြောင့်အာဘသင်စရာမရှိဘူးဒါဒီကုက္ကုဇငြိမ့်နေဒါကြောင့်မို့ဒီကုက္ကုဇ ငြိမ်းအောင်ဝင်းပြီးကျွမ်းကျင်တတ်ပြီးနားလည်ထားရမယ်လို့ထားရတာဆရာဆိုပါတယ်ဒါပေမဲ့လို့အခုဒီမှာကုက္ကုစဖြစ်ပြီးစိတ်ပြန့်လွင်တာဥဒိစ္စကုက္ကုစနိဝရဏကတော့ဒီကုက္ကုစတော့မဟုတ်ဘူးဒါကဝိနည်းကုက္ကုစဒီဝိနည်းကုက္ကုစကသူကတခြားပဲအဲနာမည်ချင်းတူတာနဲ့တရားဆရာတင်မှာထည့်ပြီးတော့ပြရတယ် ဒီကိုယ်ကိုယ်စားကသုတ်တန်လာတဲ့ကိုယ်ကိုယ်စားပဲဒါဝီနီးနဲ့မဆိုင်ဘူးဝီနီးကိုယ်ကိုယ်စားမဟုတ်ဘူးမတော်တာပြုမိလို့ပြန်ပြီးစိတ်ကူပါနာသင်လျော်တာမပြုမိလို့ပြန်ပြီးစိတ်ကူပါနာဒီလိုဥစ္စာကိုကိုယ်ကိုယ်စားခေါ်တာကိုကိုယ်ကိုယ်စားဆိုသေတိတ်သဘောတရားတစ်ခုပဲလူရောယဟန်ရောအကုန်လုံးဆိုင်ပါတယ်အဲဒီကိုယ်ကိုယ်စားသင်ရမှာအဲဒါကတော့ဝီနီးရင်ကြွန့်ကျင်နေုံနဲ့တော့ အဲမပြည့်စုံဘူးနဲ့တူးရဲ့လားဒါပြည့်စုံမဲ့လက္ခဏာမဟုတ်ဘူးမြတ်စွာဘုရားဟောတဲ့ဒေသနာနည်းတွေနားလည်မှဖြစ်မယ်သုဒ္ဓလည်းနားလည်မှဖြစ်မှာသုဒ္ဓမှလည်းကိုယ်ကိုယ်စဆိုတာအကျိုးမရှိဘူးဆိုတာနားလည်ထားရမာရိဒာဟာပြန်ပြင်လို့မရတော့ဘူးမပြုံးမိတဲ့ဥစ္စာတွေလည်းခုမှပြန်ပြီးပြုလို့ဖြစ်တော့အချိန်လွန်နေပြီမုတ်ကုံမထွန်ကြဆိုတာလားမဟုတ်ဘူးကလောရမဆိုမုတ်ကုံမသွားပြီးတော့ မထုံမိတာမဆိုင်မိတာမှားတယ်သွားပြီးတော့စဉ်းစားနေပူယုံရှိတာဘာမှယုံရှိဘူးအဲဒီတော့နောင်ကိုဒီလိုအမှားယုံမရှိအောင်အတော်သာမပြုမိရအောင်မေတ္တော်သာပြုတင်ပြုလိုက်တာတွေပြုမိရအောင်အဲနောင်ကိုဆောင်ရွက်ပါမယ်လို့စိတ်နှလုံးပိုင်းဖြတ်ပြီးတော့ထားလိုက်ပြီးတာပါပဲအဲဒီအာထုံနေအာထုံသွားကြုံလဲအဲဒါပါပဲအဲဒါသုဒ္ဓံဒေသနာတွေနဲ့ဆိုင်တယ်ဒီဒီကုက္ကုဇပဲဖြောက်ဖို့ရတာအဲဒါလေးနားလည်ထားရအောင် အဲချွေးမှုရှိလို့ရှင်ရည်ချွေးမှုနေဝစီပြီးသားပြီးပဲစီထားနေပဲစီနောက်တရားရှိကောင်းအောင်လို့နေသွားမယ်အပြစ်ကင်းအောင်နေသွားမယ်နှလုံးသွင်းသွားပြီးတာပဲအဲဒီလိုပဲပြောရမယ်ကဝိနည်းရတာမဟုတ်ဘူးသုတ်တံလည်းပုဂ္ဂုစကင်းတဲ့နီလန်းလေးတွေဓာတိနားလည်ထားဖို့ရလိုပါတယ်ရင်းညွှန်ချင်းတော့ခုပြောတဲ့အတိုင်းပါပဲပြီးပြီးသားတွေပြီးနေပြီးမတနိုင်တော့ပြင်လို့လည်းမရတော့ဘူးနောက်မှဒီလိုမသိတော်တာတွေငါမပြုဘူးသိတော်တာတွေလည်းပဲပြုမိအောင်လို့ပြုမယ် ဒီနှလုံးဒုံလုံးချပြီးတော့ယူသားအထုသွားယူမှာပဲ။ဒါပြီးတာကိုယ်ကုသပြောက်ပါတယ်။များစွာကြားမြင်များစွာကြားမြင်မေးမြန်းလင်အဲကျွမ်းကျင်ဝီနီးမှာတဲ့ဝီနီးရောသူရောပါပဲဝီနီးကိုပရဏာပြုပြီးတော့ဒါဆရာဆိုရတယ်တော့ဒီလိုယူမှပြင်မှာအဲဒီကသုံးခုဤသူမိနေမိကောင်းစေပြောလေသင့်လျော်လား ဆိုရမယ်ဤသူမိနေမိတ်ကောင်းစေပြောလေသင်လျော်သာဤသူမိနေမိတ်ကောင်းစေပြောလေသင်လျော်သာဤသူမိနေမိတ်ကောင်းစေပြောလေသင်လျော်သာ ကြီးတဲ့ပုဂ္ဂိုလ်ဂုံအားဖြင့်ကြီးနေတဲ့ပုဂ္ဂိုလ်ဂုဏဝုဒိဝေယဝုဒိကြီးတဲ့ပုဂ္ဂိုလ်အသက်အားဖြင့်ကြီးတဲ့ပုဂ္ဂိုလ်ကတော့သင်ကြားနေတဲ့အကြီးရဂုံအားဖြင့်ကြီးတဲ့ပုဂ္ဂိုလ်ကတော့အဲဒီလိုပဲသီလဂုံသမာဓိဂုံပညာဂုံကိုယ်တဲ့သင်တန်းမြင့်တဲ့ပုဂ္ဂိုလ်ကြီးမိနေရမယ်အဲဒီလိုမိနေလို့ရှိရင်ဥဒိစ္စစိတ်ပြောင်းလို့မှုသက်သာခွင့်ရမှာပေါ့ ကိုကုသလည်းပဲအရေးကြောင်းရှိလို့ရှိရင်ကိုကုသမဖြစ်ရဘူးဖြေရောက်ပြီးတော့ပြေးမှာအာကိုရရနေတော့မိကောင်းစီကလျာဏမိတ်တမိကောင်းရှိရမယ်မိကောင်းကလည်းပဲဒီမှာတော့ရှင်ဥပါလိမရှိခဲ့တဲ့ဝီနည်းကျွမ်းကျင်တဲ့ပုဂ္ဂိုလ်ဆိုပြီးဝီနည်းနဲ့စပြီးကိုကုသဖျောင်းနိုင်အောင်လို့ဒါရတာဆရာပြတာ အဲဝိနည်းတာမဟုတ်ဘူးသုဒ္ဓမေဆင်ရ ကမ္မထာမေဆင်ရကျွမ်းကျင်တဲ့ပုဂ္ဂိုလ်အရေးကြီးပါတယ်ကြလေရမိတ်တော့ကမ္မထာဆရာကောင်းအရေးကြီးတယ်နော်อืมတရားအထုတ်ခုတဲ့မိကောင်းဆွေကောင်းတွေအရေးကြီးပါတယ်ဒီဥစ္စာတွေအဲသူတို့မိပြုနေရလို့ရှိရင်စိတ်ကြံလွယ်နေရင်လည်းစိတ်ကြံနေတာလေးပြင်ပြီးပေးရတယ်စိတ်ပူပန်းနေရင်လည်းပူပန်းနေတာလေးကြောက်သွားအောင်လို့အားပေးပြီးတော့ပြင်ပြီးပေးရတယ်ဒါကြောင့်ကလျာဏမိတ်တာတော့အရေးကြီးတယ် သမထဆရာကဒီမှာကြီးကြီးတာပဲဒီဥစ္စာလေးတွေနဲ့တွေ့နေတယ်အဲဆရာကပြောပြလိုက်တော့သူကလွယ်လွယ်လေးနဲ့ပြီးပါတော့ကိုကပုံစံတနေ့လုံးနဲ့ဒုက္ခရောက်နေတာဒီညာလုံးနဲ့ဒုက္ခရောက်နေသူရဲ့လင်းငါရတဲ့ဒုက္ခရောက်နေတာပဲဒီဥစ္စာနာဒုက္ခပေးဒါကြောင့်ကလျာဏမိတ်တာမိကောင်းမိတ်ဆွေရှိရမယ်မိကောင်းမိတ်ဆွေဆိုတာမိတ်ဆွေဆိုတာဒီမှာကလျာဏမိကောင်းမိတ်ဆွေကောင်းဆိုတာသမထဆရာကတော့မိတ်ဆွေကောင်းဆုံးပါပဲကောင်းကောင်းတကြနားနေတဲ့သမထဆရာအရေးကြီးပါတယ် အဲကြည်သူမိနေမိကောင်းစေပြောလေသင်လျော်တာပြောစကားပြောတဲ့အခါလည်းပဲသင်လျော်တဲ့စကားပြောဥရိစ္စသိပြန်မှုဖြစ်စေရတဲ့အရာတွေကြောက်ပြီးတော့မလိုက်နဲ့ရာရေးရွာရေးလောကရေးတွေပေါ့လေဒီလိုပါတွေသိပြန်လို့တဲ့ဥစ္စာတွေရာရေးရွာရေးလောကရေးတွေအဲမှာပါဖြစ်ပြန်တယ်ဘယ်လိုလဲဘာလဲညာလဲအစသည်ချင်းအဲစီးပွားရေးတို့ဘာလို့ရှိတာတွေပေါ့ဒီဥစ္စာတွေ အဲ့ဒါတွေလျှောက်ပြီးတော့ပြောနေလို့ရှိရင်စိတ်တွေကပြန်ကုန်ရောအဲတရားထုတ်နေတဲ့ခါများအဲနောက်ပိုင်းကသတင်းတွေမကြားတာတော့အကောင်းဆုံးပဲသူစားမကြားရင်အကောင်းဆုံးကြားလို့ရှိရင်အဲ့ဒီစိတ်ရောက်ပြီးစိတ်တွေကျမ်းမြင်ကုန်တယ်ဗျာပုဂ္ဂုသစိတ်ပူပန်မှုဆိုတာလဲစိတ်ပူပန်စရာအကြောင်းတွေစဖို့ပြီးလို့ရှိရင်စိတ်ပူပန်လဲအဲ့ဒီအကြောင်းတွေမရောက်သေးပဲနဲ့ တရားပဲတက်တက်ပဲတရားပဲတက်တက်လုပ်ငန်းစဉ်လေးတက်တက်အဲ့ဒါလေးဒါလည်းနားထောင်နေပြောကြချင်းလည်းတရားနဲ့စပြီးတော့ပြောဒါပါပဲအဲကိုကုသဖြစ်ဖြစ်ပေါ်နေလို့ရှိရင်ကိုကုသညဉ့်ညောင်းဖြစ်တဲ့စကားလေးတွေပေါ့ဒါလေးတွေဆရာသမားကပြောပြီးလို့ရှိရင်အဲ့ဒါသင်လျော်တဲ့စကားကိုကလည်းပဲအဲ့ဒီအဲ့ဒါနဲ့စပြီးတော့ပြောဟာသဗ္ဗာယကထာသင်လျော်တဲ့စကားပြောခြင်းအဲ့ဒီကျောင်း၆ပါးဟာ ဥဒိစ္စကုက္ကုစကိုကြောက်စေတတ်သည်အဲဒီဥဒိစ္စကုက္ကုစဒီကြောင်း၆ပါးမပြည့်စုံတာပြည့်စုံအောင်လို့အဲအာထုတ်ပေါ်တယ်ကျန်တဲ့ပူပါပယ်ကြောင်းမှ6တန်ထမယ်ကျန်တဲ့ပူပါကပယ်ခြင်းအကြောင်း6ပါးသဒ္ဒရာဆရာဆိုထားတယ်ဆိုတာကျန်လွင့်ပူပံပယ်ကြောင်းမှန်ထုတ်ပြန်ထကထာ ကြံလွင့်ဘူပံပေကြောင်းမှန်ထုတ်ပြန်ထကထာကြံလွင့်ဘူပံပေကြောင်းမှန်ထုတ်ပြန်ထကထာထုတ်ပြန်ထကထာကြံလွင့်ဘူပံပေကြောင်း 6တန်ထမိန်မှာဒီလိုမှလူ6ခုပါမှာဒီတော့ထုတ်ပြန်ထားရတာဆိုတော့မနကူမမပါပဲချင်းကျန်းဆိုမှကျန်းလွင့်ဘူပံပယ်เจ้าမှန်6တန်ထမိန်မှာကျန်းလွင့်ဘူပံပယ်เจ้าမှန်6တန်ထမိန်မှာ

မ်းမဲ့ပူပန်တဲ့တရားတွေကိုကျမ်းမဲ့ခြင်းပူပန်ခြင်းကိုပဲကြောင်းဖြစ်တဲ့အကြောင်းမှန်တရားတွေကိုအထရထာကမိမ့်မာထားတဲ့ဘယ်နှခုလုံး6တန်6တန်ထမိမ့်မာထားတာထားရတာထာကထာက6ပါးပြောထားတဲ့ခုပြောရတာတွေပါပဲမြတ်စွာဘုရားမြင်တာအကြမ်းမြင်များတာတခုမင်းများလည်းမင်းများကမင်းများတာကတခုကျွမ်းကျင်ဝီနည်းမှာဝီနည်းစသည်တို့ကိုကျွမ်းကျင်တာတခု စီရသုံးခုဤသူမိနေမိကောင်းစေဒီတဲ့ပုဂ္ဂိုလ်မြှဝဲရမယ်ကုဏဝရိဝရဝရိရှိတဲ့ပုဂ္ဂိုလ်ဒီတော့မိကောင်းဘုရားသကုသကိုကင်းပြောင်းအောင်လို့ပြောနိုင်ဟောနိုင်တဲ့မိကောင်းလေနမိတာပြည့်တဲ့ကမ္မထာစီရာတို့ပြင်သုံးပေါ်လို့ရှိရမယ်သင်လျော်တဲ့စကားအဲဒီဩရိဇကုသမဖြစ်စေရတဲ့စကားဩရိဇကုသငြင်းစေရတဲ့စကား ဒီလိုစကားတွေပြောတရားအလုံး6ခုအဲဒီ6ခုကတော့အခြေခံသူလည်းလိုပါတယ်အရေးကြီးတာကတော့ပါဠိတော်ကပြောတဲ့အတိုင်းယောနိတော်မတိကာရနဲ့အာယောနိတော်မတိကာရအရေးကြီးဆုံးပဲကြံလွင်ကြံလွင်ဖို့ရာစိတ်ပူပန်ဖို့ရာသောတာနှလုံးသွင်းလို့ရှိရင်အာယောနိတော်မတိကာရပဲအဲဒါလေးပယ်ဖို့အဲသမာရိယအောင်လို့စိတ်တည်ငြိမ်အောင်လို့ရှုမှတ်တာရဲ့ အဲကိုကုသစိတ်ပူပန်တာဖြစ်လာလို့ရှင်ရှုမှတ်ပြီးပယ်လာရဲ့အဲဒီဥစ္စာယောနိတမသိကအဲ့ဒါအရေးကြီးဆုံးပဲဒါပေါ်တိုင်းပေါ်တိုင်းရှုမှတ်ပြီးသွားလို့ရှိရင်ငြိမ့်သွားတာပဲအဲဒီလိုငြိမ့်သွားတာကဒါကတော့တရင်ကဝိသမနာအချင်းငြိမ့်တာအများရန်ငြိမ့်တာမဟုတ်သေးဘူးအများရန်ကတော့အရိယာမကြမှာငြိမ့်မှာဒါကြောင့်တရားစဥပ္ပန္နသာဩရိသကုသသာ ကသာသဗိနာသာဥရိသကုဟုသသာအာယတေနုပါရောတိကျင်းသပဇာနာတိသာသခြင်းကြောင့်ကြောင့်လဲဗိနာသသမထဝိပဿနာဖြင့်ပယ်ပြီးတော့ဥရိသကုဟုသသာဥရိသကုဟုသဤစိတ်ပြန်လွယ်မှုစိတ်ပူပါမှုဤအာယတေနုပါရောနောက်ခါကာလ၌တဖန်မဖြစ်ပေါ်လာခြင်းသည်ဟောတိတိကျင်းသတို့ကြောင့်မူလဲပဇာနာတိသိ အဲဒီတော့ဝိပဿနာနဲ့သမထနဲ့အဲသမထပေါ်ညာနေနဲ့ဒါတွေကငြိမ်းတာပဲအခုတော့ဒီမှာဝိပဿနာဝိပဿနာနဲ့သမထနဲ့တင်ငါပါဝိကမနာပါရင်ပယ်ပြီးတဲ့အခါအာနေသွားပြီဆိုတဲ့အခါနောက်ဆုံးကြတော့လုံးလုံးကင်းကျင်းသွားတာရှိနေမယ်လုံးလုံးလုံးလုံးကင်းကျင်းသွားတဲ့အကြောင်းရှိတယ်အဲ့ဒီအကြောင်းကိုလည်းဒီဘယ်အကြောင်းလို့ဆိုရိယာမဲ့ပဲ ကုက္ကုစကုက္ကုစဆိုတာကတော့ဒေါသနဲ့ရှင်ပြရတာကိုစိတ်နှလုံးပူပန်တယ်ဆိုတာဒေါသနဲ့သီးမခံနိုင်တဲ့သဘောလေးနဲ့တွဲပြီးတော့ဖြစ်တာအဲဒါကြောင့်အဲဒါကအနာဂံမိမဲ့ကြောင့်ရင်ကျင်းသွားတယ်အနာဂံဆိုရင်မဖြစ်တော့ဘူးစိတ်ပူပန်မှုမရှိဘူးပုထုဇဉ်မှာဆိုတော့ဖြစ်နေတာသောတာပန်လည်းဖြစ်နိုင်နေတာသရဂံလည်းဖြစ်နိုင်နေတာအနာဂံကြတော့စိတ်နှလုံးပူပန်မှုမဖြစ်ဘူးမှားလေသွားမှားလေသွားတော့ ဒီလိုတောက်တခေါက်ကောင်းတဲ့ပူပါမှုမရှိတော့ငြိမ့်ပါဘာလဲလို့တော့ဆိုသူ့မှာဒေါသကအနာဂါမိမဲ့ချင်းဒေါသကိုငြိမ့်တာကိုအခြေခံဖြစ်တဲ့ဒေါသကငြိမ့်တော့ဒေါသနဲ့တွဲရှိတဲ့ကုက္ကုစလည်းမရှိတော့ဥဒိစ္စကတော့အရဟတမေကြမှာပင်နိုင်တယ်တဲ့ဥဒိစ္စဆိုတော့သွမ်းတတ်ဒီကောင်းတယ်မောဟသီသီရိကအနုတ္တပါဥဒိစ္စဆိုတာ အကုသိုလ်စိတ်12ခုလုံးမှာသူကပါနေတာနာပြန့်နှံ့တဲ့တရားတွေအဲ့ဒီရင်ဥဒိစ္စဆိုတာတစ်ခုပါတယ်မောဟအဟိရိကအနုတ္တပါဥဒိစ္စ၄ခုထဲမှာဥဒိစ္စဆိုတာတစ်ခုပါအဲသူကအရဟတမေကြမှာကြောက်လောဘဆိုတာလည်းအရဟတမေကြမှာကြောက်တာအခုဒီမှာတော့ဥဒိစ္စအဲဒီဥဒိစ္စဟာသောတာပတိမေကလည်းဥဒိစ္စကင်းတာများတော့ကင်းတာပဲတမာရီရှိတာများတော့ရှိတော့ပါပြီတရားမိမေမှာလည်းပဲကင်းတာများကင်းခဲ့တာ အနာဂါမိမှာလည်းကင်းတာများကင်းခဲ့တာလေဒါပေမဲ့လို့အရဟတမေကျမှာဥရိစ္ဆာကကောင်းကောင်းကင်းတာဥရိစ္ဆာအရဟတမေရှင်တရားပဲတရားပဲအဲဒီတော့အစဉ်နဲ့အာထုသွားလို့အနာဂါမိမဲ့ရောက်သွားတဲ့ခါကျရင်ပုဂ္ဂိုလ်စမရှိတော့ဘူးဆိုတာသိမှာပေါ့နိမဖြစ်တော့ဘူးပဲနည်းနဲ့မှမဖြစ်ဘူးဆိုတာကိုယ့်အကိုသိမှာအရဟတမေရောက်သွားတဲ့ခါကျတော့အလုံးကြီးတွေတာတွေကင်းတာကိုဒီမှာဥရိစ္ဆာလည်းမဖြစ်တော့ဘူးအဲအဲ့ဒါကိုသိသွားတယ်နာမိမဲ့ကပုဂ္ဂိုလ်စကင်းတယ် အရာဓမကကုသကုသကျင်းတယ်ဗျာနုဗျာနုကခတ်တူလိုကျင်းနေတယ်ဥဒိသကရှိကကုကုသကနောက်ကအဲရှိကထားတဲ့တရားကနောက်မှကျင်းတယ်လို့အရာဓမကမှကျင်းတယ်နောက်ကထားတဲ့ကုကုသကတော့အနာဂါမိမဲ့ကြောင့်ကျင်းတယ်အဲဒါကိုယထာသခြင်းကြောင့်ကြောင့်လည်းဘိနာတာပယ်အပ်ပြီးတော့ဥဒိသကုကုသကဥဒိသကုကုသဤအတေနုပါရနောက်ကကာလနဲ့တဖန်မဖြစ်ပေါ်ခြင်းသည်ဟောဒီဖြစ်ဤကျင်းစာတို့ကြောင့်လည်းပဇာနာတိပြီး လုံးလုံးဖြစ်ပေါ်ခြင်းအကြောင်းဖြစ်တဲ့အနာဂါမိမေရဟတမေလည်းသိတယ်တဲ့ယောဂီပုဂ္ဂိုလ်အဲဒီရောက်သွားတဲ့အခါကျတော့ကိုကုသကင်းသွားတယ်ဆိုတဲ့အခါနာဂါမိမေဒီရောက်သွားလုံးကကင်းတာပဲခုဒိသကင်းသွားတာရဟနာဖြစ်သွားတဲ့အခါကျတော့ဒီရောက်သွားလို့ရဟတမေရောက်လို့ကင်းသွားတာပဲဆိုတော့ကိုယ့်ကိုပြန်ပြီးပြီအဲဒီရောက်မှပြီးမှာသောသောကပြီးကျင်တော့အခုတိုင်းဘုန်းကြီးပြောတဲ့အတိုင်းမှတ်ထားမှာပဲလားဒါအကျက်ထားတာဒါကတော့မေ့ကျင်လည်းမေ့သွားမှာ မေ့ရင်လည်းမေ့တော့မှကြက်ထားတာကတော့ဟိုကတော့ကိုယ်တိုင်တွေ့တာကတော့မမေ့ဘူးဥဒိသကုသသင်္ကန်းနည်းနည်းရှိပါတယ်ဒီကိစ္စခေါ်ကြရရများတယ်မန္တံဝဣဇာတံဝိသိကိစ္စအာတိမေဣဇာတံဝိသိကိစ္စတိသာနာတိဣဇာတံကိုရင်သန္တာနာယိသန္တာနေကြရှိသောဝိသိကိစ္စဝါယုံမှမဝိသိကိစ္စကိုလည်းမင်းကဣဇာတံကိုရင်သန္တာနာယိ ဝိသေကိစ္စအာတိတိယုံမှမှုရှိသည်ဟူ၍သာနာတိသိ၏မိမိသာနာယုံမှမှုရှိယုံမှမှုရှိမှသိရတယ်ရေးကြည့်မှာယုံမှားတယ်ဆိုတာလောကဘက်ကယုံမှားလဲရှိတယ်တရားဘက်ကယုံမှားလဲရှိတယ်ခေါင်းကကိုကိုစသိက္ခုပါဏလောကဘက်ကသိက္ခုပါမှုတရားဘက်ကသိက္ခုပါမှုနှစ်မျိုးမှာနှစ်မျိုးလုံးပဲခေါင်းကတော့အပြည့်ရှိတယ်အခုဒီ ယုံမှားကတော့လောကဘက်ကယုံမှားကအပြင်းမရှိပါဘူးလောကဘက်ကယုံမှားကတော့อืมဒီလမ်းကဘာလို့ရှိရင်ဒီနေရာရောက်မှဟုတ်ကြလေလားမဟုတ်ကြလေလားဒီလမ်းကရွာသွားတဲ့လမ်းမှာဟုတ်ကြလားတောသွားတဲ့လမ်းလားရစိတ်သွားတဲ့လမ်းလားဟုတ်မှဟုတ်ကြလားမဟုတ်ကြလားဒီလိုစသည်ယုံမှားတာကိုဒီလူနာမည်ကဒီနာမည်ဟုတ်ကြလားဒီလူနဲ့ဒီလူနဲ့အဲသာဖဟုတ်လေသလားမဟုတ်လေသလားဆွေမျိုးတော်သေးသလားမတော်လေသလား စသည်ဖြင့်ဒီလိုယုံမှားတယ်ရှိတယ်ဒါလောကသက်ကယုံမှားတယ်ဒီပစ္စည်းကတရားတန်တာဟုတ်ကဲ့လားတစ်ဆက်တန်တာဟုတ်ကဲ့လားမဟုတ်ကဲ့လားစသည်ယုံမှားတယ်ရှိတယ်ဒီပစ္စည်းကအဖိုးတာမျိုးကောင်းဟုတ်မဟုတ်ကဲ့လေလားအပြစ်လေလားအဟောင်းလေလားဒီလိုယုံမှားတယ်အများကြီးပေါ့လောကသက်ကယုံမှားတယ်ဒါတွေကတော့ဒီနေ့မဆိုင်ပါဘူးဗျာတရားနဲ့မဆိုင်ဘူးလားတော့ဒါပယ်ရတဲ့ဟာမဟုတ်ဘူးဒါကတော့ကိလေသာကင်းနေတဲ့ယ ahanan ပုဂ္ဂိုလ်လည်းသူမသွားဘူးသေးသလားဆိုရင်သူများမေးရမှာပဲဟာ အဘိညာဉ်လည်းမရဘူးဆိုမေးရတယ်ညာနာလည်းမေးရတာပဲလားမသိမေးရလူနာမယ်မသိတယ်မေးရတာပဲစဉ္ညုတော်သလားမတော်သလားဆိုတာလည်းမေးရတာပဲအစသာရရပါပဲမသိမေးရတာပါပဲညာနာပုဂ္ဂိုလ်လည်းသူစစ်စာလေးပါးတရားတော်ပြီးတော့တင်လောကအကြောင်းအရာတွေအကုန်လုံးလျှောက်သိတာမဟုတ်ဘူးသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားကအကုန်လုံးသိတာညာနာပုဂ္ဂိုလ်တွေဘိညာဉ်မရလို့ရှိရင်သစ္စာလေးပါးတရားတော်ပြီးတာပါပဲသိရင်ဘာမှ သူတို့တွေသိပြီးတော့မသိပါဘူးသူကဆရာသဘောလာပြီးအဘိညာဉ်ရလို့ရှိရင်တော့တချို့တော့သိတာများသိပါတယ်ဒါလည်းအကုန်လုံးသိတာမဟုတ်ဘူးအဲဒါကြောင့်ညာနာပုဂ္ဂိုလ်မှာလည်းပဲဒီလောကကြီးရယုံမှားကတော့ရှိတယ်တဲ့ဒီလောကကြီးရယုံမှားတော့ဝိပဿနာမဲ့ကိုယ်တွေနဲ့ပယ်ရတဲ့တရားမဟုတ်ဒါယဉ်ကြည့်ဘူးတဲ့အခုရေးကြည့်တာကတရားနဲ့ဆက်တဲ့ယုံမှား တရားနဲ့စတဲ့ယုံမှတရားနဲ့စတဲ့ယုံမှသံဃာနဲ့စတဲ့ယုံမှအကျင့်သိက္ခာနဲ့စတဲ့ယုံမှသုဒ္ဓနိယာချင်း၄ခုရှိတယ်အဘိဓမ္မာနိယာချင်း၈ခုရှိတယ်အဲဘုရားနဲ့စတဲ့ယုံမှဘုရားစီဘုရားမှာဟုတ်မှဟုတ်ရဲ့လေလားဘုရားစီဘုရားမှာဆိုကြည်တာမှာဟုတ်ခဲ့လေလားယုံမှဖြစ် မေတ္တရားဖို့တရားနိဗ္ဗာန်တရားတွေနဲ့စပ်ပြီးတော့တရားစစ်တရားမှန်နေလဲဟုတ်မှဟုတ်ကြလေလားရှိတာမှဟုတ်ကြလေလားယုံမှားသံဃာစစ်သံဃာမှန်နဲ့စပ်ပြီးတော့ဘောဓဘာံတရားကအနာကညာနာတွေဆိုရှိတာမှဟုတ်ကြလေလားတရားထုတ်လို့တရားသူရတော့တဲ့ကိလေသာကင်းတယ်ဆိုတာဟုတ်မှဟုတ်ကြလေလားယုံမှားဖြစ်တယ်အကျဉ်းသိက္ခာနဲ့စပ်ပြီးတော့လဲအဲဒါနသီလဘာဝနာအကျင့်တွေကျင့်လို့ရှိရင်ကောင်းကျိုးတွေရတယ်ဆိုဟုတ်မှဟုတ်ကြလေလားနောက်တမလွန်ဘဝဆိုရှိတာမှဟုတ်ကြလေလားယုံမှားတယ် အဲပြီးတော့အတိတ် နာကသစ္စုပ္ပန်အဲအတိတ်ဘဝကငါဆိုတော့ခြေဘဝကရှိခဲ့တယ်သလားအခုဘဝမှာလည်းစဖြစ်လာတယ်လားလီလာလီလာအဲနောက်ဘဝရှိဦးမှာလေလားဘယ်လိုများဖြစ်သွားမှာပါလိမ့်မလို့ဘာမှမရှိဘဲနဲ့အကုန်လုံးပျောက်သွားမှာလေလားလူယုံမားတွေကိုဝိသိကိစ္စခေါ်တယ်ပရိစ္ဆာသမုပ္ပါဒ်အကြောင်းအကျိုးနဲ့စပြီးဖြစ်နေတယ်အတူတူတော့ကားကြောင့် ။ဒါကြောင့်ဘဝသိတွေဖြစ်နေတယ်ပေါ့လေ။အဲ့ဒါဟုတ်မှဟုတ်ခဲ့တယ်လား။လောကသူဟာသူဘုံတော်သလိုဖြစ်နေတာလေလား။ဒီလိုယုံမှားတွေဖြစ်တယ်။อืมဒီတော့ကอืมမိဘတို့ဆရာသမားတို့အပေါ်နဲ့ဆုံးမတဲ့တရားစကားလေးတွေနားထောင်ပြီးတော့ဒီတိုင်းဗရာတရားလေးတွေတည်တည်ငြိမ်ငြိမ်ဖြစ်နေကြတာပါပဲဒီတုန်းကအခုခေတ်ကာလတော့ဒီလိုမဟုတ်တော့ဘူးသူကခေတ် ခေတ်ပညာတွေကတိုးတက်လာသိပ္ပံပညာတွေဘာတွေညာတွေဆိုတာတိုးတက်လာတော့အဲ့ဒါတွေနဲ့အဲ့ဒါတွေကသူတို့ညာမြင်သလောက်တော့သူတို့ဟာလေးတွေကလည်းတော်တော်လေးယုံကြည်ကြကောင်းတယ်သူတို့ကလက်တွေ့လို့သူကယုံကြည်ကြတော်တော်ကောင်းတယ်သူတို့မြင်သလောက်ပါအဲ့ဒါလေးတွေနဲ့ထောက်စားပြီးတော့တရားတွေနဲ့စပြီးယုံမားတွေဖြစ်လာတယ်ယုံမားတွေရှင်းမကောင်းတော့ဆုံးကြဒိဋ္ဌိဖြစ်တယ်သူကကြောက်ကြပနာကောင်းတယ်အစတော့ယုံမားပဲဟုတ်မဟုတ်ပါမလားအဲသိပ္ပံဆရာတွေကပြတဲ့ဤကလည်းမှန်လေသလား ဘာသာတရားတွေကမှားနေတာလေလားအစတော့ယူမှားတော့ဖြစ်တယ်သိမဖြစ်သေးဘူးနောက်ကြတော့ဟိုဟာတွေပဲအကုန်လုံးပုံပြီးလဲသွားတဲ့အခါကျတော့ဒိဋ္ဌိဖြစ်သွားတယ်ပိဋကဒိဋ္ဌိဖြစ်တယ်ဟိုကအမှန်စင်စစ်ကတော့ဖြစ်ဖို့ရတော့မကောင်းဘူးဘာလို့လဲဆိုတော့ဘိက္ခာမေကပြတဲ့နည်းတွေသူဥစ္စာတွေမှားတယ်လို့တော့မဆိုပါဘူးသူကလည်းမှားပါတယ်ဒါပေမဲ့လည်းသူတို့ဟာတွေအကုန်လုံးကုန်တာမဟုတ်ဘူးသူတို့ဥစ္စာတွေရုပ်ပိုင်းမဲ့လိုက်ပြီးတော့သူတို့လုံနေကြတာရုပ်တော့ပြီးတာနာလည်းသူတို့မခွမ်းနိုင်တာမဟုတ်ဘူး အဲနာသူတို့ခွဲတာတွေရှိပါသူတို့ခွဲတာတွေကအကျဉ်းစားကြီးတွေမြတ်စွာဘုရားဟောတာတဲ့တရားတွေနဲ့ပုံမွေးပွားနေတာအသေးစိတ်ပုံမွေးပွားနေမြတ်စွာဘုရားဟောတာတဲ့တရားတွေမှာနန္တရားတွေမှာအမနာစိတ်ထားတာပဲအမနာသေးစိတ်တွေရုပ်တရားတွေမှာလည်းပဲဒီရုပ်ချုပ်ဘက်ကနေပြီးသူတို့စီစစ်ရှားပွေရမှာလည်းပဲဥရုဇရုပ်တွေဗဟိတရုပ်တွေပဲသူတို့မြင်တာခွဲနေတာပဲ ကိုယ်တို့ကထိတဲ့ကာမဇာယုတ်တို့စိတ်ဇာယုတ်တို့အာဟာရဇာယုတ်တို့ဆိုတာတွေကြတော့ဟောတရားဟောရတဲ့တရားတွေတော့သိသိမလိုက်နိုင်သေးပါဘူးအကုန်မဲလိုပါသေးတယ်လိုက်လို့လည်းရမှလည်းမဟုတ်ပါဘူးဟိုဟာတွေမရဘူးကွာကာမဇာယုတ်တွေကံကြောင့်ဖြစ်တဲ့ယုတ်တွေဒါတွေသူတို့မသိဒါတွေရှင်းမမသိသူတို့တွေ့တဲ့တော့ကလေးနဲ့ဒါပဲလို့အောင်းမိပြီးတော့အဲဒါနောက်နောက်ပုဂ္ဂိုလ်တွေကဒါပဲအောင်းမိပြီးတော့ကန်းကန်းကိုပယ်လိုက်တယ်တော့อืมသူတို့တို့ရှိရင် အမေဖေကစပြီးတော့သူ့သွေးကနေပြီးတော့လူဖြစ်လာတာပဲဒိဋ္ဌာန်နေနဲ့အထီးမာရီကနေပြီးစပြီးတော့ဒိဋ္ဌာန်မွေးဖွားလာတာပဲသူတို့တွေ့တယ်လို့ကဒါတွေ့တာကိုဟိုကသိရကံကြောင့်ကာမဇာယုတ်တွေဖြစ်လာတာအဲ့ဒါရှားလို့မတွေ့ဘူးဟွန်းကံကြောင့်ပရိသေဝิญဉ်စိတ်ဖြစ်လာတာအဲ့ဒါရှားလို့မတွေ့ဘူးအဲလှုပ်လှက်လာမှနှလုံးတွေပါပြီးခုံးလာမှအသက်ဝင်လာပြီးဆိုပြီးဒီကသိတာကိုဆိုတာ ဒိဋ္ဌိချိန်တော့မသိသေးဘူးပရိသေတွေကလည်းအစဖြစ်လဲဆိုပထမဆုံးကလလရည်ကြီးဆိုတာအသေးလေးပါပဲမျက်စိနဲ့မမြင်ရဘူးအခုဆရာတွေသူတို့အိဗာမကနေပြီးရှားပွေလာတဲ့နိဒရဆိုလို့ရှိရင်မိဘကြီးပုဂ္ဂိုလ်တွေကိုစပ်ပြီးတကလားအဲဒီအပေါင်းစပ်တဲ့ရုပ်ဝတ္ထုကလေးကတော့သွားမှာမဟုတ်လေအဲဒီရုပ်ဝတ္ထုကလေးနှီးပြီးတော့ ကာမဇယုတ်တွေဖြစ်ကာလလာယုတ်တွေဆိုတာအဲ့ဒါမမြင်ရဘူးမျက်စိနဲ့မမြင်ရဘူးသူတို့ဆရာတွေပြောတာလည်းပဲဒီလိုပဲမမြင်ရဘူးလေသူကအမှန်တန်ကောင်းတဲ့မှာပြောနေဒီမှာမြင်တာသူသူတို့လည်းရှင်းမကြတယ်တော့ကောင်းပါတော့ဆရာကြဘူးတွေပဲချင်းပဲလို့လုပ်ပြီးစောင့်များကြည့်နေတယ်မသိဘူးသူအောင်ဝါကြကောင်းတာအဲဒီကနေပြီးပြိတ္တိဖြစ်လာတော့အဲဒီပထမစပြီးတော့ကရလာယဉ်ကြီးတွေကပြိတ္တိဝิญဉ္ဉ်လေးနဲ့စိတ်ကလေးနဲ့တကွာဖြစ်လာတာ စိတ်ကလေးနဲ့တကွဖြစ်ပေမဲ့လို့မလုံနိုင်တော့မလုံသေးဘူးအားမရှိသေးတဲ့ဟာကိုဘာမှမလုံသေးဘူးနှလုံးသွေးခုန်သားတော့ဘာတော့မဖြစ်နိုင်သေးဘူးဟိုမှာနှလုံးသွေးပဲတည်အောင်မလဲသူကနှလုံးဆိုတာသို့တော်လည်းပဲစိတ်တရားမိရာယုတ်ကတော့ရှိတယ်ဘုမရှိနေတာအဲဒီယုတ်ကလည်းအားမရှိသေးတော့လှုပ်လည်းမလှုပ်နိုင်သေးပါဘူးဘာမှမလှုပ်နိုင်သေးဘူးဒါတော့အဲ့ဒီနေမှာဆိုလို့ရှိရင်အသက်ရှိတယ်လို့အဲသိပ္ပံပညာနဲ့ဆန်းတဲ့ဆန်းသက်ကြဖို့လို့ကတော့ဘယ်နဲ့မှမတွေ့နိုင်ဘူးရှိတော့ရှိနေတာပဲ။ အဲဒီကတပတ္တဟပထမကလလာဟောတိကလလာဟောတိအဘုဒ္ဓံကလလရေကြည်လေးကနေတယ်ဖြည်းဖြည်းရင့်ပြီးတော့အဘုဒ္ဓအမြုပ်လေးနောက်ကြည့်ယူလေးဖြစ်ကြည်လေးကနေပြီးတော့အောက်ယူလေးဖြစ်လာနည်းနည်းလေးလေးကြီးထွားတယ်ခုနှစ်ရက်တယ်အဲဒါလည်းပဲတုတ်ချမှုမရှိသေးလို့အသက်ရှင်နေပြီဆိုတာလောကဘက်ကပုဂ္ဂိုလ်တွေကမတွေ့သေးပါဘူးဒါပေမဲ့မြတ်စွာဘုရားဟောတဲ့တရားကအဲ့ဒီမှာ9ရက်တောင်ရနေပြီအဲ9ရက်နဲ့14ရက်တောင်ရနေပြီ ကလာဟောဒီအဘုဒ္ဓအမြုပ်ကလေးဖြစ်လာတယ်အဘုဒ္ဓဇာယတိပေးပြီးတဲ့ဒါရိကလေးဖြစ်လာတယ်အဲ့ဒါလည်းခုနှစ်ရက်အဲ့ဒါလည်းမနာငယ်ပါသေးတယ်အဲ့ဒီမှာလည်းအသက်ရှိတယ်လို့မသိရသေးဘူးဘုရားဟောတော်ကမုန်နေခုနှစ်ရက်သုံးနှစ်20ပြည့်တောင်ရှိနေသေးတာအသက်ရှိနေတာကပရိသေဝိညာဉ်ကစပြီးဖြစ်နေတယ်အဲစိတ်ကလေးတစ်ခုချင်းတစ်ခုချင်းဖြစ်လာအချိန်ပေါင်းတော့ဂရေပေါင်းသိမ့်သမကအများလာပါပြီစိတ်တွေဖြစ်လာတယ်များလာပြီဖြစ်နေဒါပဲမလို့ လောကနီးနဲ့ကတော့ဒါရှားလို့မတွေ့နိုင်ပါဘူးစိတ်ဝိညာဉ်ရှားလို့မတွေ့ကာမဇာယုတ်ကံကြောင့်ဖြစ်တဲ့ယုတ်တိရှားလို့မတွေ့နိုင်ဘူးอืมအဘုဒ္ဓဇာယတိပေတိပေတိနိဗ္ဗာရတိခန္ဓာဆိုပြီးတော့ဗာရိကလေးကနေပြီးတော့အဆိုင်ခဲလေးဖြစ်လာတာခုနကဟာဒီလိုသဘောမျိုးဖြစ်နေအဲခန္ဓာခိုင်ခိုင်မာမာလေးဖြစ်လာအဲဒီကြတော့သူကစောထင်ရှားလာခုနှစ်ရက် ကနာပတာခဇာယနိအဲ့ဒီကနေဒီထဲမှာ900ဆိုပြီးခေါင်းနေရနဲ့လက်နေရနဲ့ခြေနေရနဲ့ဘူးလေးတွေဖြစ်လာတယ်အဲ့ဒီက9ခုကိုအခုဆရာတွေရှားတွေ့တော့လည်းကောင်းမင်းကတော့ကြီးနေတယ်ဆိုတာဒါလည်းကြီးတယ်ငယ်တယ်တို့ကတော့ဟိုကမပြအောင်9ခုလို့ခု9ခုဖြစ်တယ်လို့ဆိုပြီးတော့ပြတာပါအဲ့ဒါ9ရက်အဲဒီမှာမျက်စိနဲ့နှာခေါင်းတွေဘာတွေမပေါ်သေးဘူးလို့ဆိုတာ အဲဒီကနောက်အောင်ကျမှတဖြည်းဖြည်းချင်းကျက်ပြီးတော့မျက်စိတွေနှာခေါင်းတွေပါးစပ်တွေပါတွေဖြစ်ကိုယ်ရင်ကစိတ်ပိုင်းတွေကနေပြီးတော့တဖြည်းဖြည်းချင်းကျက်လာအဲဒီနှလုံးသွေးခုံးလာမှနှလုံးသွေးတို့အကျောတို့ပါလေပြည့်ပြည့်စုံစုံဖြစ်လာတဲ့အခါနှလုံးသွေးခုံးလာမှအဲဒီလောကဘက်ကပုဂ္ဂိုလ်တွေကလည်းအသက်ဝင်လာပြီလို့ယူကြတာကိုသူကအဲတရားဟောထားတာကအဲဒီကြတော့သတ္တဟာတွေတော်တော်များနေပါပြီအဲသတ္တဟာတွေသတ္တဟာတွေငါးခုတော့မကပါဘူး ငါးခုတော်မကဘူးရေပေါင်းတော်တော်များနေပြီအဲ့ဒီတွေကစပြီးတော့ပြည့်စုံဝิญဉာဏ်အဖြစ်လာအဲ့ဒါတွေကလိုက်လို့မမှီတဲ့ဥစ္စာတွေအဲ့ဒီလိုမမှီတာတွေကိုခုပုဂ္ဂိုလ်တွေကသူတို့မှီပြီးဒုသိပြီးဒါတွေအကုန်လုံးဒုသိတာအမှန်ပဲဆိုပြီးတော့ဒုသိတာကမှမှန်တယ်ဆိုပြီးဘာသာရေးတရားတွေပယ်လိုက်ရင်အဲ့ဒါမိစ္ဆာဒိဋ္ဌိဖြစ်ရောလည်းဥစ္စာကသတ္တဒိဋ္ဌိတဲ့ဥစ္စေတာဒိဋ္ဌိတဲ့နှစ်ခုရှိတယ် သာဝရဒိဋ္ဌိဆိုတာကတော့အသက်ရှင်နေတဲ့အကောင်ကလေးကအများအားဒီနေတဲ့ဟိုဘဝကဒီဘဝဒီဘဝကနောက်ဘဝနောက်ဘဝတွေဘယ်တော့မှမပြည့်ဘူးအများအားဒီရှိနေတာပဲဒီလိုယူတာသာဝရဒိဋ္ဌိခေါ်တယ်အဲအရင်ဘဝကလည်းမရှိသေးဘူးခုဘဝမှာဖြစ်လာတယ်ခုဘဝခုဘဝမှာဖြစ်လာတာလည်းခုနပြောတဲ့အဲနှလုံးသွေးခုအဲဒီကနေပြီးတော့အသက်ဝင်လာတယ်ဒီကမှစပြီးတော့ရှိလာတာကိုသူကနောက်ကိုနှလုံးသွင်းမကုန်လို့သုံးတဲ့အခါကျသေးတယ်အဲဒီကျနောက်မရှိတော့ဘူးအာဒါပဲသူ့ဘဝဆိုတာဒါပဲ ဘတ်တော်တစ်ခုတစ်ခုရဲ့ဘဝဟာဒီလိုနှလုံးသွေးခွန်ရာကစနှလုံးသွေးရရင်သာသုံးတာပဲဒီနဲ့သုံးပြီနောက်ဘဝဘာမှမရှိဘူးလို့ဒါကိုအတိပြုလိုက်လို့ရှိရင်ဒါဥစ္စရာတိတိခေါ်တယ်နောက်ဘဝမရှိတော့ဘူးနောက်ဘဝမရှိတော့သူဘာဖြစ်မလဲကံကံကြီးကျိုးတယ်လည်းမရှိတော့ဘူးပေါ့ကုသိုလ်ကုသိုလ်ကလည်းဘယ်ကောင်းရုပ်သွားပေးမလဲအကုသိုလ်ဆိုတာလည်းဘယ်မကောင်းရုပ်သွားပေးမလဲကုသိုလ်ကံလည်းမရှိအကုသိုလ်ကံလည်းမရှိဘူးဆိုတာဒီလိုဖြစ်သွားတယ်အဲကံကံကြီးကျိုးမရှိနောက်ဘဝမရှိအဲ့ဒါတွေဖြစ်သွားတယ် အဲဒီတယောက်မရောက်သေးတဲ့ပုဂ္ဂိုလ်ကယုံမှားတယ်ဖြစ်တဲ့ဝိသိကိစ္စအဲဒီဝိသိကိစ္စတော့ကပယ်နိုင်လို့ရှိရင်ကောင်းတာပဲတရားတရားနဲ့ဝိသိကိစ္စနဲ့ဆိုတာကြောင်းမြန်မယ်တရားတရားကယုံကြည်မှုဝိသိကိစ္စဆိုတာကမယုံကြည်မှုသူတို့ကကြောင်းမြန်မယ်အခုကာလမှာအဲဒီဝေဖန်တဲ့ပုဂ္ဂိုလ်တွေကမယုံကြည်မှုကိုအားပေးတယ်မယုံကြည်ရဘူးဘယ်သူပြောတာမှမယုံနဲ့ကိုယ်တိုင်တွဲမှယုံဒါလိုပြောတာကိုသူ့သာ ။ဒါဝိသိကိစ္စဖြစ်ဖို့ရတယ်လားသိနေတာ။အဲဒါကိုနီးကောင်းမလားကောင်းမှတ်ပြီးတော့ဒီတိုင်းနေဟုတ်တယ်ဆိုတာကိုယ်တိုင်တွေ့မှယုံမှာမတွေ့ပဲယုံလို့ဖြစ်မလဲဆိုပြီးတော့အခုဖြစ်လူတွေကသဘောကျကြတာဟောသောသာကိုယ်တိုင်ကတွေ့နိုင်တဲ့ပုဂ္ဂိုလ်မှတွေ့မှာမျက်စိမရှိတဲ့ပုဂ္ဂိုလ်မှမမြင်နိုင်ဘူးအဲကိုမြင်မှပဲယုံမယ်ဆိုရင်သူများမြင်တာတွေမယုံမနေခဲ့တာဘောသောသာသူများမြင်တာတွေ သူများနေတို့လာတို့ကျဲတို့တရားတို့အချူတို့အဝါတို့အပြားတို့ရှိပါလေဆိုရင်ပရိသေကမွေးရစပြီးတော့မျက်စိမမြင်တဲ့ပုဂ္ဂိုလ်ကငါလည်းမမြင်ဘူးဘုလူတွေပြောတာဟုတ်မထင်ပါဘူးဆိုရင်ဒါတော့နေရာမကြတာပဲမြင်တဲ့ပုဂ္ဂိုလ်ကမြင်လို့မြင်ပါတယ်ပြောနေတာမမြင်တာနဲ့သူမမြင်တာနဲ့မရှိဘူးပြောရင်လည်းဟုတ်နိုင်မလဲလို့သာအဲလိုပဲသဘောတရားတွေအကြောင်းကိုသိတဲ့ပုဂ္ဂိုလ်တွေကဟောထားတယ်ဗမာသံဗုဒ္ဓမြတ်စွာဘုရားဆိုတာ ပါမြင်ရမဟုတ်ဘူး။ပါဠိရေအနာဖြစ်စည်းဘူးမှဒီဉာဏ်ကိုရတာ။အခုဒီကာလမှာဒီညာတွေစည်းဘူးရတာဟာလည်းပဲနေပေါင်းတော်တော်များများစည်းဘူးမှဒီညာတွေတော်တော်စုံစုံတတ်တာပဲ။အဲလင်း၃လင်း၅နှစ်ကျော်စပြီးတော့ဒီညာစည်းဘူးရ။ဟွန်းဒီလိုလည်းပဲအသက်20ကျော်လောက်ဆိုတော်တော်ပြည့်စုံစုံတတ်။ဒီလိုလည်းအသက်30လောက်30ကျော်လောက်ပြောင်းလိုက်ရတယ်။ဒါမှပညာတော်တော်ပြည့်စုံတယ်လို့ဆိုတာဒါပဲမဲ့လို့ အဲလောကရှိတဲ့ပညာတွေအကုန်လုံးတတ်ပြီးလို့တော့မဆိုနိုင်ပါဘူးအဲဒါအတော်လေးလာပြီးတော့ယူရမြတ်စွာဘုရားလည်းဘုရားဖြစ်အောင်လုံးစုံသောတရားတွေသိအောင်ဘွားတော်များစွာနေပြီးပါရမီတွေဖြည့်ဆည်းမှုလာတယ်အဲဒီဖြည့်ဆည်းမှုလာလို့အဆုံးဘဝမှာအပညာနဲ့ရင်းကျက်ပြီးတော့လုံးစုံသောတရားတွေပြီးတယ်ဘုရားဖြစ်ဆိုရောက်အဲဒီလိုရောက်ပြီးပြီးတော့ဟောထားတာဘုရားသာမဟုတ်ဘူးရှင်သာရိပုတ္တရာရှင်မောဂလန်စရှိသောပုဂ္ဂိုလ်တွေလည်းသူတို့နယ်ပယ်မှာသူတို့လည်းပဲ ။ဘာနည်းလဲကြည်ကြီးပစ္စည်းမှုပြီးတော့သိတာမင်းကသူတို့သိပြီးတော့ဟောထားကြတယ်တရားတွေ။သူတို့သာမဟုတ်ဘူးအခုနေခါကာလမှလည်းပဲတကယ်တမ်းတရားအထုတ်တကယ်တမ်းတွေ့ပြီးပြီးတော့ပြောနေတဲ့ပုဂ္ဂိုလ်တွေလည်းသူတို့လည်းလိုက်ထိုက်တာပါရမီလေးတွေနဲ့လာတာ။ဟွန်းသူကအဟောစရာကောင်းတယ်။တချို့တရားအထုတ်စရတဲ့ကပါရမီရှိတဲ့ပုဂ္ဂိုလ်ကပြောဖို့ဆိုမသိကောင်းတာသူကပြတ်တက်တက်တဲရှိတယ်နေရာကြတယ်သူကသမဏေဆရာတွေကလက်တွေ့ပဲဘုညာရင်ကတော့ကိုယ်တိုင်မင်းနေတော့ကိုယ်တိုင်တွေ့တာပေါ့။ အခုတော့ကမ္ဘာသားကြရတယ်သင်ပြောမှပဲပြီးပါတော့တယ်အဲယောဂီတချို့ပုဂ္ဂိုလ်တွေအဲနေရာကြတယ်ပြောလို့ဆိုကလေးတွေကလေးလေးလိုက်နေရာကြတာပဲတချို့လူကြီးတွေတောင်မပြောတာဘူးသူကပြောတာနေတာပါရမီရေပါရမီပါရမီရှိလို့သူကဒီလိုဘယ်သူမှမသိမပြဘဲနဲ့သူပြင်းပြီးတဲ့ခါလေးတွေသိနေတာကအရေးကြီးပါလေအဲဒီတော့ပါရမီရှိတဲ့ပုဂ္ဂိုလ်တွေ လေးလာထားလို့သိတဲ့ပုံကိုယ်တွေကပြောရင်မလေးလာဘူးတဲ့ပုံကိုယ်တွေကဒီလိုယုံရတာပဲအခုခေတ်အကြောင်းနေလည်းပဲခေပညာတွေလေးလာထားတဲ့ပုံကိုယ်တွေကပြောတော့မလေးလာတဲ့ပုံကိုယ်တွေကဒီတိုင်းယုံရတယ်သူတို့ကလည်းမဟုတ်ဘူးလို့သွားပယ်လို့ဖြစ်ဘူးသူကသူကလည်းဟုတ်ဟုတ်သလောက်လည်းဟုတ်နေလားအဲဒါသူတို့ပြောတဲ့အတိုင်းဟုတ်တယ်လို့ပဲမှတ်ထားတရားတွေမှာလည်းဒီတိုင်းပဲကိုယ်မသိသေးတဲ့ဥစ္စာတွေကိုသိတယ်လို့ပဲအဲသိတဲ့ပုံကိုယ်ကသိလို့ပြောတာပဲလို့ဒီလိုယုံကြည်ရတယ်ဒါကမြတ်စွာဘုရားတဲ့တော်က အကြောင်းတစ်ခုဖြစ်ဘူးပါတယ်မာလိကမိဖုရားယူဆပုံနဲ့ကောသလမင်းကြီးတို့စသည်ယူဆပုံတွေကွဲပြားနေပုံတွေဒီနေရာနဲ့စသည်စဉ်းစားကြကောင်းပါလေရှိပါတယ်အဲ့ဒါလေးမှတ်သားရအောင်ပြောသာဝတိပြည်မှာသာဝတိပြည်ဆိုသာဝတိမြို့ပါပဲသာဝတိမြို့ကလူတယောက်ဟာသူသားလေးမနန်ချစ်ခင်တဲ့သားလေးကလည်းတယောက်တည်းရှိတယ် အဲဒီသားလေးဆုံးပြီးတော့သွားတော့သူကသင်္ကြန်သွားသွားပြီးတော့နေစဉ်ငိုနေတယ်ဆိုတာကိုอืมဥက္ကလာတော့ဒီသေဆုံးသွားတဲ့ပုဂ္ဂိုလ်အကြောင်းပြုပြီးငိုတယ်ဆိုရင်ကြားကြားငိုတယ်ဆိုတာမျိုးသမီးတွေဘက်ကပဲထင်ရှားတာပါပဲမျိုးသားတွေဘက်ကဘယ်လောက်မထင်ရှားဘူးရှိတော့လည်းရှိမှာပေါ့လေနေချင်းကတော့အဲဟိုတုန်းကတော့အမေငိုတာတော့မပါဘူးတင်အဖေငိုတာပါတယ်ဒီမှာတော့ အဲသူကသွားတာပြီးတော့ပြင်းပြင်းမှသွားငိုနေကဟံဧကဗုဒ္ဓကကဟံဧကဗုဒ္ဓကဧကဗုဒ္ဓကတူရီတော့သားလေသာသားလေးပေါ့ကဟံဘယ်မှာတော့ွယ်နင်းဘယ်ရောက်နေတော့ွယ်သွားပြီးတော့ငိုနေတာနဲ့လည်းဒီကြစဉ်းစားကြည့်ရဘေးကပုဂ္ဂိုလ်အနေနဲ့ကြည့်လို့ရှိရင်တော့ဘာမှအဓိပ္ပာယ်မရှိဘူး။ဒါမှငိုတဲ့ပုဂ္ဂိုလ်အနေနဲ့တော့သူ့တော့အဓိပ္ပာယ်ရှိတယ်။ဒီလိုငိုနေရတာပဲနဲ့သူ့မှာချမ်းသာတယ်။သက်သာရ။ကောင်းကိုသွားပြီးတော့ငိုနေ အဲ့ဒါနဲ့ငိုပြီးတော့မြတ်စွာဘုရားထံရောက်တယ်မြတ်စွာဘုရားထံရောက်တယ်မြတ်စွာဘုရားအကြောင်းပေါ်အောင်လို့မေးတယ်อืมသူရွယ်တကားဘယ်လိုလဲကမျက်နာတွေမျက်စိတွေလည်းဆက်လို့ပါလားအိမ်တွေကြီးကြီးတင်းတင်းမရှိပါပဲလားဒါကပဂရိစိတ်တွေဟုတ်ပုံမရဘူးထင်တယ်စိတ်တွေနည်းနည်းဖောက်ပြန်နေတယ်တူရဲ့သာသာတရားပြီးရင်လည်းဘောလေဒီလိုပြောရတာပေါ့သုသာဟာ မင်းမျက်မျက်မျက်စိမျက်နှာကောင်းနိုင်မလဲဗျာစိတ်မဖောက်ပြန်မဲ့နေပါမလို့တပည့်တော် မတန်ချစ်တဲ့တူရီတော်သားလေးရှိတာဒါလေးဆုံးသွားလို့ဗျာတပည့်တော်နေစဉ်သွားတာပြီးတင်းကျိုင်းသွားပြီးငိုးနေတာဗျာသစ္စာအဲဒူရီတော်သားလေးဘယ်မှာလဲကွဒူရီတော်သားလေးဘယ်မှာလဲကွနဲ့သွားပြီးတော့တပည့်တော်ငိုးနေတယ်လို့ပြောတယ်ပြောတော့နတ်စွာဘုရားနတ်စွာဘုရားအဲဒီလိုဖြစ်မှာပါပဲဒါဖြစ်တတ်တဲ့သဘောပဲ ပိယဇာတိကာဟိဂဟတိသောကပရိသဒုက္ခဒေါမနတုပါသာဂဟတိသူရွယ်ဒါယကသောကပရိသဒုက္ခဒေါမနတုပါသာဆိုရင်ချင်းမိုးကြွေးခြင်းကိုဆင်းရဲခြင်းစိတ်လုံးမသာခြင်းစိတ်ဤပြင်းစွာပူပန်ခြင်းတို့သည်ပိယဇာတိကာဖြစ်အပ်သောပုဂ္ဂိုလ်တွင်အကြောင်းရင်းရှိကြလေကုန်တော့၏မြတ်စွာဘုရားဆိုရင်ကဘူးဆိုရငိုကြွေးရ စိတ်ဆင်းရဲကိုယ်ဆင်းရဲစိတ်ပူပန်ရတယ်ဆိုတာကြီးဟာဘယ်ကလာမှတော့ဖြစ်တဲ့ပုဂ္ဂိုလ်ကြီးလာတာဖြစ်တဲ့ပုဂ္ဂိုလ်ကကြောင်းဖြစ်တာသစ္စာပြားပြောတယ်သူကတဲတယ်မှမှပြောတာပါပဲကိုယ်ပိုက်ပြောတာမဟုတ်ဘူးသူကဒါပေမဲ့လို့အဲ့ဒီတကာကသူကသဘောပေါက်ဘူးသူကသဘောပေါက်ဘုရားပြောတာသူကမယုံအမှုကလည်းသင်ကြားနေတာပဲအခုဗုဒ္ဓဘာသာတွေဆိုတော့သူကရှင်းနေတာပဲ ။ဒါပေမဲ့ဟိုတုန်းကတော့မြတ်စွာဘုရားကစပြီးတော့ဟောတာနဲ့တူပါတယ်သူလည်းပဲမကြောက်ဘူးသေးဘူးဆိုတာစကားအဆန်းဖြစ်နေမှာပေါ့လို့က။အဲဒါလုံးအဆန်းဖြစ်နေတယ်။အဲတော့သူကသဘောမကျဘူး။ဟာဒါမဟုတ်နိုင်ပါဘူးဗျာတဲ့။ဒါတော့မဟုတ်နိုင်ဘူး။သွေးရင်ချင်းပူဆွေးခြင်းကိုကြွေးခြင်းကိုဆင်းရဲစိတ်ဆင်းရဲဖြစ်ခြင်းပင်လုံးပြင်းစွာပူပန်ခြင်းတွေဖြစ်တဲ့သူကြောင့်ဖြစ်တယ်ဆိုတာမဟုတ်ဘူး။အဲပိယဇာတိကာဟိဗန္တေ အာနန္ဒသောမနသာဗာဏိမြတ်စွာဘုရားအာနန္ဒသောမနသာနှစ်သက်ခြင်းဝါမြောက်ခြင်းတို့သည်ဘိယာဇာတိကရှိအပ်တော်သူလင်အကြောင်းရင်းရှိကြကုန်၏ရှိတဲ့သူအကြောင်းပြုပြီးနှစ်သက်ရဝါမြောက်ရတာတရားတယ်ပဲဟုတ်မလဲတဲ့ဒုက္ခမှားနေတယ်ဆိုပြီးတရားသူကပယ်တယ်သူကပယ်ပြီးတော့သူကသွားတာပဲတရားကလည်းဒီဒီကိစ္စကဒီတင်ပြီးဖို့မဟုတ်ပါဘူးတသာသနာလုံးနဲ့စပြီးတကလားမှားရအောင်လို့ဘုရားဟောဟောရတာပါ သွားတော့လမ်းကြတော့အခဒုဒ္ဒကျွေးရန်ကျွေးရန်ကစားကျူးနေတဲ့လူဝေလူတွေပေါ့လေဘုကာလာလိုလမ်းပြဲတွေကခေါ်လာတော့ပြောတာဟိုဆိုတာအဲဒါလူဝေလူတွေတင်သွားတွေ့တယ်ဟိုမှာကစားသမားတွေနဲ့သွားတယ်ကစားသမားတွေနဲ့သွားတွေ့တော့အဲဒီတကားပြောတယ်အေးမောင်တို့ကိုကြော်တာနားထောင်ကြတာလေ မင်းတို့ဘယ်လိုသဘောပေါက်လဲယဟန်ဂေါရမကဒီလိုပြောတယ်ဆွေးရင်ပူဆွေးခြင်းကိုကြွေးခြင်းကိုယ်စင်ရစိတ်စင်ရခြင်းစိတ်နှလုံးကြီးပြစ္ဆာပူပါခြင်းနေတာချစ်တဲ့သူကြောင့်ဖြစ်တယ်လို့ပြောတယ်ပါတယ်ငါသဘောမတူဘူးတဲ့ဒီဥစ္စာအဲချစ်တဲ့သူအကြောင်းပြုပြီးတော့နှစ်သက်ခြင်းဝမ်းမြောက်ခြင်းသာဖြစ်တယ်လို့ငါဒီလိုယူဆတယ်ကွာမင်းတို့ဘယ်လိုသဘောကျလဲဟိုကလူတွေကလည်းအာဘာကြီးကျွန်တော်တို့လည်းဒီတိုင်းသဘောကျတာဘာကြီးတိုင်းပဲ ဖြစ်တဲ့သူအကြောင်းပြုပြီးဝမ်းတော့တာနှိမ့်တဲ့တာဖြစ်ရမှာပေါ့ပဲနဲ့ဒီတော့သောကပတိတော်မဖြစ်နိုင်ဘူးဟိုကလူတွေထောက်ခံတာအေးမင်းနဲ့ငါနဲ့သဘောတူတယ်ဆိုပြီးတော့သူကသဘောကျပြီးတော့သွားတာလေသူကဒါဟိုတော့ကတည်းကရှင်းတယ်အခုဘုရားဘာသာတွေနေနေဆိုရေးကြတော်ကောင်းတာပေါ့လေဥစ္စာဒါဆိုတော့မလွဲတာရလို့အောင်းမမှာဘူးဒါပေမဲ့ဟိုတုန်းကအမင်းညဖြစ်တာမဟုတ်ဘူးလို့ဆိုတာဒါလို့ရှိတော့အဲ့ဒီစကားကတဖြည်းဖြည်း သူကလည်းစာစာတွေသူပြောမှာပေါ့လေသူသဘောကျတဲ့တည်းသူကလည်းဝါဒဖြန့်ဟိုဟိုကစားသမားတွေလူပေလူတွေကလည်းသူတို့စာစာပြောမှာပေါ့ပြောတော့တဖြည်းဖြည်းကြံသွားဘယ်ရောက်သွားတော့ဆိုတော့နန်းတော်တွင်ရောက်သွားအဲတတိယကောသလမင်းကြီးကသူကတတိယကြားဒါတော့သူစိတ်ထဲမှာတော့သဘောမကျဘူးသူကလည်းမဟုတ်နိုင်ဘူးဘယ်နဲ့ဖြစ်တဲ့သူကြောင့်သွေးရင်ကိုသွေးချင်းကိုသိရမဖြစ်နိုင်ဘူးဖြစ်တဲ့သူအကြောင်းပြုပြီးပြည့်တဲ့ချင်းဝါမြောက်ချင်းအားရချင်း ဘယ်လိုသာကြည့်ရမလဲသူကဒီလိုသဘောကျတာကိုအဲဒါတော့နားနဲ့သူများနဲ့ဆွေးနွေးကြမရှိတာနဲ့သင်္နီကောသလမင်းကြီးသူ့မိဖုရား မာလိကာကလည်းညာဆင်ញင်ရှိတယ်မာလိကာနဲ့သူကဆွေးနွေးတာကိုဟေးမာလိကာရေတို့ဘုရားကဒီလိုဆိုပါဘောကွယ်ညောင်းပါဖြစ်တဲ့သူကြောင့်ဆိုရင်ဘူးဆိုရင်ကိုကြွေးခြင်းကိုဆင်းရဲစီဆင်းရဲတွေဖြစ်တယ် သင်လုံးကူပါကြီးဖြစ်တယ်လို့ဒီလိုဟောတဲ့အခွဲ့မင်းဘယ်လိုသဘောကျတော့မေးတာမာလိကာကတော့စဉ်းစားတယ်သူလည်းပဲနားလည်အောင်လို့ရေးလေလေပြအောင်လို့မပြောတော့ဘူးဒါပေမဲ့သူကသူကတရားတရားရှိတယ်သူကခိုင်မြဲတဲ့တရားတရားရှိတယ်ဘုရားပေါ်မှာသူယုံကြည်တဲ့နတ်သားဘုရားအကုန်လုံးသိတာပဲအဲသိလို့ခေါ်ထားတာပဲဆိုတာတော့သူကယုံကြည်တယ်ဒါနဲ့သူက မြတ်စွာဘုရားဟောတယ်ဆိုရင်ဒီတိုင်းဟုတ်မှာပေါ့ဆိုတာပြောတာကိုပြောတော့လေနီကောသလမင်းကြီးတော့သဘောမကျဘူးသူကသဘောမကျလို့ပြောပါတယ်ဥစ္စာသူလိုပဲသူ့ဘက်ကလိုက်ကြည့်နေတာပေါ့လေအဲသူ့ဘက်ကလိုက်ကြည့်ဟာရှင်မင်းကြီးဒီမှာလည်းဒီဟာသဘောမကျဘူးဒါမဟုတ်နိုင်ပါဘူးလို့ပြောရင်သူကဒီကဒီကသဘောကျတယ်အဲ့ဒီလိုပြောစီရှင်တာသူကအခုဒီလိုမပြောမာနိကာကညသာပြဟောရင်ဒီတိုင်းဟုတ်မှာပေါ့မှန်မှာပေါ့ပြောတော့ ဇနီကောသလမင်းကသူ့ပေါ်အမြင့်ဒေါသထွက်ငါဘက်ကမနေဘူးလို့ဒီကောင်မတဲနေရမကြောက်ဘူးလို့ဖြစ်တာပဲဖြစ်တော့သူပဲနဲ့ပြောတယ်မာနိကာနောနင်တော့ဒီလိုကြီးတဲ့ပဲဘုရားဟောတယ်ဆိုလို့ချင်းဟုတ်မှာပေါ့ဘုရားဟောတယ်ဆိုရင်ဟုတ်မှာပေါ့ဒီလိုကြီးတဲ့ပဲဆရာနဲ့တတိနဲ့တဲတူတာပဲသူကမှန်းတာသူကမှန်းတာဆရာကပြောရင်တတိကမှန်ပါဗျာဆရာပြောတဲ့အတိုင်းမှန်ပါဗျာဟုတ်ပါဗျာ ဒီလိုလိုက်တယ်လို့ပဲတဲ့ခုဘုရားဟောတယ်ဟောတယ်သူကပြင်ဘုရားဟောဟုတ်မှာပေါ့ဟုတ်မှာပေါ့ကြီးတယ်ပဲနင်တော့နင်တရားမကြပါဘူးဆိုပြီးတော့သူကမောင်းတော့ထုတ်သေးတာသူကသရတိဝိနာသတဲ့ပြီးတယ်စိင္ဃလာတော့မာလိကသရသွားလေတော့ကွယ်ဝိနာသပျက်စီးရောကွယ်တဲ့မင်းတော့သွားတော့ငါသာသနာမလာနဲ့တော့ဒါသူကမောင်းထုတ်တာသူကသူ့နောက်မလဲရမလား ပြီးတော့မာလိကာကလည်းသူအညမခံငါဒီပြဿနာပြောင်းလုံးမဖြစ်သေးဘူးဆိုပြီးတော့သူကနာလိစင်ကဆိုတဲ့ပုံနာကိုသူခိုင်းရစင်နေရတဲ့တူပါတယ်သူကပညာရှိနေမှာပေါ့လေဟိုဒီတော့မင်းကြီးမိဖုရားတွေဆိုသူတို့ဆရာတွေရှိတယ်သူတို့မှာအကူဆရာတွေရှိတယ်နာလိစင်ကပုံနာခေါ်ပြီးတော့ရှင်ပုံနာဘွားဆောင်မြတ်စွာဘုရားသွားလျှောက်ဆမ်းမအောင်မြတ်စွာဘုရားဒီလိုတရားဟောတယ်ဆိုတာဟုတ်သလားမဟုတ်လားဟုတ်လို့ရှိရင်ဘယ်လိုအဓိပ္ပာယ်လဲသွားပြီးတော့မေးကြစမ်းမအောင် နာရီစင်ကဘုံနာမြတ်စွာဘုရားကြီးကမေးတယ်ရှင်ဘုရားဒီနေ့ကဘာတယောက်ဒီလိုအဲသားလေးတွေငိုနေတဲ့ပုဂ္ဂိုလ်အတွက်ဒီလိုဒီလိုပြောလိုက်တယ်ဆိုဟုတ်ပါကလားဆရာဟုတ်တယ်ငါစီတိုင်းဟောလိုက်ဘယ်လိုအိဗယ်ပါလဲဘုရားဆိုတော့ကဒီတော့ကဒီသာဝတိမြို့မှာတခြားမှာမဟုတ်ဘူးမြတ်စွာဘုရားဟောတော့ကတော့ဂုဏ်နဲ့တက္ကင်းနဲ့ရှင်းရှင်းမှာပေါ့လေဒါပေမဲ့ခုနောက်နိုင်ငံလူတွေကဝေဖန်တယ်ဘုရားဟောတာကြီးအများဆုံးမရှိဘူးတဲ့သူက ရာဇဝင်ထောက်ထားမရှိဘူးခဲတာပဲတရားရာဇဝင်ထောက်ထားဟိုကရာဇဝင်တွေကတောက်ကုန်လို့မှာမဟုတ်သာရှိတော့ရှိမှာပါပဲရာဇဝင်တွေကခိုင်ခိုင်ကျဲကျဲကရေးထားတာကမရှိပဲဟာကိုခက်နေတော့သူဆိုအဲသာဝတိကြီးမှာပဲတဲ့ဟိုတုန်းကတော့သင်ကြားနေမှာပါအဲဒါကူနိတက်ကရင်လည်းဟောခြင်းလည်းဟောမှာပါပဲမဟောလည်းပဲအဲဒီတုန်းကတော့လွယ်လွယ်နဲ့ပြီးမှာပါပဲအခုတော့သူကကူနိတက်ကရင်နဲ့ဗေမင်းလက်ထက်ကပါစတယ်ဒီကလူလာဖို့ဆိုတာအဲဒီမှာ အဲအမျိုးသမီးတယောက်သူ့အမေဆုံးလို့တဲ့ဘောဂပရိဒေဝတွေဖြစ်ပြီးတော့စိတ်ယူနောက်သွားတယ်။မိတယောက်နဲ့အာဟုနေတဲ့သမီးဖြစ်ပါလိမ့်မယ်။ဒီကျင်လည်းအာဟုစရာမရှိပါမရှိ။အဲမောင်တို့အမတို့ဘာတို့ဆွေမျိုးတွေပါလေညာတိတွေအာဟုစရာမရှိတဲ့သမီးဖြစ်ပါလိမ့်မယ်ဒီလိုဟာတွေကဘောဂပရိဒေဝတွေသိရောက်တဲ့အာဟုစရာမရှိဘူးလေ။အဲ့ဒါနဲ့သုံးသွားတော့ စိတ်ဖောက်ပြန်ပြီးတော့လမ်းတူတိုင်းတူတိုင်းလိုက်လူတွေမေးနေတယ်လူတွေလိုက်ပြီးတော့မေးနေတယ်อืมဒီမအမေညာတွေ့ခဲ့ဘူးလားချင်းမညာတွေ့ခဲ့ဘူးလားချင်းဟိုလူမေးဒီလူမေးအဲတွေ့တဲ့လူတွေဟဲ့ကောင်းမယူလာသွားသွားသွားစာရင်းမောင်းထုတ်မှာပေါ့လေသူကအဲလူလျှောက်ပြီးတော့ဟိုသေးနေတဲ့ဥစ္စာဘယ်ကလာတွေ့ရမလဲသူကဒီလိုလျှောက်ပြီးတော့မေးနေတာတဲ့သူကအဲဒီလိုဖြစ်ဘူးတဲ့အဲဒါဘာမှတုံးနေတာအမေချစ်လို့ချစ်တဲ့အမေကြောင့် သောကပတိတွေပါတယ်ဖြစ်ပြီးသိဖောက်ပြန်ရတာอืมအဖေသေးလို့လည်းပဲမျိုးသမီးတယောက်ဒီလိုဖြစ်ဘူးတဲ့အဲပြီးတော့အဖေသေးလို့သားတယောက်လည်းဖြစ်ဘူးတဲ့အမေသေးလို့သားတယောက်လည်းဖြစ်ဘူးတဲ့စသည်ဖြင့်ရသဗျာဖြစ်ဘူးတာတွေတောက်ပြီးတော့ပြောနောက်ဆုံးဘယ်တယောက်ပြောတော့ဆိုသမီးဇာဝတ္ထုတော်မှာဘုရားထည့်ပြီးတော့ဟောတာကိုသုံးစားအဲသမီးဇာဝတ္ထုအမျိုးသမီးတယောက်ကသူ့မိတ်ဆွေတွေကတခြားသောယောက်ျားနဲ့လက်ထထင်းများပေးမယ်လို့လို့တော့ အဲဒီအမျိုးသမီးကသူဤစားကိုပြောတယ်တဲ့ငါဒီလိုဒီလိုတော့ဖြစ်နေပြီငါလည်းသိနေကြတော့သဘောမကျဘူးမဲမဲသဘောကျတယ်ဘယ်နဲ့လုပ်မလဲဆိုတော့ကအင်းလူတို့ကသဘောတူပြီးတကလားပတ်သေးကြဆိုရဲဆိုပြီးတော့ဒါလည်းယောက်ျားဤစားဆိုကြဖြစ်တဲ့ပုဂ္ဂိုလ်ကအမျိုးသမီးကိုတကလားဒါနဲ့ထိုးစားသူ့ကိုလည်းသူထားနဲ့ထိုးစားပြီးတော့မျိုးလုံးနောက်ဘဝကြအတူနေမယ်ဆိုပြီးသေကြတာဆိုဟိုသူစားအဲ့ဒါပါတဲ့လူလားဒါအခုကာလလည်းရှိပါတယ်ဒီလိုပါတယ် လူဝါရရှိတယ်နောက်ဘဝတော့ခရောက်မယ်တော့ပြောတာဘူးနောက်ဘဝတော့တူတူညီညာချင်းမှနေရမယ်သူကတရားစီသူကနဲ့သူသွားမှာပဲအဲ့ဒါကြောင့်သွားတယ်အဲ့ဒါဘာကြောင့်မှတုံးနေတာချစ်တာအကြောင်းပြုပြီးတော့ဖြစ်တာတဲ့ဒါဟောတာဆိုတော့မှဘုံနာကပြန်လာပြန်လာပြီးတော့မာလိကာပြီးတော့မာလိကာကတရားတွေနားထောင်ပြီးတော့ဒီတိုင်းပြောလို့တော့ဖြစ်ဘူးတဲ့ဒီတိုင်းပြောလို့ရှိရင်သာဝတိကြီးကအမျိုးသမီးတယောက်ပြောလို့ရှိရင် အဲနင့်ဘယ်သူပြောတော့မင်းကြီးအစားရတဲ့အစားရတဲ့သူ့ပေါ်မကျင်နာရတဲ့အထဲမှာတရားခုနပြောတယ်ဟိုရာဇဝင်ထောက်ထားမရှိဘူးဆိုတဲ့အပြောပြတွေရောက်လာမှတို့တာနင့်ဘယ်သူပြောလို့တော့ဒီဥစ္စာဘယ်ကဖြစ်ဘူးသာတော့မာနိမ့်မယ်ပြီးတော့ငါဒီလိုပြောလို့ဖြစ်ဘူးဆိုမာနိကာကပါတယ်သူကဘယ်ကစပြောတယ်လဲသူချစ်ပေးဆိုရင်ဒီပြားတယောက်ကစပြီးတော့ပြောတယ်ဝေအဲဝဇီရီဆိုတဲ့ဝဇီရီဆိုတာဝဇီရစိတ်မှာပဲ မစိန်လို့ခေါ်ရင်ခေါ်မှာဒေါ်စိန်လို့ခေါ်ရင်လည်းခေါ်မှာပေါ့လေဒီစိန်လည်းခေါ်ရင်ခေါ်မှာပေါ့သုသာဝဇိရာအဲဝဇိရီဆိုတဲ့မိဖုရားရှင်မင်းကြီးရဲ့ဝဇိရီညာရှင်မင်းကြီးရှိရလားလို့ဟာမရှိပဲနေပါတော့ကွာဝဇိရီကအမှန်ရှိနေလို့ဆိုတာအဲအကြောင်းအကြောင်းမသိလို့တစုံတရာကြောင့်ဝဇိရီညာပြည့်ပြည့်ပြည့်စည်သွားလို့ရှိရင်ရှင်မင်းကြီးစိတ်ဘယ်နဲ့နေမလို့စိတ်ဒီနှလုံးမသားခြင်းတွေပါလေဖြစ်ပေဘူးလားသွင်းပူပိုင်းခြင်းဖြစ်ပေဘူးလား ဟာမဖြစ်ပဲနေပါနဲ့ကွာဒီလိုဆိုလို့ရှိရင်ပုံမတော်9000မှသိချင်းသိသွားမယ်ဖြစ်မှာပေါ့ဒါဒီလိုလာတာကိုအဲ့ဒါအဲညသောဗျာဒါပြောတာဖြစ်လို့ဆိုရင်ဘူးဆိုချင်းကိုယူချင်းဖြစ်တယ်ဒါပြောတာအရှင်မင်းကြီးဆိုသဘောကျသဘောကျလက်ခံလာတာမှတခါမိဖုရားတယောက်ဒီဝါသဝခတိယဆိုတာဘာကွင်မင်းသမီးပါပဲသူလည်းမိဖုရားတူပဲအဲ ရှင်မင်းကြီးဝါသဘခတ်ကြီးရဆိုတဲ့ဒါကမင်းသမီးမိဖုရားကိုရှင်မင်းကြီးချစ်ရတာဟာမချစ်ပဲနေပါနဲ့ကွာချစ်ပါနဲ့အဲဒီဝါသဘခတ်တီယာများမတော်မတော်တဆပျက်စီးသွားလို့ရှင်ရှင်မင်းကြီးဘယ်နဲ့နေမတော်ဆိုရင်ဘူးဆွေးခြင်းများဖြစ်ပေဘူးလားမရှိပဲနေပါလို့ကွာဆိုရင်ဘူးဆွေးခြင်းမပြောနဲ့ငါသေးတော်မှသေးလေဦးမယ်အဲဒါပဲမြတ်စွာဘုရားကဒါဟောတာဟွန်းဒီလိုသူကကျင့်တာပါနောက်ပြီးတော့တက္ကရှင်မင်းကြီးပါတော်လေးလေဝိရဒုပဟာဝိရဒုပ သားတော်လေးရှင်မင်းကြီးချစ်ရတာဟာချစ်ပါတော့ကွာသားလေးငါဒီတယောက်ရှိတာထီးမွေနာမူတာတယောက်ရှိချစ်ပါဘုံတော်တော်များဒီပြိတုပနဲ့သိချင်းသိသွားလို့ရှိရင်ရှင်မင်းကြီးဆွေးရင်ဘူးဆွေးချင်းကိုယူချင်းတာပြစ်ပေဘူးလားအေးပဲနေပါတော့ကွာငါတောင်မှသိချင်းပြေဦးမှာလိုက်ပြီးတော့သိရင်ပြေဦးမယ်ဆိုတော့အဲဒါပြောတာရှင်မင်းကြီးဆိုပြီးတော့နောက်ဆုံးမှသူကသူ့ကိုယ်နဲ့သူပြောတာကိုရှင်မင်းကြီးကျမချစ်ရတာသူကဒီလာတာကိုသူကရှိရဟာတွေကဟိုတင်လိုက်လာတော့သူတိမ့်လို့တော့မဖြစ်ဘူးရှင်မတရားတယ်သူက ဒီလိုလောက်တာကိုအဲ့ဒီမှာအဲ့ဒီဖြစ်ပါတယ်ဆိုတော့မှဖြစ်လို့ရှိရင်မသေးသွားလို့ရှိရင်ရှင်မင်းကြီးဆိုရဘူးဆိုခြင်းနဲ့ဖြစ်ပေဘူးလားငါဖြစ်ပါတော့ကွာငါငါတော့မှအသက်ပြေခြင်းလည်းပြေသွားမယ်လို့ပြောတော့မှဒါပဲတဲ့မြတ်စွာဘုရားကသီရဇာတိကဆိုရင်ဘူးဆိုခြင်းကိုကြွေးခြင်းအစရှိတော့ကိုစင်းရဲ့စိတ်စင်းရဲ့တွေဟာဖြစ်တဲ့သူအကြောင်းပြုပြီးဖြစ်တယ်လို့မြတ်စွာဘုရားကဟောတာလို့ဆိုတော့မှမင်းကြီးကသာဓုခေါ်ပြီးတော့ဒီကွယ် မြတ်စွာဘုရားသိမြင်တာကိုတို့ကမမြင်ဘူး။သိမြင်တယ်။ကဲကွယ်မြတ်စွာဘုရားကြောကြအောင်ဆိုရလက်ကလေးပါလေးမျက်နှာလေးပါလေးသိလက်ကလေးပါလေးဖိတ်ကြအောင်ရှင်းတော့ကသူကအိန္ဒိယမှာပေါ့။ဘုရားတွေပါလေးကြောလို့ရှိရင်လက်သေးမျက်နှာလေးပါလေးသိလို့စင်ကြယ်လုံးပြီးမှရှိခိုးတယ်။ဗမာကတော့မိတ်ဆမရှိဘူး။ဗမာကတော့ဒီတိုင်းမှလက်သေးတာထုံးတာမရှိဘူး။ဟွန်းမျက်နှာသေးတယ်ဆိုတာအိယာကမနေ့ထားတော့မျက်နှာသိကောင်းသိပါလိမ့်မယ်။ဒီဒီချင်းမျက်နှာသေးတယ်ထုံးတာမရှိဘူး။ သုံးပါတော့ဆေးကြော်ပြီးတန်ရှင်းမှသူကဆရာချစ်ခိုးတယ်သူကဒီလိုလုပ်တယ်ကောင်းတာပဲလို့အဲ့ဒါနဲ့ရေယူပြီးတော့ငါမျက်နှာတစ်ဆေးပေးပါအောင်ကိုယ်ဆိုပြီးတော့အဲ့ဒါမျက်နှာတစ်လည်းဆေးပေးပြီးတော့ဒီမှာမြတ်စွာဘုရားသူကအဲလက်ဥချီပြီးတော့ဘုရားစီလက်ဥချီပြီးတော့ချစ်ခိုးတာကိုဘုရားချစ်ခိုးကတော့သူကလွယ်လွယ်ပါပဲတရားဓမ္မတွေအကုန်လုံးရနေဘုရားချစ်ခိုးပဲနမောတတဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓသာသုံးညင်ယူပြီးတော့ချစ်ခိုးတယ် လွယ်လွယ်ပဲဆရာကြီးကတော့အရိုးဆုံးချစ်ကိုတာပဲသူကသုံးကြီးနဲ့ချစ်ကိုလိုက်တယ်အဲ့ဒီမှာမင်းနဲ့မိဖုရားလည်းပဲအခါတိုင်းလည်းတော့အသင်ပြေပြီးတော့သွားတယ်ဆိုတယ်အဲ့ဒီမှာဘုန်းကြီးကပြောနေတာကဘာလဲကိုမမီလို့ရှိရင်မြတ်စွာဘုရားဟောထားတဲ့တရားတွေဒါတို့ညာမမီသေးလို့ပဲဒီနေ့ကျရင်ဒီတိုင်းတို့သိရမှာပဲအဲ့ဒီလိုယုံကြည်မှုရှိရတယ်အာကိုကိုမမီတာနဲ့ဘုရားဟောတာဟုတ်မှတယ်မဟုတ်ဒါတွေနေရာမကြပါဘူးဆိုတော့သွားကျင်လို့ရှိရင် ပြည့်မဲ့တာလေအလွယ်ရောက်ကုန်မယ်လို့သာကိုသိတာလည်းဘာမှသိသိတာမဟုတ်သေးဘူးဘာမှမသိသေးဘူးအခုတရားမထုတ်ဘူးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လေဘုညာဟောနေတဲ့ယုံနာတရားတွေဖြစ်တဲ့တရားတွေဘာမှကိုမသိသေးဘူးတရားထုတ်နေတဲ့ဟောဒီတရားဓမ္မတွေကြီးကြီးငယ်ငယ်ပေါ့လေကောင်းကောင်းအားထုတ်တဲ့ပုဂ္ဂိုလ်တွေကသူတို့ပုံသိနေတာအပြင်ကပုဂ္ဂိုလ်တွေအားမထုတ်ဘူးသေးရင်သာဝေကျမ်းကတော့တတ်ကျင်လက်တတ်မှာပေါ့ပြောတာဟောတာရှိကျင်လည်းရှိမယ်ခေပညာတွေလက်တတ်ကျင်လည်းတတ်နေမယ်ဒါပေမဲ့လို့ ဒီဝိပဿနာယုံနာနေနဲ့စပြီးသူတို့ဘာမှမသိသေးဘူးဘာမှမသိသေးတာဒုံမှမသိပဲဒီလူတွေသိတာမဟုတ်ပါဘူးဆိုသွားလို့ရင်အဲ့ဒါပြည့်မှာပဲသူကကိုယ့်အတွက်ကျိုးမဲ့ကိုပြည့်မှာအဲသရာတရားပြည့်မဲ့နေရာမှာသရာတရားပြည့်မဲ့နဲ့ဝိသိကိစ္စပြည့်မဲ့ဝိသိကိစ္စပြည့်ရတာနေပြီးခုနပြောတဲ့နောင်ဘဝမရှိဘူးဆိုဥစ္စေရာတိတိကြောင့်ဥစ္စေရာတိတိဆိုတာသူကပြည့်ကြီးပါတယ်ဥစ္စေရာတိတိငရဲကိုအိမ်ကကြတယ်ဒီဥစ္စာတွေဥစ္စေရာတွေဒီအယူကိုမစွန်မချင်းလည်းပဲငရဲကမလွတ်တော့ဘူးတဲ့အမှန်တရားပြည့်ကြီးပါတယ် ဘာကြောင့်လဲဆိုတော့ तू ကနောင်ဘဝမရှိတော့ဘူးလို့ယူထားတဲ့ပုဂ္ဂိုလ်က ကောင်းမှုတွေလည်း तू ပြုစရာအကြောင်းမရှိဘူးမကောင်းမှုတွေ तू ပြုမှာကိုမကောင်းမှုတွေ तू ပြုတော့ဒီမကောင်းမှုတွေကမကောင်းကျိုးတွေပြေးပြီးတော့အဲဒီလိုသွားမှာဒါကြောင့်မို့အဲသူ့မှာငရဲကသူ့အယူအဆမစွန့်မချင်းအယူမှမရောက်မချင်းသာချင်းမလွတ်တော့ဘူးတဲ့အဲဒီမှာပဲသက္ကသက္ကဖြစ်ပြီးဒုက္ခရောက်တယ်တဲ့ဒီလိုကျမ်းဂန်ဒေသနာတွေကရှိပါတယ်အဲဒါကြောင့် ဝိသိကိစ္စဖြစ်ကြောင်းဖြစ်တဲ့တရားတွေမစင်စားရဘူးဝိသိကိစ္စဖြစ်ဖို့ယုံမှားဖို့ပဲအာမပေးရဘူးတရားတရားဖြစ်ဖို့ပဲကအားပေးပြီးတော့သင်ရင်ရတယ်ခုနမာလိကသင်ရင်ပုံမျိုးလို့ကိုမသိပေမဲ့ကဟုတ်တော့ဟုတ်မှာပဲဒီတိုင်းဟုတ်မှာပဲနောက်မှအမှန်ရအောင်လို့သာသနာ့လည်းပဲပုဂ္ဂိုလ်မေးဖို့မေးယုံနဲ့အားမရလို့ရှိရင်လည်းပဲလုံးလုံးလုံးသင်လုံးတဲ့တရားတွေလို့ပေါ့တရားတွေပါပြီးပွားများအားထုတ်ကြည့်ပေါ့ဘာဝနာပါပြီးအားထုတ်ကြည့်လို့ရှိရင်ကိုယ်တိုင်တွေ့နိုင်တဲ့တရားတွေ့ပါရဲ့อืม အဲကြောင့်ယုံမှားပွယ်များတွေးစဉ်းစားယုံမှားဖြစ်တတ်သည်အဲမယုံပွယ်များမယုံပွယ်များတွေးစဉ်းစားယုံမှားဖြစ်တတ်ကိုမသိတဲ့ဟာတွေကမယုံစရာတွေပဲကြောင်းရုပ်ကြီးမရှိဘူးဆိုရင်မယုံစရာတွေဖြစ်တယ်အဲဒီမယုံစရာတွေကိုမယုံပွယ်ဖြစ်အောင်ဟုတ်မဟုတ်ပါမလားဖြစ်အောင်ယုံယုံမှားတွေးတော့တွေးတော့လို့ရှိရင်ဖြင့်ယုံမှားဝိသိကိစ္စဖြစ်တတ်တယ်တဲ့ခရီးအကြောင်းတရားအကြောင်းသံဃာအကြောင်းမိမိကျင့်နေတဲ့ သီလသမာဓိပညာအကြောင်းသံဃာရှိဘဝတွေအကြောင်းနောက်ဘဝတွေအကြောင်းဒီကုဘပြစ္ဆုတ်မှန်ရဲ့အကြောင်းအဲကာညောင်မှုအကျိုးတွေဖြစ်နေတယ်ဆိုတဲ့အကြောင်းကျိုးဆက်စပ်ဖြစ်တဲ့ပရိစ္ဆသမုပ္ပါအကြောင်းအဲဒါတွေကိုမနိုင်တာတွေကိုရှောက်စဉ်းစားလို့ရှိရင်အဲယုံမှမှုဒုတော်မှုတွေဖြစ်တတ်သည်တဲ့ဝိသိကိစ္စဖြစ်တတ်တယ်အဲဒါဒေသနာတရားတွေကိုမမီတဲ့နေရာတွေဒေသနာတရားတွေထောက်စားပြီးတော့ဒီတိုင်းမဲ့ယုံကြည်ဆုံးဖြတ်ထားတယ် ကိုမိတော့တဲ့နေရာလဲတရားအထုတ်ရင်သာတွေ့ပါတယ်တွေ့တဲ့နေရာတွေ့ပါတယ်အဘိညာဉ်တွေရအောင်အထုတ်နိုင်မယ်ဆိုရင်ခြေဘဝနောက်ဘဝတွေသူကမြင်နိုင်တာပဲပြီးနိုင်တာပဲပြီးနိုင်တဲ့နည်းတွေရှိပါတယ်ဒါလေးဆိုဒီခုညောပရိသသမုပ္ပါဒုတိယပဲတဲ့နော်ထည့်ရေးထားတယ်အဲပရလောကဒုမလောကတွေမြင်နိုင်တဲ့နည်းတွေဆိုပြီးတော့ထည့်ထားတယ်နော်အခုကသာဟုကမထွက်သေးဘူးလားကဲဒါလေးဆိုကြအောင်လေအချိန်ကတော့ကုန်နေပြီ မယုံပွဲများသွေးစင်စာယုံမှဖြစ်တတ်သည်မယုံပွဲများသွေးစင်စာယုံမှဖြစ်တတ်သည်မယုံပွဲများသွေးစင်စာယုံမှဖြစ်တတ်သည် ညာနဲ့သိတယ်ဆိုတာကိုသိနိုင်သလားပဲသိတာကိုမသိနိုင်တာလည်းကြောက်တွေးလို့ချင်းလောကဘက်ကလည်းမသိနိုင်တာလည်းအများကြီးပါပဲအများကြီးပါပဲလောကမှာအဲလောကပညာတွေနဲ့သိနိုင်တယ်ဆိုတာတွေကသေသေးတွေသာလေးပါမသိနိုင်တာတွေအများကြီးရှိပါသေးတယ်အဲဒီမယုံွယ်မယုံွယ်တွေကိုဒေသနာတော်ပါတဲ့အတိုင်းဟာတွေကိုမယုံတဲ့အတိုင်းရှောက်ပြီးတော့စဉ်းစားလို့ရှိရင်မယုံတဲ့ဘက်ကအားပေးစဉ်းစားရင်ယုံမှဖြစ်တာဒီယုံမှတယ်မကောင်းတော့ဆုံးမှာ မိစ္ဆာဒိဋ္ဌိလည်းဖြစ်တတ်တယ်မယုံပွဲများတွေ့စင်စားယုံမှဖြစ်တတ်သည်ကုသိုလ်စကားရှုပိုင်းချယုံမှကင်းပြောက်သည်တဲ့ကုသိုလ်စိုက်သောတရားတွေကုသလကုသလဓမ္မကောင်းသောအမှုပြုလို့ရှိရင် ကုသိုလ်ကံဖြစ်တယ်ကုသိုလ်ကံအကောင်းကျိုးပေးရတယ်မကောင်းသောအမှုပြုလို့ရှိရင်အကုသိုလ်ကံဖြစ်တယ်အကုသိုလ်ကံမကောင်းကျိုးပေးရတယ်အဲစသည်ဖြင့်အဲဒါကိုရှင်းချုပ်ကတော့ဒါပါပဲကုသိုလ်နဲ့အကုသိုလ်နှစ်ခုပါပဲကောင်းသောမှုပြုရင်ကောင်းကျိုးပေးတယ်မကောင်းသောမှုပြုလို့ရှိရင်မကောင်းကျိုးပေးတယ်မျက်မှောက်တင်ကျိုးပေးတာလည်းရှိတယ်နောင်သားမယားဘဝတွေကျိုးပေးတာလည်းရှိတယ်အဲဒါတွေကိုယုံကြည်ဆုံးဖြတ်ထားရမယ် ဒါနသွင်ကျက်ပေးကလှူဒါန်းမှုပြုလို့ရှိရင်ဒါကောင်းတဲ့မှုကိုဒါကောင်းကျိုးပေးတတ်တယ်သီလအဲသူတော်ဘာတွေအနှောင့်အယှက်မပေးအောင်စောင့်ရှောက်ထိန်းသိမ်းတဲ့မှုပဲဒါကောင်းသောမှုပဲဒါကောင်းကျိုးပေးတတ်တယ်အဲဒါနသီလတွေနဲ့ကြောင်းမြပြန်ပြီးတော့ဒါနပစ္စည်းအောင်မပေးမကအောင်ပြောခြင်းဟောခြင်းအဲပစ္စည်းခြင်းပြုလို့ရှိရင်အကုသိုလ်ဖြစ်တယ်သီလပစ္စည်းသီလပစ္စည်းအောင်ကျင့်လို့ရှိရင်လည်းအကုသိုလ်ဖြစ်တယ်မကောင်းကျိုးပေးတတ်တယ်ယခုဘဝတွေလည်းမကောင်းကျိုးပေးတတ်တယ်နောက်သားနေရာဘဝတွေလည်းပေးတတ်တယ်အဲဒါကို အဲဒါတွေကိုအဖာမှာနှလုံးသွင်းပြီးတော့စိတ်ထဲမှာသုံးဖြတ်ထားရမယ်ဒါကအရေးကြီးတယ်ကုသိုလ်အကုသိုလ်ဒါကတော့ကိန်းတွေလောက်ထားရမယ်အဲဒီကုသိုလ်နဲ့အကုသိုလ်ကိန်းတွေသုံးဖြတ်ထားလို့ရှိရင်ယုံမကင်းသည်အဲကိန်းကုသိုလ်အကုသိုလ်ရှိတယ်သလားမရှိသလားဘက်ကလည်းရှိတယ်ကောင်းမှုကောင်းရုပ်ပေးတယ်ဆိုတာဟုတ်တယ်ဒီဘက်ကနေရမဟုတ်တဲ့ဘက်ကနေပြီးတော့ အလွဲသကနေလို့ရင်အလွဲသကဖြစ်တာပဲအဲလိုလွဲသကမနေနဲ့အမှန်ပဲကနေပြီးတော့စဉ်းစားရမယ်လို့ပြောပါတယ်ဒါကနောက်ကြမှာပြည်စုံပြောမှာကနေအချိန်ကြီးတော့သူလည်းတော်တော်များများပြောမှသူကဆုံးနေတယ်မင်းတော့ဒီလောက်ပဲတော်သေးရှိသွားရအောင်ကုသိုလ်စာသာရှုပိုင်းချာယုံမှားကင်းပြောက်သည်ကုသိုလ်စာသာ ရှုပိုင်းချာယုံမာကင်းပြောက်သည်ကုသိုလ်စာရာရှုပိုင်းချာယုံမာကင်းပြောက်သည် ကုသိုလ်အကုသိုလ်တရားဘာဝိဇ္ဇနာဝိဇ္ဇအပြည့်ရှိတဲ့တရားအပြည့်မရှိတဲ့တရားအတူတူပါပဲကုသိုလ်ဆိုတာနဲ့အပြည့်မရှိတဲ့တရားအကုသိုလ်ဆိုတာနဲ့အပြည့်ရှိတဲ့တရားအတူတူပါပဲဘာဝိဇ္ဇနာသေဝိဒါဘအသေဝိဒါဘမိဝဲအတဲ့တရားမမိဝဲအတဲ့တရားဒါလည်းအတူတူပါပဲကုသိုလ်ကမိဝဲအတဲ့တရားအကုသိုလ်မမိဝဲအတဲ့တရားဒီနာပဏိဒတဲ့အယုတ်အမြတ်ကုသိုလ်ကအမြတ်တရားအကုသိုလ်ကအယုတ်တရားကာဏတုတ်ကအပရိပါက ကာဏမဲညစ်တဲ့တရားပုဂ္ဂဖြူစင်တဲ့တရားကုသိုလ်ကဖြူစင်တဲ့တရားပြည့်ခင်းတဲ့တရားပဲအာကုသိုလ်ကကာဏမဲညစ်တဲ့တရားအဲနာမေသာကွဲနေတာပါပဲတူတူပါဒီနှစ်ခုယူလိုက်ရင်ပြီးတာပါကုသိုလ်ဆိုင်တဲ့တရားတွေကုသိုလ်ကနဲ့အကုသိုလ်ကအဲ့ဒါတွေပိုင်းခြားဆုံးဖြတ်ထားရမယ်ကောင်းသောမှုပြုရင်ကောင်းကျိုးပေးသည်လောကမှာကောင်းသောမှုပြုရင်ကောင်းကျိုးပေးတယ်သူကသင်ရှားနေတာသင်ရှားနေတယ်သက်သက်တာကရတယ် လူတယောက်ကိုကောင်းအောင်လို့ကိုကဆောင်ရွက်ပေးလို့ရှိရင်အဲ့ဒီလူကကျေးဇူးတင်ပြီးတော့ကိုယ်လည်းပဲစံနေနေကြကောင်းအောင်လို့သူကပြန်ပြီးကျေးဇူးပြုတတ်ပါတယ်။ဟုတ်တယ်ဆုံးလာမှလူတွေပြုံပြုံလေးနဲ့နှုတ်ဆက်လိုက်လို့ရှိရင်ဘလူကလည်းပြုံပြုံနဲ့လူလူချင်းမသိတော့လည်းပဲပြုံပြုံနဲ့နှုတ်ဆက်သွားတာပဲပြုံပြုံကိုကပြုံးရင်သူကလည်းပြုံးတော့တာကိုကနေပြီးလူတယောက်ကိုမျက်စောင်းထိုးကြည့်လိုက်ဟိုလူကလည်းမျက်စောင်းထိုးကြည့်တာအဲကောင်းသောမှုကကောင်းကျိုးပေးတယ်မကောင်းသောမှုမကောင်းကျိုးပေးတယ်ဆိုတာ သူအထင်ရှားကြည့်တယ်သူကဘယ်ဘယ်ဟာပဲဖြစ်ဖြစ်ပါပဲကောင်းတော်မှုတွေကကောင်းကျိုးပေးတယ်ချက်ချင်းကျိုးပေးတာလည်းရှိတယ်နောက်ကြမှာကျိုးပေးတာလည်းရှိတယ်နောက်ဘဝတွေကြမှာကျိုးပေးတာလည်းရှိတယ်မကောင်းမှုပြုလို့ရှိရင်လည်းဒီလိုပဲချက်ချင်းကျိုးပေးတာလည်းရှိတယ်နောက်ကြမှာကျိုးပေးတာလည်းရှိတယ်အဲဒီဘဝတွေကျိုးပေးမယ်နောက်ဘဝနောက်ဘဝတွေကြမှာကျိုးပေးတာလည်းရှိတယ်ဒီလိုရှိပါတယ်အဲဒါကြောင့်ကုသိုလ်ကအကုသိုလ်ကရှိရဲ့လို့ဒါလေးကတော့ကိန်းနေအချင်း ပိုင်းခြားဆုံးဖြတ်ထားရမယ်အဲဒီလိုပိုင်းခြားဆုံးဖြတ်ထားလို့ရှိရင်ဘုံမကင်းတတ်သည်အဲတော့တရားနဲ့စပ်ပြီးတော့ယုတ်တရားနာတရားတွေအနိစ္စဒုက္ခအနတ္တတွေအဲဒီယုံမားတွေရှိတယ်ဒါကတော့တရားထုတ်ကြည့်ရင်ဒါကိုယ်တိုင်သိပါတယ်အဲအကြောင်းကြောင့်အကျိုးလေးတွေဖြစ်တာလည်းကိုယ်တိုင်တွေ့ရပါတယ်အဲတော့တရားထုတ်ကြည့်ရင်သူကအမှန်ရှင်းပါတယ်လားပြောဟောနေတာလည်းကိုယ်တိုင်တရားထုတ်ကြည့်လိုက်မှတချို့ပုဂ္ဂိုလ်တွေ တရားမထုတ်ပဲနေခင်ကဒီလိုပဲဇွေဇွာနဲ့ယုံမှားပြနေတယ်။နောက်ဘဝရှိတယ်လားပြည့်တယ်လားကုသိုလ်အကုသိုလ်ဆိုဟုတ်မဟုတ်ရဲ့လား။ယုံမှားတာများတယ်။တရားထုတ်လိုက်တဲ့ခါကလာကျသူကဒါတွေပြောက်သွားတယ်။အနောက်သောတာပတိမဲ့ဖို့ရောက်တဲ့ခါကျရင်ဒါတွေလုံးလုံးကိုကင်းရမှာတယ်ငါတွေ။နှံကောင်းပါလေ။အဲကြောင့်ကုသိုလ်စာကားဆိုကုသိုလ်အကုသိုလ်တရားတွေကိုရှုပိုင်းခြားထားရမယ်။ဧကံဟုတ်တယ်လို့တော့ပိုင်းခြားပြီးတော့ထားရမယ်။သုံးပြထားရမယ်။အဲဒါယုံမှားခြင်းကြောင့်ရှိရင်ကြောင်းမယ်။ ဖြစ်ပေါ်လာလို့ရှိရင်လည်းအတိယုံမှားကိုရှုမှတ်ပြီးတော့ပယ်သွားယုံမှာပဲဒါပဲများစွာကြားမြင်မေးမြန်းလင်ကျွမ်းကျင်ဝီနည်းမှာခေါင်းကဒါကလာဆရာက6နီးလာပြန်တယ်ဒီတိုင်းပဲခေါင်းကလည်းများစွာကြားမြင်မေးမြန်းလင်ကျွမ်းကျင်ဝီနည်းအတူတူပဲဒါတော့အတူတူပါပဲဒါရထဆိုနေဖို့မလိုပါဘူးများစွာကြားမြင်မေးမြန်းလင်ကျွမ်းကျင်ဝီနည်းမှာအတူတူပဲဒါပေမဲ့လည်းနည်းနည်းထူးတယ်သူများစွာကြားမြင်ဆိုတာဒီကသုံးဖို့ဆိုမယ်လေဒီမှာတော့ ကံကံရဲ့အကျိုးနဲ့ဘုရားတရားမှန်ကယရဏသုံးပါးဂုံနဲ့အဲပရိသသမုပ္ပါနဲ့အကြောင်းကျိုးတရားဆက်သွယ်ဖြစ်ပုံအဲ့ဒီလိုနေရာတွေဘုသူတ္တများကိုလိုတယ်အဲဒါကဘုန်းကြီးဒီဟောထားတဲ့ပရိသသမုပ္ပါတရားပထမတွဲမှာလည်းတော်သုံးတော့ပါပြီနောက်ဒုတိယတွဲပါဆိုရင်တော်တော်ကိုသုံးတော့ပါပြီဒီမှာမှတ်ရသားကြရတယ်တော်တော်ကိုသုံးတော့ပါပြီတရားတွေအဲဒါတွေများစွာကြားတယ်မေးမြန်းလင်းတဲ့ဗာမြရှိတာလေးတွေမေးပေါ်လင်းအဲကျွမ်းကျင်ဝီနည်းမှာဝီနည်းကျွမ်းကျင်လို့ရှိရင်ဒီမှာ ခုနပြောတဲ့ဝိနည်းနဲ့စပ်ပြီးတော့အလေသာမအလေသာယုံမားလေးကျင်းတာပေါ့လေဒီမှာရေးကြည့်တာလည်းခုနကခံခံရေကျိုးနဲ့စပ်တဲ့တရားတွေသုတ်တန်ကပို့ရေးကြည့်တယ်အဲသုတ်တန်ဒေသနာတွေခံခံရေကျိုးနဲ့စပ်တဲ့တရားတွေပြီးတော့ကိုသစ္စုပန်ဘဝနောင်တမလွန်ဘဝတွေနဲ့စပ်တဲ့တရားတွေပရိစ္ဆသမုပ္ပါတရားတွေ ပြီးတော့ယုံနာတရားတွေအဲဝိပဿနာတရားတွေအဲ့ဒါတွေမှာအဲ့ဒါတွေနဲ့စပ်ပြီးဘုသူတာဖြစ်ဖို့ရကျွမ်းကျင်တာလည်းကိုယ်အရေးကြီးပါတယ်အဲ့ဒါကျွမ်းကျင်တာလည်းနေရင်တော့ယုံမကုန်ဖြစ်တော့ဘူးတရားအထုတ်လို့များယုတ်တရားနာတရားဖြစ်ပြကလေးတွေတွေ့နေလို့ရှိရင်ဘာမှကိုယုံမဖြစ်တော့ဘူးနာကောင်းပါလေတရားထုတ်တာတော့အကောင်းဆုံးပဲလို့နောက်တစ်ခုကသုံးဖြတ်များသုံးဖြတ်များပြီမိကောင်းစေ ပြောလေသင်လျော်သာအဲသုံးဖြတ်ဖို့များမယ်အဒီမောက္ခဘူးလားသုံးဖြတ်ဖို့များမယ်ကံကံဤအကျိုးယုံနာတရားအနိစ္စဒုက္ခအနာတ္တသစ္စာသမုပ္ပါဒိနဲ့စပြီးတော့မှန်တဲ့ဘက်ကနေပြီးတော့ဒီတိုင်းပဲဆိုတော့သုံးဖြတ်များစီရမယ်အမှန်ဘက်ကနေပြီးယုံမှဟုတ်လေလားမဟုတ်လေလားတွေးတော့တဲ့ဘက်ကမလိုက်နဲ့မှန်တဲ့ဘက်ကနေပြီးဒီတိုင်းဧကံပဲဆိုတာတိတိကျကျသုံးဖြတ်မှုများစီရမယ် မိတ်ကောင်းစီဆိုတော့အဲ့ဒီလိုယုံမမဖြစ်အောင်လို့ပြောတာဟောတာပဲဆရာသမားတွေအခုကမနာဆရာတွေကဒါပြောနေတယ်ပြောလေသင်လျော်သာအဲ့ဒီယုံမကင်းပြောက်တဲ့တရားစကားမျိုးကိုကလည်းပြောရမယ်သူများပြောတာလည်းဒီလိုတရားမျိုးနားထောင်ရမယ်ယုံမဖြစ်စရာတရားတွေသာပေတွေသာဥတွေပါတဲ့ရှိတယ်အဲ့ဒါတွေပေါ့အဲဒီတော့မကြည့်တာကောင်းတာပဲနားမလည်တဲ့ပုဂ္ဂိုလ်မကြည့်တာကောင်းတယ်နားလည်တဲ့ပုဂ္ဂိုလ်ကတော့ကြည့်ရင်လည်းကိစ္စမရှိဘူးဒါလည်းပဲအချင်းကူတာပါပဲလကားပါသူကသွားကြည့်တော့ဘာမှအကျိုးမရဘူးမကြည့်တာကောင်းတာပါခိုင်းတာလေးဆိုရစေပြီးကျင်လာတယ် ဆုံးဖြတ်များစေမိတ်ကောင်းစေပြောလေသင်လျော်သာခုနကပိုက်ကလေးလည်းတစ်ခေါက်တော့ဆိုလိုက်အောင်ပါပဲများစွာကြားမြင်မေးမြန်းလင်ကျွမ်းကျင်ဝီနီမှာဆုံးဖြတ်များပေမိတ်ကောင်းစေပြောလေသင်လျော်သာ သုံးဖြတ်များပေမိတ်ကောင်းစေပြောလေသင်လျော်သာသုံးဖြတ်များပေမိတ်ကောင်းစေပြောလေသင်လျော်သာ ပေယံကြောင်း၆တံထုတ်ပြန်ထကထာယုံမပေယံကြောင်း၆တံထုတ်ပြန်ထကထာယုံမပေယံကြောင်း၆တံထုတ်ပြန်ထကထာ ပဲသူကအကြောင်း၆ပါးသက္ကရာတရားကြားမြင်များခြင်းမင်းမြန်ခြင်း ညမြင်များစေမိတ်ကောင်းမင်းများနဲ့အဲကြမ်းမြင်များခြင်းမင်းများခြင်းဝိနည်းစသည်နဲ့ကျွမ်းကျင်ခြင်းဒါသုံးခုဒီရောဆုံးဖြတ်ဒီမောကဘုရားဆုံးဖြတ်များခြင်းဟွန်းယုံမှတွေ့တော့မှကွာအာမပေးပဲနဲ့ဆုံးဖြတ်တဲ့ဘက်ကအာပေးရမယ်ဒီတော့ကလျာဏမိတ်ယုံမှကို ပယ်နိုင်လောက်ပြောရတဲ့ဟောရတဲ့ပုဂ္ဂိုလ်ယူမပြောင်းဟောရတဲ့ပုဂ္ဂိုလ်အဲဒီဆရာသမားပေါင်းမင်းဆရာမင်းနောက်ပြီးတော့သင်လျော်တဲ့စကားတော့ယုံမကိုပဲပြောတဲ့စကားမျိုးကိုလည်းပြောကိုမပြောရလို့ရှိရင်ယုံမပဲပြောနေတဲ့စကားကိုနားထောင်စာပေကျမ်းဂန်တွေလည်းအဲဒီလိုစာပေကျမ်းဂန်တွေကြည့်နှလုံးသွင်းငါလုပ်ရမယ်အဲဒါယုံမဝိသိကိစ္စပဲခြင်းအကြောင်း၆ပါးပဲဒါကဒါကပြတယ်မာရီတော်ကလည်းယောနိတော်မသိကာရအာယောနိတော်မသိကာရပါပဲ ယုံမပြောင်းနှလုံးသွင်းရင်ယောနိသမတိကာရဖြစ်တယ်ယုံမပြောင်းအောင်လို့နှလုံးသွင်းရင်ယောနိသမတိကာရယုံမပြောင်းအောင်နှလုံးသွင်းတယ်ဆိုဒီမှာတော့ဝိပဿနာရှုအဲယုံမဖြစ်ရင်ရှုမှတ်ပြီးတော့ပဲယုံမပြအကြောင်းစဉ်းစားရင်ရှုမှတ်ပြီးတော့ပဲဒါပါပဲအဲဒီလိုပဲသွားလို့ရှိရင်ယုံမကင်းသွားရောယထာသာခြင်းကြောင့်ကြောင့်လည်းဘိနာတာပယတိသောဘိနာယပယတိသောဝိသိကိစ္စဝိသိကိစ္စဤအာရတေနုပါရော နောင်ခါကာလ၌မဖြစ်ပေါ်လာခြင်းနဲ့ဟောတိတိတင်စားတို့ကြောင့်လည်းပဇာနာတိတိယုံမှားအခုပြောခဲ့တဲ့သင်္ဃဘာဝိသမနာပါမျိုးရှုမှတ်ပြီးဒီကလာပဲပယ်ပြီးတဲ့ယုံမှားလုံးလုံးကင်းတာကတော့ပဲကြကင်းတော့ဆိုရင်သောတာပတိမေမှာကင်းပါလေဒါကတော့တရားထုတ်လို့သောတာပန်ဖြစ်ယုံမှားဝိသိကိစ္စတွေကင်းရောသာမန်ပုဂ္ဂိုလ်တွေမဟုတ်ဘုရားလက်ထက်တော်ကယုံမှားတွေအာကြည့်နေတဲ့ပုဂ္ဂိုလ်တွေရှိတယ် အဲဒါတွေဟိုမယုံဒီမယုံနဲ့သေပြီးရင်မြင်လူဟာနောက်ဘဝရှိသေးသလားမရှိသေးသလားစသဖြင့်ယုံမှတွေခါတယ်မေးအဲဟိုမေးလို့မရဒီမေးလို့မရဟိုဟိုလူကပြောတာမကြိုက်ဒီပုဂ္ဂိုလ်ကပြောတာမကြိုက်ယုံမှတွေဖြစ်နေအဲဒီလိုပုဂ္ဂိုလ်ကရသော်ဘုရားထာမဖြစ်ပြီးရှင်သာရိပုတ္တရာတို့ထာမဖြစ်တရားနာရောတရားနာရင်းနဲ့သူစားရုပ်ဒီမြဲသလားမဘုရားဟိုတင်ကရသော်ဘုရားရှင်သာရိပုတ္တရာတို့ကတရားဟောတော့ဝိပဿနာဟောတာကို အဲယုတ်တရားမြဲသလားမြဲဘူးလားမြင်တာမြဲသလားမမြဲဘူးလားကြားတာမြဲသလားမမြဲဘူးလားစသည်ဖြင့်ဖြစ်ပေါ်တဲ့တရားလေးယူခိုင်းတယ်သူတော့မြင်ပြီးကြောက်မြင်ပြီးကြောက်ကြားပြီးကြားပြီးကြောက်တော့ပါရမီထူးတဲ့ပုဂ္ဂိုလ်ဆိုတော့တထိုင်နဲ့သူကသင်လာတာကိုမမြဲဘူးမမြဲလို့ရှိရင်ဒါချမ်းသာလားဆင်းရဲလားမမြဲရှိမှမရှိတော့ပဲချမ်းသာကောင်းတယ်ပဲဆိုနိုင်မလဲဆင်းရဲပဲဒါဖြင့်မမြဲဆင်းရဲတဲ့တရားပုဂ္ဂိုလ်သားတော်ဟုတ်ပါမလား မြဲတယ်ချမ်းသာတယ်ငါကောင်ပဲလို့ဆွဲလန်းလို့တော်ပါမလားအဲမတော်ဘူးဆိုတော့အဲ့ဒါတွေကဒါနဲ့အဖြစ်ပြက်တွေပြီးရင်ပြီးရင်လည်းဝိပဿနာဉာဏ်နဲ့သင်နိုင်တဲ့သောတာပန်ဖြစ်သွားသောတာပန်ဖြစ်သွားတယ်ခုနကယုံမှားတယ်မရှိတော့ဘူးနောက်မြတ်စွာဘုရားကရှိပြီးမာရိပုတ္တရာတို့ကရှိပြီးထပ်ပြီးတော့နေတယ်ဘယ်နဲ့တော့အဲသိပြီးရင်ရှိသေးသလားမြည်သလားဘယ်နဲ့အာဒါတွေကမသိလို့စဉ်းစားနေတာပဲဒုစရတွေမဟုတ်ဒုစရအပိုပဲဖြစ်ပြနေတဲ့တရားတွေရှိတာအကြောင်းကြောင့်ကျိုးတရားတွေတွေကသူကဖြစ်နေတာပဲအကြောင်းရှိရင်ကျိုးတရားဖြစ်မှာပဲ အဲယခုဘဝကကိလေသာမကင်းသေးဘူးလောဘဒေါသမောဟတွေမကင်းသေးဘူးမကင်းသေးရင်ကုသိုလ်ကအကုသိုလ်ကနေရှိနေမှာအကျိုးကဒီလိုလုပ်တယ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ကုသိုလ်အကုသိုလ်ဖြစ်တယ်အဲကုသိုလ်အကုသိုလ်သင်္ခါရဖြစ်လို့ရှိရင်ဘဝတည်ဖြစ်တယ်အေးတို့နောက်ဘဝမဖြစ်အောင်လို့သင်္ခါရမဖြစ်အောင်လုပ်မယ်ဆိုပြီးတော့သူတို့ကသင်္ခါရမဖြစ်အောင်လုပ်တာလေသူတို့ဒါနသီလကုသိုလ်ကောင်းမှုတွေတုံးရင်ကုသိုလ်ကနေဖြစ်မှာကိုဒါတွေမဖြစ်အောင်သူကလုပ်တယ် ဟုတ်တယ်လားတော့ရတယ်ဒါနတိရကုသိုလ်ရတော့မပြောက်လို့ရင်လွယ်သားသူကကုသိုလ်ကဟုတ်တယ်မလုပ်ဘဲနေဖြစ်တာအကုသိုလ်တွေကခက်တယ်သူကကုသိုလ်မရှိတော့အကုသိုလ်တွေကပြည့်နေမှာအကုသိုလ်တော့သူမပြည့်အောင်ဘယ်နဲ့မှမတတ်နိုင်ဘူးဘယ်နဲ့လူချင်းနေတဲ့မှုသူတို့ရှိနေတာအိမ်မှာသားတဲ့မရတဲ့နေရမယ်လူချင်းလောဘမဖြစ်ဘယ်နဲ့နေမလဲသူကလောဘလည်းဖြစ်တာပဲဒေါသလည်းဖြစ်မှာဒါမပြည့်အောင်သူတို့ဘယ်နဲ့မှမလုပ်နိုင်ဘူးသူကဒီအကုသိုလ်တွေကပြည့်နေကုသိုလ်ကမဖြစ်တော့သေတော့ဟုတ်ပါရဲ့ ကုသိုလ်သင်္ခါရကြောင့်ကုသိုလ်သင်္ခါရကပရိသေဝိညာဉ်ကျိုးပေးရပဲပေးမလို့လူတို့နတ်တို့ကောင်းတဲ့ဘဝကျိုးပေးမှာအဲဒီတော့သူကကုသိုလ်မလုပ်တော့ကုသိုလ်ကတော့ကျိုးမပေးဘူးလူနာမဖြစ်ဘူးပဲသွားတယ်ဆိုတော့အပေလေးပါသွားဖို့ရှိတော့တာပဲသူကအကုသိုလ်တွေကတော့ဖြစ်နေတာကိုအကုသိုလ်တော့သူပိမ့်မှမပိမ့်နိုင်ပဲမပိမ့်တော့အပေလေးပါသွားမှာအဲ့ဒါအပေလေးပါကြတယ်နေတာကောင်းတယ်နည်းမဟုတ်ဘူးဒီလိုအမှန်တရားတွေတရားဟောဆရာတွေကလည်းအဲ့ဒီလိုဟောတာဗျအဝိဇ္ဇာကြောင့်သင်္ခါရတိအဲသင်္ခါရတိပယ်လိုက်ကွာ ပယ်တာဟုတ်ကဲ့ပယ်လို့ဖြစ်တာကကုသိုလ်သာပယ်လို့ဖြစ်တာအကုသိုလ်ကပယ်နေတာမဟုတ်တော့အဲအကုသိုလ်ကအကျိုးပေးမှပြီးတော့လည်းအခုဘဝဟာပယ်ပေမဲ့ရှင်းဘဝလည်းရှင်းတာပါပဲအဲ့ဒါတွေကအကျိုးပေးနေမှာအဲဒီလိုပယ်လို့မဖြစ်ဘူးပယ်တာကဒီကကိလေသာကစပယ်မှာကိလေသာမရှိမှကာမရှိမှကာမရှိမှသူကအဲ့ဒါမှအကျိုးပေးမှာဟုတ်တယ်ဆုံးအပယ်လေးပါကြစင်နိုင်တဲ့လောဘဒေါသမောဟကိလေသာတွေမရှိမှ သက်္ကာရိတိဝိသိကိစ္စတွေကင်းသွားမှဘယ်မှ14ပါးမကြဘူးခန္ဓာဘဝတွေပူလုံပြီးတော့ဖြစ်မဲ့ဘဝတွေမပြင်းဘူးအဲ့ဒါတွေကျေဥစွာငြင်းမှုကလိုတယ်အဲ့ဒီတော့အစဉ်တိုင်းဝိပဿနာရှုလို့ခြေတိုင်းခြေတိုင်းယုံနာနေဝိပဿနာရှုလို့ယုံနာသင်္ခါရငြင်းတဲ့နိဗ္ဗာန်မျက်မှောက်ကိုတွေ့သွားတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကသက်္ကာရိတိဝိသိကိစ္စသီလပဒပါရမသသံဟောစဉ်သုံးပါးကင်းအဲပုဂ္ဂိုလ်သတ္တဝါအကောင်းထဲတိုင်းဘယ်လိုဆွဲလန်းနဲ့အဆွဲလန်းကင်းတဲ့ အဲယုံမှားကင်းတယ်ဆရာတရားတန်ခါနဲ့စပြီးယုံမှားကုသိုလ်အကုသိုလ်နဲ့စပြီးယုံမှားအဲဘဝတန်ညာနဲ့စပြီးယုံမှားတွေကင်းတယ်ပြီးတော့အဲ့ဒါဟိုရှင်းကယုံမှားဖြစ်ခဲ့တောင်မှပြန်မဖြစ်တော့ဘူးဒါတွေအလကားဟာတွေလေမဟုတ်တာတွေကြောက်စဉ်းစားနေတာပဲသူ့သဘောပေါက်တာအဲ့တော့သီလပဒပရာမာသတဲ့အကျင့်မှားတယ်အဲကိလေသာငြိမ်းချောင်းဆင်းရဲငြိမ်းချောင်းနိဗ္ဗာန်ရောက်ကြောင်းလို့မဟုတ်ဘဲနဲ့မဟုတ် မဟုတ်တဲ့ကျင့်တွေကိုကျင့်တာတွေရှိတယ်အဲ့ဒီကျင့်တွေကိုယုံကြည်တဲ့ဥစ္စာသီလပရပရမသာခေါ်တယ်အဲ့ဒါလည်းကျင့်တယ်ဘာလို့လဲဆိုသူအကျင့်မှနိမရသွားပြီဟာကိုအဲအကျင့်မှနိမရပြီးတော့လောဘဒေါသမောဟတွေပယ်ချလို့တဲ့လောဘဒေါသမောဟအကျဉ်းစားတွေကျင့်သွားအဲ့ဒီလိုကျင့်သွားအဲ့ဒီလိုကျင့်သွားတော့သူကအပယ်လေးပါမကြနိုင်ဘူးတဲ့ပြီးတော့အဲ့ဒီပုဂ္ဂိုလ်ကယုံမှားမဖြစ်ဘူးဘုရားနဲ့စပြီးယုံမှားမဖြစ်ဘူးတရားသံဃာနဲ့စပြီးယုံမှားမဖြစ်ဘူး အဲကုသိုလ်ကအကုသိုလ်ကနဲ့စသည်ယုံမမရှိဘူးမိမိကျင့်နေတဲ့ဒါနသီလဘာဝနာကျင့်နေတဲ့စသည်ယုံမမရှိဘူးအကြောင်းကျိုးဆက်စားပြီးဖြစ်နေတယ်ဆိုတော့ပရိစ္ဆေသမုပ္ပါအကြောင်းကျိုးဆက်စားဖြစ်နေတာပဲအမှန်ပဲလို့ဆိုတာသိထားတော့ယုံမမရှိဘူးအဲကြတွေအကုန်လုံးကင်းတာအဲဒီယုံမကင်းတာသောတာပတိမဲ့ကြောင့်ကင်းတာယထာချင်းအကြောင်းကြောင့်အာယတိန်ဥပါတော့နောက်ခါကာလနဲ့မှဖြစ်ခြင်းတွေဒီပြစ္ဆာထိုအကြောင်းဆိုတာသောတာပတိမဲ့ပဲတရားထုတ်နေယုံနာသင်္ခါရကြီးနဲ့နိဗ္ဗာန်မျက်မှောက်ပြုတွေ့သောအချိန်ကစပြီးတော့ သေးကဖြစ်ခဲ့တဲ့ယုံမှားတွေမရှိတော့ဘူးညာစဉ်းစားရင်ကလည်းယုံမှားဖြစ်ဦးမလားတွေးလိုက်မဖြစ်တော့ဘူးသူစားဒါသိချရတယ်ကွာရေးကြည့်ပါတယ်အချိန်ကမရှိဘူးအချိန်ကကုန်သွားတယ်ဣတိအဇဒံဝကာယစသည်ဖြင့်ဟောကြားရတဲ့ကျမ်းလေးကထားရအောင်မတတ်နိုင်ဘူးပဲဒီကုန်သွားတဲ့နေ့အချိန်များသွားအဲတော့និဝရဏ၅ပါးကုန်သွားပြီနောက်တစ်ခါသတင်းကခန္ဓာ၅ပါးအလှည့်ပြဒါပဲမဲ့လို့ဒီနေ့အောင်မှာ ဘုရားကြီးတဲ့မှာပထာရုပ်ဖပူဇော်ဝယ်ကျင်းပါတယ်အဲဒီမှာဘုန်းကြီးကတညာသွားပြီးတရားဟောရတယ်ခုနှစ်ပါးခုနှစ်ရပိုင်းပြီးတော့သူတို့တရားဟောကြတာအဲခုနှစ်ဟုတ်လားခုနှစ်ဘယ်မှာခုနှစ်ပဲပိုင်းပြီးတော့ဟောအဲဒါသုံးပြည့်စီသုံးပြည့်စီတွေချိုးလဲလေးပြည့်စီဘုန်းကြီးကလေးပြည့်စီကြတာဒါကြကျော်တော်ရင်လာကျော်လေးရက်ကလေးရက်ပြည့်စီလေးခု ကာမပစ္စည်းဝိပါကပစ္စည်းအာဟာရပစ္စည်းအိန္ဒြိယပစ္စည်းလေးခုဟောတယ်အဲဒါကိုသာဖမ်းတဲ့ပုဂ္ဂိုလ်ကဖမ်းပြီးတော့အဲဖမ်းပြီးတော့မှပြက်ကုန်လို့ဆိုသလားမမိရလို့ဆိုလားမပြောရပါဘူးတပိုင်းလေးစားဖြစ်နေလို့တဲ့ဒါထပ်ပြီးတော့ဟောနိုင်လို့ရှိရင်ဟောပါအောင်နဲ့လားကြောင့်ဟာအခုတော့ဟောလို့ပဲဖြစ်တော်မလို့ဟိုတုန်းကဟောပြီးပြရပဲလို့ပြောတာဒါနဲ့နောက်เจ้าညင်သက်ကဟောပါအောင်မယ်လို့ဘုန်းကြီးစဉ်းစားတော့อืมဒီညလာပြီနေဟောအောင်ပါပါပြိဿဆံဆိုပဋ္ဌာန်းတရားလဲနာဘူးတော့ဟောမှာပါပဲ မဆရာသားကြတွေလည်းပါပါတယ်ပဋ္ဌာန်းတရားတွေလည်းကောင်းပါတယ်အဲဒါကြောင့်တရင်ညလာပြင်းနေကြတာပဋ္ဌာန်းတရားကဟောရတန်တရားပြီးတော့မှအဲဒီတရင်တော့ဒါနဲ့ပြီးမှာပါပဋ္ဌာန်းတရားတော့ပဋ္ဌာန်းတရားတော့တော့ဘုံဟောရမှာပါလေးပစ္စည်းနေတာမဟုတ်ဘူးတတိစီတတိစီကိုဟောကြတယ်အများကြီးလားအဲဒီလေးပစ္စည်းဟောပြီးတော့ပဋ္ဌာန်းတရားကိုအဲဒီမှာဟောရအောင်နောက်မှ ဓမ္မ ानु ပါဒနာခန္ဓာဓမ္မ ानु ပါဒနာတရားကတော့သတင်းကြမှာသတင်းကြုတ်ပြီးတော့လာပြီးတော့ရှိရစီမှာဆက်ဟောရအဲဒါကိုဟောဖို့ရတရားသံမိုးတွေလည်းပေးထားပါတယ်ပေးထားတော့အဲဒီနေ့တော့ဆာရွက်တင်နေဆိုတော့တော်တော်တော်နားလည်သွားမှာပါပဲပဋ္ဌာန်တရားတွေကြားဘူးတော့လားဘုရားရှင်ကပဋ္ဌာန်တရားနာရင်လည်းပုဂ္ဂိုလ်တွေအခုလာနေတဲ့ပုဂ္ဂိုလ်တွေကတော့လာမှာပါပဲဒီနေ့ပုဂ္ဂိုလ်တွေလည်းပဲဤစားတွေနာရင်လို့ရှိရင်ခေါ်ပဲကြပေါ်လေသာကွာတရားနာ ဖိတ်တယ်ကောတရားသိညတယ်ဒီတော်တော်ကြားသွားတနာ နှစ်နာရီဘွယ်တော့ကြာပါယနေ့ယခုကျွန်ုပ်တို့ပြုစုဝါညာအားထုတ်ရသောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတ်ရှိသော ဒီကောင်းမှုပေါင်း၏အဖို့ဘာကကိုအမိယဖာဆရာသမားတို့အား၎င်းဤရ၌ရောက်ရှိနေတော်လူပရိသတ်နတ်ပရိသတ်အပေါင်းတို့အား၎င်းကျေးဇူးစွာအထူးသဖြင့်ညာပေဝေပါကုန်၏ မြပေးဝေပါကုန်၏မြပေးဝေပါကုန်၏အကြာမင်းမှစ၍အလုံးစုံသောနာပေါင်းတို့အားလည်းမြပေးဝေပါကုန်၏မြပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းမြပေးဝေပါကုန်၏မြပေးဝေပါကုန်၏ သမီးဖာတို့မှစ၍အလုံးစုံသောသတ္တဝါပေါင်းတို့သည်ကျွန်ုပ်တို့ပြုသောကောင်းမှုရဖို့ကိုအညီအမျှရကြ၍ကိုယ်စိတ်နှပြသမ်းသာကြသည်ဖြစ်ပါစေကုန်သတည်းသာသာ